သာသနာတော်တက္ကရာ2558ခုနှစ်ကောဇာတက္ကရာ1385ခုနှစ်ပြာသူလဆုပ်4ရက်ခရစ်တက္ကရာ2014ခုနှစ်ဇန်နဝါရီလ19ရက်ဒီနေ့ကနေနေ့ Daily City ထေရဝါဒဓမ္မသင်တန်း၌ပို့ချအပ်တဲ့အနတ္တလက္ခဏာသုတ်တံအဆက်တဏမစသေးခင်ရဖပူဇော်နေကြဖြစ်တဲ့ခန္ဓာ၅ပါးနဲ့ပတ်သက်တဲ့ဥပဒနာရှုပုံလင်္ကာကြီးကို အားလုံးရဖတ်ပူဇော်ကြအောင်စို့ယောဟုတွင်မြီခန္ဓာတိကမြေရှိကာလမတိထပဲဖြစ်ဖြစ်နတံနှိစေတံဖြင့်တရားမစဲလွန်ဆင်းရဲ့ဤခိုင်မြဲကြောမာနဲ့မပါဘူးပညာစက္ခု မျောထောက်ရှုသော သူတဘာဝအနိစ္စနဲ့ ဒုက္ခအနတ္တမှန်လစွာဤငါငါဥစ္စာငါလိပ်ပြတို့ဘာတခုမြမဟုတ်ကြသည်ဓမ္မတဲ့တဲ့ပါရကဝေဒနာမိခန္ဓာတိလေမျက်ရှိကာလမတိထပဲခဏဖြစ်လည်းရဲ့ခဏပြည့်ဤဖြစ်ပြနတံနှိစ္စတံဖြင့်တရားမစဲလွန်စင်ရဲ့ဤ ခိုင်မြဲကြောမာနဲ့မပါဘူးပညာစစ်ခုမျောထောက်ရှုသောအနိစ္စနဲ့ဒုက္ခအနတ္တမှန်းလာစွာဤငါငါဥစ္စာငါလိပ်ပြာတို့ဘာတခုမြမဟုတ်ကြသည်ဓမ္မတသက်ဘာတကားတညာတွင်မြီခန္ဓာသည်လဲမြင့်ရှိကာလမတိထပဲ ခဏဖြစ်လည်းရဲ့ခဏပြည့်ဤဖြစ်ပြဏတံနေစေတံဖြင့်တရားမစဲလွန်စင်းရဲ့ဤခိုင်မြဲကြောမှာနဲ့မပါဘူးပညာစကုမျောထောက်ရှုသောဒုတဘာဝအနိစ္စနဲ့ဒုက္ခအနတ္တမှန်လစွာဤငါငါဥစ္စာငါလိပ်ပြာတို့ဘာတခုမြတ် မဟုတ်ကြသည်ဓမ္မတသက်ပါရကသင်္ခါရမိခန္ဓာသည်လဲမြေရှိကာလမတိထပဲခဏဖြစ်လည်းရဲ့ခဏဖြစ်၏ဖြစ်ပြနတံနှိစ္စတံဖြင့်တရားမစဲလွန်စင်ရဲ့ဤခိုင်မြဲကြောမှာနဲ့မပါဘူးပညာစက်ခုမျောထောက်ရှုသောသူတဘာဝ အနိစ္စနဲ့ဒုက္ခအနတ္တမှန်လစွာဤငါငါဥစ္စာငါလိပ်ပြာတို့ဘာတခုမြမဟုတ်ကြသည်ဓမ္မတသက်ဘာတကံဝိညာဉ်၆မြီခန္ဓာသည်လဲမြေရှိကာလအတိထပဲခဏဖြစ်လည်းရခဏဖြစ်ဤဖြစ်ပြဏတံနှိစ္စတံဖြင့် တရားမစဲလွန်စင်ရဲ့ဤခိုင်မြဲကြောမှာနဲ့မပါဘူးပညာစိတ်ခုမျောထောက်ရှုသောဒုသဘာဝအနိစ္စနဲ့ဒုက္ခအနတ္တမှန်လစွာဤငါငါဥစ္စာငါလိပ်ပြာတို့ဘာတခုမြမဟုတ်ကြသည်ဓမ္မတသက်ဘာရကသာဓု ဒီတစ်ပတ်လေလာကြဖို့အတွက်ဝိညာဉ်ဝိညာဉ်နဲ့ခန္ဓာဝိညာဉ်ရဲ့အနတ္တသဘောတရားများလေ့လာကြမှာ ဖြစ်ပါတယ်အဲ့တော့မူရင်းဖြစ်တဲ့အနတ္တလက္ခဏာတို့ရဲ့မူရင်းပါဠိဖြစ်တဲ့ဝိညာဏအနတ္တဆိုတာလေးကိုပဲအရင်စပြီးတော့ ပါဠိရောမြန်မာပြန်ရောနှစ်ခုပူဇော်ကြရအောင်နော်ဝိညာဏအနတ္တာဝိညာဉ်သဟိတံဘိကဝေအတ္တအဘဝိတ္တနယိတံဝိညာဏံအဘာဒာယတံဝိတေယလဗ္ဗေထသဝိညာနေဧဝမေဝိညာဏဟောတုဧဝမေဝိညာဏမဟောတိတိ ယတမသခောဘိကဝေဝိညာဏံအနတ္တာတတမဝိညာဏံအာဘာဒာယတံဝိတ္တိနာသလဗ္ဗတိဝိညာနေဧဝမေဝိညာဏံဟောတုဧဝမေဝိညာဏံမဟောတိတိယဟန်တုဝိညာဉ်တိ

ဠိတော်နဲ့မြန်မာပြန်ထုံးစံတိုင်းပဲခန္ဓာ၅ပါးကိုတစ်ပါးချင်းတစ်ပါးချင်းအနတ္တအဖြစ်နဲ့မြတ်စွာဘုရားပြောတော့ဝိညာဉ်နဲ့ခန္ဓာကိုရောက်တဲ့အခါမှာဝိညာဉ်ဟာအတ္တမဟုတ်ဘူးဒီလိုကနေစတယ်နော်အတ္တမဟုတ်ဘူးဆိုတော့ပထမလူတွေမှာစွဲနေတာကဒါဝိညာဉ်ဟာအတ္တအနေနဲ့စွဲထားတာဝိညာဉ်ဆိုတော့သုံးကုန်မရှိဘူး သူတို့ဒါလေးကတိနေတဲ့ဟာလေးကသူတို့တိနေတာလေးကိုပဲအတ္တလို့ပြောထားတာအဲဒါကြောင့်မလို့ဒါဟာအတ္တမဟုတ်ဘူးတိတတ်တဲ့ဝိညာဉ်ပဲဒါအနတ္တတရားဆိုပြီးတော့အဲဒီတော့မင်းတို့ထင်သလိုအတ္တကောင်တာဖြစ်ခဲ့မယ်ဆိုလို့ရှိရင်အတ္တဆိုတာကိုယ့်ရဲ့အတွင်းထဲမှာအနှစ်သာရအဖြစ်နဲ့အခိုင်အမာတိဆောက်ထားတဲ့ဟာတနည်းပြောရင်ဒီခန္ဓာကိုယ်ကြီးရဲ့ပိုင်ရှင်ပြောတာ သူစီမင်းတို့ထင်တယ်လို့တကယ်အတွင်းအနှစ်သာရပိုင်ရှင်ဖြစ်တဲ့အတ္တကောင်ဆိုလို့ရှိရင်သူပိုင်နေတဲ့သူခန္ဓာကိုဘလုံးလုံးနှိမ့်ဆက်မှာလဲတဲ့အခုကျတော့ဒီခန္ဓာကိုယ်ကဝိညာဉ်တိဟုသောအကြောင်းကြောင့်ဒုက္ခမျိုးမျိုးရောက်တယ်ဒါဒီပင်လင် အတ္တမဟုတ်တဲ့အကြောင်းပြောတာပဲလို့မြတ်စွာဘုရားရှင်းပြတာအဲ့တော့ပထမဆုံးဝိညာဏအနတ္တဆိုတဲ့စကားလုံးလေးရဲ့ဒီ အတိပ္ပယ်လေးကိုဒီတိုင်းလေးတူတူလေးဆိုတော့တိတ်ပြီးတော့စကလုံးကကျင်းတယ်အဲ့တော့ဒါကိုမဆီဆိုတော့ဘုရားကြီးကအတိပ္ပယ်တွေပေါ်အောင်လို့အရက်သုံးစကားသုံးအနေနဲ့ဒါလေးကိုဝိညာဉ်သည်ဝိညာဉ်သည်အတ္တမဟုတ်ဆိုတဲ့အောက်ကမြန်မာပြန်လေးကိုဆက်ပြီးတော့အတိပ္ပယ်ပေါ့နော်မြန်မာပြန်တော့မဟုတ်အတိပ္ပယ်ကိုဆက်ဖတ်ကြည့်အောင်ဝိညာဉ်သည်ဉာဏ်သည်စိတ်

ကိုချက်ပြောနေတာလဲဆိုရင်ဝိညာဏဝိညာဏအနတ္တဝိညာဉ်ဟာအတ္တမဟုတ်ဘူးအနတ္တဆိုတဲ့ဒါတော့တတ္တဝါတွေမှာစွဲတာကဘယ်ကနေစွဲတယ်လဲဆိုရင်ဝိညာဉ်ဟာ6မျိုးရှိတယ်မြင်သိတဲ့စိတ်ကြားသိစိတ်နာမ်သိစိတ်စားသိစိတ်ထိသိစိတ်ကြံသိတဲ့စိတ်လို့ဒါအချင်းအဖြစ်6ပါးဒါတွေကိုချက်ပြောတော့အများကြီးပေါ့လေသို့တော့အားလုံးကိုခြုံလိုက်ရင်ဒီ6မျိုးထဲမှာအားလုံးဝင်သွားတယ် အဲ့တော့အဲ့ဒီသိမှု6မျိုးသိမှုဝိညာဉ်6မျိုးကိုပဲငါအဖြစ်နဲ့သူကတတ်မှတ်ထားတာဘယ်လိုသတ်မှတ်တယ်လဲဆိုလို့ရှိရင်လူတွေမှာတော့မြင်လိုက်ရင်မြင်လာနဲ့သိပြီဟုတ်တယ်မလားကြားတယ်ဆိုရင်ကြားတယ်နဲ့သိပြီဆိုတော့မြင်တယ်ကြားတယ်နားတယ်စားတယ်ထိတယ်ကြမ်းတယ်အဲ့ဒီအခိုက်မှာသိတာပဲသိတာချစ်ချင်းဝင်လာတယ်ဝင်လာတဲ့အခါကျတော့ဒီသိမှုကလေးသဘောတည်းအထွန်းနဲ့မှာအများတန်းသူက activate လုပ်ထားတယ်လို့ဒါပြောကြပါဆိုပြခက်မိမိနော် အမြဲတမ်းရှိနေတာရှိနေတယ်ဆိုတော့ကိုကသူ့ကိုကြောင်းကြဆိုင်စရာမလိုသူ့ဘာသာသူပဲမြင်လိုက်ရင်တည်ပြီးသားလို့သူတော့တွက်ထားတာဆိုတော့ဒီလိုမျိုးသူ့အလုပ်ကိုသူအဲ့ဒီလိုမျိုးမြင်လိုက်တာနဲ့တည်ပြီးသားသည်ဒါအတ္တကောင်ဆိုတဲ့အကောင်အကောင်လေးရှိလို့သာတည်နိုင်တယ်လို့ဒီလိုယူဆထားတာဒါတော့တည်လို့အတိရှိနေတဲ့အတွက်ကြောင့်အဲ့ဒီအတိရှိတဲ့ပုဂ္ဂိုလ်မှာအတ္တကောင်ရှိတယ်လို့ဆွဲတာတကယ်လို့သာလေရင်အတိမရှိခဲ့ဘူးဆိုရင် အတ္တကောင်လို့ဆွဲเสียအကြောင်းမရှိဘူးဘာဖြစ်လို့လဲဆိုရင်တစ်သားရုပ်တွေကြောက်ရုပ်တွေရွှွင့်ရုပ်တွေနဲ့လှုပ်ထားတဲ့အယုတ်လည်းပဲလူလိုပဲလှနေအောင်လှုပ်ထားလို့ရှင်တို့လည်းပဲအယုတ်ပဲဟုတ်တော့မလားအကောင်လို့ပြောရင်ရတာပေါ့ဗျလူရုပ်ပေါ့လူကောင်ပေါ့ဒါပေမဲ့တို့မှတိရတဲ့စိတ်မရှိတဲ့အခါကျတော့အဲ့ဒီတက်သားရုပ်တို့ရွှွင့်ရုပ်တို့နဲ့လှုပ်ထားတဲ့အယုတ်ကိုတို့ကအတ္တကောင်ဖြစ်မဆွဲဘူးအတ္တကောင်ဖြစ်မဆွဲဘူး ဒါတော့တိတဲ့အတိစိတ်ရှိပြီဆိုရင်တော့အဲ့ဒီအတိစိတ်ရှိတဲ့ပုဂ္ဂိုလ်မှာအတ္တကောင်လေးရှိတယ်ဆိုတော့ဆွေးတာအဲ့ဒါကြောင့်မလို့ဒီတက်မဲ့ဖြစ်တဲ့ကြောက်ရုပ်တွေတက်သားရုပ်တွေရှင်ရုပ်တွေအဲ့ဒီလိုအတိမရှိတဲ့တက်မဲ့ဖြစ်တဲ့အယုတ်တွေမှာကြတော့အကောင်ဆိုတဲ့တိမှန်မှုဆွဲလန်းမှုအတ္တကောင်ဆိုတဲ့ဆွဲလန်းမှုမရှိဘူးအေးအတိစိတ်ဝင်ပြီဆိုလို့ရှိရင်တော့အတိစိတ်ရှိပြီဆိုရင်အတိစိတ်ရှိတဲ့ပုဂ္ဂိုလ်ကိုအတိဒီဟုသော အကြောင်းကြောင့်သူ့မှာအတ္တကောင် ရှိတယ်လို့ဆွဲတာ ဒါတော့အဲ့ဒီသိတဲ့ထဲမှာလည်းပဲတဲ့ဒီနန္တရားပေါ့နန္တရားကိုသိတယ်ပဲပြောကြပါစို့နော်နန္တရားမှာကစိတ်က89ပါးခြင်းနော်အခြေအပြင်120ပါးဆိုပေမဲ့ तू ကဘယ်စိတ်ပဲဖြစ်ဖြစ်လက္ခဏာအပြင်ပြောမယ်ဆိုရင်သိတတ်တဲ့သဘောရှိလို့စိတ်လို့ခေါ်တာဆိုတော့အလုံးကိုခြုံပြောရင်ဒါတစ်ခုပဲဖြစ်သွားတယ်နော်စိတ်ကသိတတ်တဲ့အာယုံကိုသိတတ်တဲ့ညွတ်တတ်တဲ့သဘောအနေနဲ့ပြောရင် စိတ်ကတပါးတည်းပဲရှိတယ်စေတသိက်ကတော့သူ့လက္ခဏာနဲ့သူတပါးစီအတီးတီးရှိတဲ့အတွက်အလုံးပေါင်းလိုက်တော့ဘယ်နှပါးဖြစ်သွားမလဲ53ပါးအဲ့ဒီ53ပါးထဲမှာနန္တရား53ပါးထဲမှာတဲ့သူကကြံတာတွေကိုမစွဲဘူးကောင်းတက်ပြီးတော့ဘသူ့ကိုအဓိကစွဲတယ်လဲဆိုရင်စိတ်ကိုပဲစွဲတာစိတ်ဝိညာဉ်ကိုအဓိကထားစွဲတာစိတ်ဝိညာဉ်ကခေါင်းတက်ပြီးတော့သူ့ကိုပဲဟာဝိညာဉ်ချုပ်တယ်ဝိညာဉ်ပြောက်တယ်ဝိညာဉ်ဝင်လာတယ်ဘာညာနေဒီဝိညာဉ်ကိုပဲခေါင်းတက်ဆွဲတာကြံတဲ့ဝေဒနာတို့တင်ညာတို့လည်းရှိတာပဲသူတို့ကြတော့ခေါင်းမတက်ဘူး ဒါကြောင့်တတ္တဝါတွေကနန္တရား53ပါးရှိတော်လည်းပဲဝိညာဉ်ဆိုတဲ့စိတ်ကိုပဲစွဲတယ်အဲ့ဒီဝိညာဉ်ကိုပဲဓာတိပင်လင်းလိပ်ပြအတ္တနော်ဆိုပြီးတော့စွဲကြတာဒါတော့အဲ့ဒီဝိညာဉ်လေးဟာလူတွေရဲ့ဒီတတ္တဝါတွေပေါ့လူတွေမဟုတ်ဘူးတတ္တဝါတွေရဲ့အတွင်းထဲမှာသူအတ္တကောင်ဖြစ်တည်နေတာဒီအတိကလေးဟာ तू ရှိလို့ဒါလည်းရှိတာ तू များတာမရှိခဲ့ဘူးဆိုရင် तू ကအသေးလိုပဲလို့ तू ကတွက်ထားတာဒါတော့ဒီစိတ်တွေဖြစ်ပုံဒီ အာယုံနဲ့ဒီဓွာရနဲ့တိုက်ဆိုင်လို့ပေါ်လာတယ်ဆိုတာကိုလက်မခံပဲအာယုံဓွာရမလို့ပဲနဲ့သူ့ဘာသာသူဒီထဲမှာရှိပြီးသားထည့်ပစ်လိုက်ပြီးပြီဒါကိုလက်ခံတာအဲ့ဒီတော့အဲ့ဒါလေးကတတ္တဝါရဲ့ခန္ဓာကိုယ်တော့မသေးမချင်းသူကတည်နေတယ်ဆိုတော့ယုံကြည်တာဒါကြောင့်အသက်ရှင်နေတဲ့မြင်ချင်းစသည် ကိုမြင်ချင်းဆိုတော့မြင်လိုက်တာနဲ့သိပြီနော်ကြားလိုက်တာနဲ့သိပြီဒါတော့မြင်ချင်းစသည်ကိုအသက်ရှင်နေသောငါးကောင်အဖြစ်နော်မြင်တဲ့အခါမှာမြင်တဲ့တဲ့အခါမှာ အပြင်ဘက်ကကြည့်စရာဒီဘက်ကမျက်လုံးမြင်လိုက်တာနဲ့တိမသွားဘူးလားတိတယ်ဆိုလို့ရှိရင်ငါကမြင်လိုက်တော့မြင်တာဒီဘသူဖြစ်နေလဲဆိုတော့ငါမြင်တာဖြစ်နေတယ်အဲ့တော့ဒီမြင်ပြီးတော့တိသွားတယ်အဲ့ဒီမြင်တိတာဟာငါပြီးတော့မှတခါဒီဒီငါကပဲကြံတိနေတယ်ငါကောင်ဖြစ်ဒီကြံတိတော့လည်းပဲကြံလိုက်တဲ့အခါအာယုံလေးကကောင်းတဲ့စစ်ထားပါတော့ဗျာကောင်းတဲ့ရောက်လာတယ်အာယုံလေးရောက်လာတယ်စဉ်းစားလိုက်တော့ပေါ်လာပြီနော် ဆိုတော့အဲ့ဒီလိုကြံပြီးတော့တည်တာငါဆိုတော့မြင်တိကြားတိနန်းတိစတိအကုန်လုံးတည်တာကိုတချို့တကုန်လုံးတခုတည်းပဲခြုံပြောလိုက်တော့တည်တယ်ဝိညာဉ်အဲ့ဒီတည်တာဒီသူတို့ကအမြဲတမ်းဒီမှာအဲတတ္တဝါတွေမှာရှိနေတဲ့အတွက်အဲ့ဒီအတိကလေးဒီအတ္တလို့ဆိုရတာအဲ့ဒီအတိကလေးကိုပဲဒါအမ်တချို့ကြတော့တေရင်ပျောက်သွားတယ်နော်မွေတော့ကအဲတချို့ကြဘယ်လိုဆိုရလဲဆိုအခုကြတော့ပါလဲ ဒီလူများဆိုလို့ရှိရင်ဘယ်နှပတ်လောက်နေပြီးကြမှာအသက်ဝင်လာတယ်ဆိုဆွဲတာရှိတယ်မလားတိတ်ပံအရာတော့သူအဲ့ကြမှာလှုပ်တယ်လေအသက်ရှူတယ်အဲ့ကြမှာသူကဒါအသက်ဝင်ပြီလို့ပြောတာအဘိဓမ္မာလိုရစပြီးတော့ပြိတ္တန်နေကလလရေဒီတုန်းကတယ်လို့သူကဇိဝိတကလနေပါပြီးသားနော်ဒါပေမဲ့အရန်နုနယ်သေးတဲ့အတွက်လှုပ်ရှားနေလောက်တဲ့အင်အားမရှိသေးလို့မလှုပ်တာဒါတော့ဇီဝတကရှိပြီးသားရုပ်ရောနာရောနှစ်ခုလုံးရှိတယ်လှုပ်ရှားနေတဲ့အဆင့်တည်းတဖြည်းဖြည်းရင့်ကျက်တဲ့အချိန်ရောက်လို့လှုပ်ရှားတာဒါပေမဲ့အဲ့ဒါကိုပဲဒါ သူတို့သိပ္ပံလောကတော့အသက်ဝင်တယ်လို့သုံးတယ်ဆိုတော့အဲ့ဒီဟာကိုပဲယူပြီးတော့အသက်ကဘယ်လောက်ကစဝင်တယ်အဲဒေတဲ့ချင်းကျတော့ထွက်သွားတယ်ဒါတော့ဒေတာဟာအဆုံးဆိုပြီးတော့ယူတာလည်းရှိသလိုတေးရင်တော့မဆုံးသေးဘူးဒီအဟောင်းကိုထားအသက်ကိုဝင်သွားတယ်ဆိုပြီးတော့လည်းတခါတသဒ္ဒတိတိနေယူတာမရှိဘူးလားအဲ तू ကတေးတယ်မရှိဘူးအဲ့ဒါအဲ့တော့အဲ့လိုတေးတယ်မရှိဘဲနဲ့ဒီအတ္တကောင်ကလေးကခန္ဓာကိုယ်တစ်ခုပြီးတစ်ခုပြောင်းယူသွားတယ်ဆိုပြီးတော့ယူရတ္တဒိဋ္ဌိမျိုးရှိတယ်လို့သိရင်ပြတ်တယ်ဆိုတော့ ဥစ္စေတာဒိဋ္ဌိလည်းရှိတယ်အဲ့ဒီဟာလေးကတတ္တဝါတွေထဲမှာကိန်းနေတယ်ရှိနေတယ်ပိုင်ဆိုင်နေတယ်စီမံနေတယ်ခံခွဲနေတယ်အဲ့ဒါလေးကိုသူတို့ကနာမည်တက်တော့ဝိညာဉ်လို့တက်တယ်အဲသူတို့ကတက်အတ္တလို့တက်တယ်ဘုရားကတက်တော့ဝိညာဉ်သူတို့ကတက်တာကအတ္တနော်မတူဘူးနော်ဘုရားပေးတဲ့နာမည်နဲ့သူတို့ပေးတဲ့နာမည်မတူမတူတဲ့အတွက်ကြောင့်ဘုရားကအေးတိရတဲ့ဒီဒီအသိစိတ်တွေဆိုတာအာယုန်နဲ့ द्वारा တိုက်ဆိုင်လို့အသိပေါ်တယ်အဲ့ဒါကိုဝိညာဉ်ခေါ်တယ်အဲ့ဒီဝိညာဉ်သည် အနတ္တဟောအဲ့လိုကွဲသွားတာမဟုတ်လားဆိုတော့သူတို့ကပြောတာကအဲ့ဒီအတိလေးကဘာလဲအတ္တဘုရားကအဲ့ဒါတိတာလေးကဝိညာဉ်ဝိညာဉ်သည်အနတ္တအတ္တမဟုတ်ဘူးဒါပထမဆုံးစကားလုံးရဲ့အတိပဲဒါကိုပြောတယ်ကောင်းပြီနော်ဒီဒီဝိညာဉ်ဆိုတဲ့အတ္တဒီအတိကလေးဟာမင်းတို့ထင်တယ်လို့အတ္တတာဆိုရင်ကိုယ်ပိုင်ဆိုင်တဲ့ကိုယ်ခန္ဓာကိုယ်ကြီးကိုဘယ်သူကနှိပ်စက်မှာလဲဆိုတဲ့စကားလုံးလေးရဲ့အတိပဲ ဟောက်ကစိတ်ဝိညာဉ်ကနှိမ့်ဆက်ပုံနော်တကယ်တမ်းအတ္တဆိုရင်ဘယ်နှိမ့်ဆက်မလဲတဲ့အခုအတ္တမို့လို့နှိမ့်ဆက်တာပဲဆိုတဲ့စကားလုံးလေးကိုဖတ်ကြည့်အောင်လောက၌အ လောက၌တတ္တဝါများသည်စိတ်ချမ်းမြေ့ဝေရာအာယုများကိုသာတိမြင်ကြားတိကျင်ကြ၏သို့သောကံမကောင်းအကြောင်းမတော်သောအခါများနှင့်မြင်သိစိတ်ကလည်းကြောက်ရွံ့ထိတ်လန့်ပွေရာများမြင်ပြီးလည်းနှိစ္စတတ်၏ဒီနေရာမှာဘယ်သူမှဆိုစိတ်ချမ်းသာခြင်းတယ်မကောင်းတဲ့အာယုံစိုးကိုကိုဒုက္ခပေးမဲ့အာယုံမျိုးတွေမတွေ့ခြင်းဘူးမကြားခြင်းဘူးမသိခြင်းဘူးဒါပေမဲ့ စောစောကပြောပြီးဝိညာဉ်ဆိုတာအတိအတိဆိုတာအာယုံနဲ့ द्वार တိုက်ဆိုင်လို့ဖြစ်တာ ဖြစ်လာပြီဆိုတော့မြင်လိုက်တဲ့အရာတစ်ခုသည်ကြိုက်ကြိုက်မကြိုက်ကြိုက် အာယုံပေါ်ပြီဆိုမျက်လုံးကလည်းမြင်မယ်မြင်မယ်ဆိုရင်မြင်တဲ့မြင်သိစိတ်မဖြစ်ဘူးလားဖြစ်ပြီအေးကိုကြိုက်တာဂျင်တ်တာသဘောကျတာတွေ့ရင်တော့စိတ်ဂျင်တ်တာပေါ့ပြောတာပေါ့ကိုမကြိုက်တော့ဘူးမုန်းပြီးကြောက်ရွံ့ပြီးဆိုတဲ့ခါကျတော့ကြောက်ရွံ့မှုထိတ်လန့်မှု မုန်းတီးမှုဒေါသဖြစ်မှုတွေကမြင်သိစိတ်ကနေတခါထပ်မဖြစ်ဘူးလား ဖြစ်တာပဲခိုင်းအဲ့ဒီမြင်လိုက်တဲ့အချိန်ကမှအဲ့ဒီမြင်သိစိတ်ကမြင်လိုက်တဲ့အတွက်တိသွားပြီအဲ့ဒီတိတဲ့အခါမှာဝိညာဉ်ကတိတာဝိညာဉ်တိတော့အဲ့ဒီအချိန်ကလေးမှာကိုဟိုတန်းလှုပ်ကြည့်စမ်းအထူးသဖြင့်ကိုအမုန်းတီးဆုံးလူနော်တော်တော်ကြီးကိုခါခါတီးတီးမုန်းတာမုန်းတဲ့ခါကျတော့မြင်လိုက်ပြီးဟန်ဆောင်လို့ကိုမရဘူးလူရှိသူရှိကြီးမှာကိုက နော်ဟန်လေးတော့ဆောင်ပြုံးကျင်တဲ့ဟန်ဆောင်ကိုပြုံးလို့မရလောက်အောင်ကိုမျက်နာချစ်ချင်းပေါ်သွားတာအဲ့ဒီချိန်မှာကိုယ်စိတ်ကိုအာယုန်နဲ့အစားထိုးပြီးတော့ဖန်တီးတယ်ရလားကိုမျက်စိရှိတယ်ဖြစ်နေတာလေမျက်စိရှိတယ်ကိုတွေ့နေရတာမြင်လိုက်ပြီဟဲ့ဆိုတာနဲ့နော်မြင်လိုက်ပြီဟဲ့ဆိုတာနဲ့တခါတည်းအဲ့ဒီမြင်စိတ်ကကိုမကြိုက်တဲ့အာယုန်ဖြစ်နေတာအမတန်မုန်းတာမုန်းတဲ့ခါကျတော့အဲ့ဒီမုန်းတီးခြင်းရဲ့နောက်ကကဒေါသဘာပါလာလဲဒေါသဖြစ်နေတာ အဲ့ဒီဒေါသကိုလူရှင်မှာမပေါ်ခြင်းလို့အာယုံလွှဲတယ်ဒါပေမဲ့မြင်စရာအာယုံကကိုယ့်ရှိတယ်ရှိနေတယ်ကဲလွှဲလို့ရလားအေးလေဟောမမြင်ရရာကိလေသာသူ့ဘာသူငြိမ့်တယ်ဆိုတော့မမြင်ရရင်တော့ဟုတ်တယ်မြင်ရရာမှာကိလေသာစာအုပ်ထဲမှာရှိလေသည်ပေါ့ဟုတ်လားမြင်ရရာမှာကိလေသာကိန်းကာဖြစ်နိုင်သည်နော်မြင်နေပြီဆိုတော့ဖြစ်တော့တာပေါ့အဲ့ဒီတော့အဲ့ဒီအချိန်ခါမှာလွှဲကြည့်အဲ့ဒါကိုပြောတာ ကိုမကြိုက်ဘူးတဲ့မကြိုက်တဲ့အာယုံကြီးကိုဆိုလိုတာကမုန်းတဲ့လူတွေ့ပြီနော်အ ਨੇ ဆုံးကိုယ့်ဘာသာကိုကိုယ့်ကိုယ်သိခါလေးကိုဆဲခြင်းနဲ့ဆဲခြင်းနာနဲ့ဒေါသမဖြစ်အောင်တော့နေမှာပဲပြောရရင်လူပြောပြောရင်တော့ဟန်မပြစ်ကတော့နေမှာပဲအဲ့ဒီဟန်လေးကိုထိမ့်ကျင်တာအဲ့ဒါထိမ့်လို့မရအောင်အာယုံလွဲတယ်လွဲလို့မရဘူးဘာဖြစ်လဲ तू ကကိုရှိတဲ့တဲ့ရောက်နေလို့အဲ့ဒီတော့အဲ့ဒီချိန်ကမှာအဲ့ဒီမြင်လိုက်တဲ့စိတ်မြင်သိစိတ်စက္ကုဝိညာဉ်စိတ်ကြီးကိုတဲ့ ကောင်းတာလေးဖြစ်အောင်ဖန်တီးပေးစမ်းပါငါ့ကိုစိတ်မဆိုးစရာလေးဖြစ်အောင်ငါ့ကိုဖန်တီးပေးပါတော့လားလို့ပြောတာဟဲ့အဲ့ဒီအဖြေသဘောပေါက်ပြီလားဒါတော့တကယ်လို့များတာဟောဒီအတိဝိညာဉ်လေးကအတ္တဆိုရင်သူ့ရဲ့တီးရဒီခန္ဓာကိုယ်ကြီးကိုငါ့ကိုပေါ့နော်နင်ဘာလို့နှိမ့်စရတာလဲဒါတော့နင်မြင်သိစိတ်ဖြစ်တဲ့အတွက်ငါမကြိုက်တာကိုမြင်ပြီးမြင်တဲ့အတွက်သိတယ်အဲ့ဒီသိတဲ့အာယုံကြီးကငါမကြိုက်တာဖြစ်နေတယ် ဖြစ်တဲ့အတွက်ငါဒေါသကိုဆွပြီးတယ်ဆွတဲ့အတွက်ထိမ့်လို့မရဘူးလူရှိသူရှိမှဒေါသဖြစ်တာပေါ်နေတယ်ပေါ်အောင်ဘယ်သူလုပ်တာဘယ်သူနှိမ့်ဆက်တာအေးအဲ့အဲ့သိစိတ်ကနှိမ့်ဆက်တာအဲ့ဒါကိုပြောတာနော်ကို့အတိကိုပြောင်းကြည့်တဲ့မရဘူးနော်ဟန်ဆောင်လို့ကိုမရတာအဲ့လိုမရလောက်အောင်ကိုမှကိုထိမ့်လို့သိမ့်လို့ချုပ်လို့မရတာဒီအတ္တလားအနတ္တလားအနတ္တအတ္တလားဆိုကြလို့ရှင်ဘာအကြောင်းမှ ပေါ်စရာအကြောင်းမရှိဘူးကိုဘာသာကိုဟာနာတခါတည်းတကယ်ကိုချစ်ချစ်ခင်ခင်ပုံစံမျိုးလိုတခါလူရှိသူရှိမှနေပြလိုက်မှာပေါ့အဲ့လိုကိုနေလို့မရတာအဲ့ဒါဟာဒီကိုမကြိုက်တဲ့အာယုံကလည်းတွေ့ရောတဲ့ချစ်ချင်းနော်မုန်းတီးတဲ့စိတ်ပေါ်တယ်ဒေါသစိတ်ပေါ်တယ်နော်အမူအရာတွေပြစ်တယ်ဒါတော့အာယုံနဲ့မှာကတခါတည်းကိုကဒီပြင်းတာဒီမာတာလုံနေပေမဲ့စိတ်ကဘယ်ရောက်လဲဆိုအဲ့ဒီသူနဲ့ပြဿနာဖြစ်ခဲ့တော့အချိန်တွေရောက်ပြီးတော့နောက်မှာတောက်လျှောက်ပြီးပေါ်မနေဘူးလားအဲ့ဒီအာယုံကိုဖျောက်တယ်ဒီပြင်အစားထိုးတယ်ရလားဆိုတော့ မရဘူးတဲ့အဲ့ဒီအသိစိတ်ကြီးကိုဖျောက်လို့အစားထုတ်လို့မရတာဟာအတ္တမလို့လားအနတ္တမလို့လားအဲအဲ့ဒီအနတ္တအဲ့ဒါကိုပြောတာနောက်တစ်ခုရှိသေးတယ်ကြောက်เสียအာယုံကြောက်เสียအာယုံလည်းဒီတိုင်းပဲနော်ကြောက်မိတဲ့အာယုံတစ်ခုဟာစွဲပြီးပြီဆိုလို့ရှိရင်အဲ့ဒီအာယုံဖျောက်လို့ခက်တယ်နော်ဖျောက်လို့ခက်တယ်ဒါတော့ ဥမာဒီမှာဆိုလို့ရှိရင်ရှိတယ်မလား Halloween ကလေးတွေကြတော့ဒီမှာနေ့တိုင်းနေ့တိုင်းဒီဒစီတရေရုပ်တွေကြီးပဲဝတ်နေတော့တောင်းတောင်းကလေးတွေမကြောက်ဘူးနော်မကြောက်ဘူးသူတို့ကဒါပြလည်းပဲသူတို့ကသူတို့ကိုစနေတယ်ပဲထင်တာဒါကပို့ပြီးတော့လှပတဲ့ design ပေါ့နော်ဒါ design သစ်ဆိုပြီးတော့သူတို့ကသဘောတောင်ကြနေသေးတယ်ဒီကကလေးတွေကအဲ့ဒီလိုကြီးဝတ်ပြီးတော့ဗမာပြည်ကြလို့ရှိရင်သွားလို့ကြည့်ပါလားလို့အမလေးတခါတည်းကိုအသက်တောင်ထွက်သွားလဲအောင်မနော်အသက်တောင်ထွက်သွားလဲဘာဖြစ်လို့လဲ ငငယ်ရတယ်လို့ဦးဇင်းတို့ကတရေအကြောင်းတစေအကြောင်းဘာဖြစ်တယ်ညာဖြစ်တယ်ပြောတော့နော်စိတ်ထဲမှာ image ကလိုလိုရှိပြီးသားဆိုတော့ပုံလဲမြင်လိုက်ရောနော်ဟမ်တခါတည်းချက်ချင်းတန်းဖြစ်တာအဲ့ဒါမျိုးအဲ့တော့အဲ့ဒီလိုကြောက်ရွံ့ထိတ်လန့်ပွေရာကြီးတွေဟာမပြောက်တော့အထူးသဖြင့်တော့တကယ်သွေးရဲရဲတန်ရဲရဲကိုရှိတယ်ဖြစ်သွားတဲ့ကိစ္စဆိုပူဆိုးတယ်ဥပမာနော်မြင်မကောင်းရှုမကောင်းတခါတည်းခြေပြက်လက်ပြက်ခေါင်းပြက်ကြီးတွေများကိုရှိတယ်တွေ့ကြည့်လိုက်ပါလားလို့ အဲ့ဒီနေ့ညအိမ်ကြလို့ရှင်ဒေချာပေါ့မအိမ်ရဲတော့ဘာဖြစ်လဲလဲဆိုအိမ်လဲလို့ရှင်မျက်နှာချက်မှာအဲ့ဒီအယုတ်ကျက်လားထင်တယ်လို့နော်ကိုဘာသာကိုတယောက်ထဲတောင်မှအပေါ်ဆွမသွားရဲတော့ဘူးတခါဘာဖြစ်လဲလဲဆိုတော့ဟိုနာချွတ်ချွတ်ဒီနာချွတ်ချန်ကိုဘာသာကိုခြောက်နေတာဆိုတော့အဲ့ဒီကြောက်တဲ့အာယုံကြီးကိုဖျောက်လို့မရဘဲနဲ့တီနေတာကြီးကဒုက္ခပေးတာပြောတာဒီအသိစိတ်ကြီးဖျောက်လို့မရဘူးဒါကြောင့်မလို့ဒီမကောင်းတဲ့ကြောက်ရွံ့ထိတ်လန့်ပွဲအာယုံကြီးအမြင်ကနေပြီးတော့ဖြစ်လာတဲ့စိတ်ကုဝိညာဉ်စိတ်ကြီးဟာ ကိုကိုနှိပ်စက်တာဒါတော့အဲ့ဒီစိတ်ကနေပြီးတော့မှမိမိကိုအဲ့ဒီလိုကြီးကြောက်ရွံ့နေအောင်အိတ်လို့မရအောင်ဘာကြည့်လိုက်ကြည့်လိုက်ဟုံငုတ်တို့ကြည့်လိုက်လဲအဲ့ဒီအယုံကြည်သွားကတ်နေရောဟိုနာလှုပ်လှုပ်ကြည့်လဲအဲ့ဒါကြီးပေါ်နေတယ်ဆိုလို့ရှိရင်အဲ့ဒီလူမှာဒီအသေးစိတ်ကသူ့ဘာဖြစ်နေလဲဆိုနှိပ်စက်တယ်ခေါ်တယ်ဘာဖြစ်နေတာလဲနှိပ်စက်နေတာဒါကသူ့မှာထောက်တည်ရမရအောင်ထောက်တည်ရမရအောင်အဲ့ဒီလိုမျိုး ဖြစ်တာဟာဒါနှိပ်စက်တယ်လို့ခေါ်တယ်နောက်တစ်ခုနော်ဆိုးဝါဆိုးရွားကြမ်းတမ်းထိတ်လန့်ပေါ်ရာ နာမချမ်းသာပွဲရအတန်များလဲနှိမ့်စစ်တတ်၏ကိုမကြိုက်တဲ့အတန်တွေကြားလို့ရှင်လဲတခါအတူတူပဲနော်လူတယောက်ကိုမြင်လိုက်တာနဲ့အဲ့ဒီလူတယောက်မကြားချင်တဲ့အတန်ကိုကြားရတာနဲ့အတူတူပဲအဲ့ဒီအတန်ကိုဖျောက်ပြီးနားထဲမှာတော်တော်ဖျောက်လို့ခက်တယ်အေးတခါတလေမှမြင်လိုက်တာကမှပျောက်သွားရင်ပျောက်အဲနည်းနည်းတော့တော်သေးတယ်ကြားတဲ့အတန်ကမပျောက်ဘဲဒီထဲမှာအတန်ကြီးရဲ့ဒီတိုင်းပက်တင်ထက်ကြံနေကြတာနော်အဲ့လိုဒီရင်တို့လည်းဒီတိုင်းပြန်ကြားနေတာပဲနော်ဒါကြောင့်တချို့ကပြောတယ်လေ လက်သင်းတွေထိုးသွားတာကိုခံလို့ရတယ်တဲ့ဗဇက်နဲ့ပြောသွားတာကိုပိုးနာတယ်လက်သင်းတွေထိုးတာဒီဗဇက်နဲ့ပြောတာပိုးနာတယ်တဲ့နော်အဲ့တော့ဘမပြီမှာဆရာတယောက်ပြောတယ်ဘမပြီမှာအခုပါခေါ်မလဲဟောတော့ကဆိုလို့ချင်းဆရာမတွေကဆရာဆရာမတွေအကြောင်းသားတွေရိုက်တယ်မို့လားနောက်တော့စနစ်တွေပြောင်းတော့ဗာလဲ CCA လားလောက်တဲ့ခါကျတော့အဲအကြောင်းသားတွေမရက်ရတော့ဟုတ်တယ်မို့လားအကြောင်းသားတွေမရက်တဲ့ခါကျတော့အကြောင်းသားဗဇက်နေပဲပြောရမယ်ဆိုတော့ ရိုက်လာတဲ့ဆရာတွေကသူမရိုက်မရတော့မကျင်တတ်ချင်ဘူးသူရိုက်ချင်တယ်လေအဲ့တော့ဆရာတယောက်ကပြောတယ်အတန်းထဲမှာသူကလည်းကျောင်းသူကျောင်းသားတွေကလည်းတို့မရတော့ဘူးဆိုပြီးတော့သူကပြောနေတာဆရာတွေဒီနေ့စာတို့မရရဲတော့ဘူးဆရာလည်းအဲ့ဒီအဲ့ဒီလိုပုံလေးကြွတ်တက်ကြွတ်တက်ဖြစ်တော့ကိုသူကတော်တော်အမြင်ကန့်နေတာဒါတော့သူ့ကိုစိန်ခေါ်သလိုဖြစ်နေတော့အေးတဲ့ငါမင်းတို့မရိုက်ဘူးတဲ့ကျောင်းသူတွေများတော့ညီတို့ငါမရိုက်ဘူးတဲ့ဒါပေမဲ့ငါညီတို့ပါဇက်တစ်ဘက်ငါရိုက်မယ်တဲ့ နောက်တော့ကျောင်းသူတယောက်ကသင်္ချာတွတ်တာမရတော့အပုတ်ကောင်မဒီလောက်တောင်ဒါလေးတော့မသာမဆိုတော့ဆဲတာဆရာရိုက်တာရိုက်လိုက်ပါရိုက်တာခံတာပါကာရဘာမှရစရာမကောင်းသူပြောတာနင်တို့မရိုက်လို့ဆိုငါမရိုက်ဘူးလေအဲ့ဒီတိုင်းမှငါပြောဆိုတော့ဘာမှရစရာမကောင်းနော်အဲ့တခါတလေကြတော့ရိုက်လိုက်တာခံတာသေးတယ်နော်ခုနပြောလို့ပုတ်ကောင်မတို့မသာမတို့ပြောတော့ပုံဆိုးရွာနေမှာအဲ့ဒါလို့နားရရခံလို့ခက်တာမပြောက်ဘူး မပြောက်တဲ့အဲ့ဒီတိုင်းကြီးကြားပြီးတော့ဒစိမ့်စိမ့်နဲ့ခံနေတဲ့ခါကျတော့သူဒေါသကိုဒစိမ့်စိမ့်နဲ့ဆွသလိုဖြစ်မယ်ဘူးလားအဲ့ဒါကြီးကိုပျောက်ပါပျောက်ပါဆိုပြီးတော့ကိုကနေဖြောက်ကြည့်နော်ဖြောက်လို့မရဘူးအဲ့ဒါကြောင့်မလို့ကိုကခါတာနာလေလေဖြောက်လို့ခက်လေလေနော်ကိုကမုံလေလေပို့ပြီးတော့မေ့လို့ပို့ခက်လေလေပဲနော်ဒါကြောင့်မလို့မုံလေလေပို့ပြီးတော့မေ့လို့ခက်လေလေ တချို့ကမုံပြစ်လိုက်မယ်အေးအဲ့ဒီအဲ့မုံပြစ်လိုက်မယ်လို့ကြင်ညာတဲ့သူကမုံအဲ့ဒါမမုံနဲ့လို့ကိုကြင်ညာတာဒါကြောင့်ဒေါသဟာဘယ်ထက်ပါလဲတန်ရောစင်နဲ့ပါတယ်တန်ရောစင်ဆိုတာကအဲ့ဒေါသဖြစ်ပြီဆိုရင်အဲ့ဒေါသဖြစ်စရာအာယုံကိုသွားပြီးတော့ခြိမိနေပြီတုံးမိနေပြီဒါတော့ဒီလိုကြောင့်ကြားကိုမကြားခြင်းမပြောနဲ့ဒီလိုမုံတယ်ဆိုတော့ပြောတာဟာစိတ်ထဲမှာမပြောက်လို့ပြောနေတာဆိုတော့ तू အာယုံနဲ့ तू နဲ့ခြိမိနေပြီဒါကြောင့်ဒေါသဒီတန်ရောစင် အဲ့ဒီလိုမျိုးဖြစ်တာပဲဒါသူမကြိုက်တဲ့အာယုံဆိုးရတဲ့အာယုံကိုကြားလိုက်ပြီဆိုရင်အဲ့ဒီအကြာအာယုံကြီးကိုဖျောက်တယ်ဖျောက်လို့မရဘူးတော်တော်နဲ့မရဘူးမရတဲ့အခါကျရင်မိမိကိုနှိပ်စက်တယ်လို့ဖြစ်နေတော့ဒီအတန်အာကြာအာယုံကြီးဟာရှိသေးသလားဆိုတော့မရှိတော့ဘူးเนาะဒါပေမဲ့ပျောက်သလားဆိုတော့မပျောက်ဘူးအဲ့ဒီအကြာအာယုံဟာကြားတဲ့အချိန်ကစပြီးတော့တောက်လျှောက်တောက်လျှောက်ကိုကိုနှိပ်စက်နေတာအတ္တမလို့လားအနတ္တမလို့လားအနတ္တတရားเนาะအနတ္တတရား အတ္တဆိုရင်အဲသူတို့ပြောသလိုအတ္တတာဆိုရင်နှိမ့်ဆက်ပါမလားမနှိမ့်ဆက်ဘူးငါမလို့ခြင်းမှုဟေးသွားတော့ဒါဆိုရင်တခါတည်းပြရောပြီးရောပေါ့ဟုတ်တော့မလားအဲဆိုလို့အမိန်ပေးလို့မရဘူးတဲ့နောက်ပြီးတော့ပုံနှံ့ပုံညီနှံ့လောင်းအော့နှလုံးနာပွဲရမကောင်းသောအနံ့ဇိုးများဖြင့်လည်းနှိမ့်ဆက်ဤဒါလည်းထင်ရှားတယ်တချို့ဆိုလို့ရှိရင်မကောင်းတဲ့အနံ့တစ်ခုကိုနံပြီးလို့ရှိရင်အဲ့ဒီအနံ့ဒီပြုံကိုရောက်သွားမရှိဘူးဆိုတဲ့နေရာရောက်တော့လည်းပဲအနံ့မပြောက်ဘူးနော် အနတ်မပြောင်းဘူးအဲ့ဒါတော့ဦးစင်းလက်တွေ့ဦးစင်းငကတော့ငါဝဲသားတို့တို့အာ ਈ စားတာဟုတ်အာ ਈ စားတာအာ ਈ စားတော့เจ้าမှာเจ้าကတီလာရှင်ဆရာလေးရှိတော့ငါဈေးသွားမယ်ဆိုရင်ဘုန်းကြီးတွေကြိုက်တာမေးတယ်ဘုံမောင်ဘာစားခြင်းလဲဘာလုပ်ခြင်းလဲဟိုဘုန်းကြီးလေးမေးတယ်မေးလို့ဦးစင်းကတော့ဗာလဲဝဲဥမာကြီးဝဲဥမာကြီးပဲပြောလွတ်တာတနေ့ကျတော့เจ้าမှာသူကဝဲဥမာကြီးပြောပြီးတော့မှဦးတွေလှမ်းပြီးတော့ဆေးနေတာဦးစင်းကဟိုဘယ်စွန်းသားเจ้าကြီးက ကျောင်းပြင်နေတော့ဒီဘက်ကျောင်း garage တဲ့ဆိုတော့အောက်ကိုကိစ္စရှိလို့မိဖို့ဘက်ကို garage တဲ့ဆင်းသွားတာဟုတ်ပါဘူးဒီနဲ့ညနန်းလိုက်လာဘာမှလုပ်နေတာလဲဆိုသူလောက်တာသွားကြည့်နေတော့ဝိဥမာယူလှန်ပြီးတော့သူဆေးနေတာနန်းလိုက်တဲ့ဝယ်ရှိဆုံးပြောဟာဘာတော့ဆိုတော့ဝိဥမာကြီးလေဦးစင်းမကြိုက်တယ်ဆိုတော့ဝိဥမာဆိုဒါလားငါစားတာဆိုဟုတ်တယ်တဲ့ဦးစင်းမဆိုဟာနန်းလိုက်တာပြောမနေတဲ့တကားတကယ်ကိုဝိချာနာသွားပြီးတော့ဖြတ်သွားတာတည်းပဲနွေရသည်ကိုအဲ့ဒါပြီးကြရတဲ့နောက်နဲ့ ဥမာကြီးလက်စပွဲပေါ်ပါရောမနေ့ကညနေနမ်းလိုက်တဲ့အနံ့မပြောက်တော့မပြောက်တော့ခွက်ကြီးကဒီတိုင်းမရော့တော့ဆိုတော့ဦးစင်ဝတ်ဘာလဲဥမာကြီးမစားတော့ဘူးလားဆိုအေးငါစားတော့စားချင်တယ်အနံ့ကြီးကမပြောက်တာနဲ့ခုစားလို့မရတော့ဘူးလို့အဲ့ဒါပဲကြီးတဲ့ဒီလိုခုတိတိမစားပြတော့တာမြင်လိုက်တယ်ဆိုရင်အနံ့ကြီးကနှာခေါင်းအရင်ရောက်လာပြီဘလို့မှစားလို့မရဘူး အဲ့တော့ဦးဇင်းတို့ကတော့ဝိဥမာကြီးဝိဥမာနဲ့တူဥမာကြီးတဲ့ဒုတ်ထုတ်ဒုတ်ထုတ်ပြောတဲ့သူတွေလာလာပို့တော့မစားတော့လာလာမေးဦးဇင်းဘာဖြစ်လို့မစားအေးငါစိတ်ပြောင်းသွားပြီလို့ပြောလိုက်တာအနံ့ဘလောက်ဆိုးလဲဆိုတော့နော်အဲ့ဒါကြီးမြင်လိုက်တာနဲ့သဘောမြင်လိုက်တာနဲ့အနံ့ချင်းချင်းနှာခေါင်းနဲ့ရောက်လာတာနော်ဘလို့မှဖြောက်လို့မရတော့အဲ့ဒါမျိုးပဲနော်ဟောတော့ကဘလောက်ပဲကြိုက်ကြိုက်ဒါလောက်ကြိုက်တဲ့ဟာကြီးအဲ့ဒီအနံ့လည်းနှာခေါင်းနဲ့ဆွဲသွားပြီးရောစားလို့မရတော့အဲ့ဒီအာယုံကပြောင်းသွားတော့ ဒါတော့အနံ့ဆိုးဟာလည်းပဲတဲ့တချို့မှာတကယ်စွဲစွဲမြင့်မြင့်နံမိပြီးပြီဆိုရင်အဲ့ဒီအနံ့နောင်ဖြောက်လို့မရဘူးတခါတလေကိုယ့်ဘာသာကိုနော်လက်နဲ့ကန်ပြီးတယ်ဆိုတော့အဲ့ဒီအကြီးကိုဆက်ပြတဲ့နဲ့အထက်ထက်ဆေးနော်ဘလောက်ပဲဆေးဆေးပြောင်းတော့ပြောင်းလိမ့်မယ်သို့တော်လည်းစိတ်ကကြံနေတာမပြောက်ဘူးအဲ့ဒီအနံ့ကစိတ်ဆွဲတာက တကယ်လက်မှာဆွဲတာတပူဆိုးတယ်အဲ့ဒါကြောင့်အဲ့ဒီအနံ့ကြီးစိတ်ထဲမှာရှိနေရင်လည်းပဲစိတ်ထဲမှာခံရခက်တာနှိမ့်ဆက်တာမဟုတ်ဘူးလားအဲ့ဒါအာဘာဒာယဖြစ်တာပဲ ဒီအနံကြီးဟာနှာခေါင်းထဲကနေပျောက်ပါတော့လားဘေးကိုဖယ်ကြည့်လိုက်မပျောက်ဘူးစိတ်ထဲမှာရှိနေတာအဲ့ဒါဒီအဲ့ဒီအနံ့ဒီဟုသောနန္တိစိတ်ကဘာဖြစ်နေတာလဲနှိမ့်ဆက်နေတာနော်တကယ်သာအတ္တပိုင်နေဆိုရင်ပျောက်သွားတော်ပြီငါဟိုရင်စိတ်ထဲမပေါ်ကျင်တော့ဘူးဆိုရင်ပြီးရမှာပေါ့အဲ့တော့အဲ့ဒီလိုမပေါ်တာကိုထောက်ချင်းအဖြစ်မပျောက်တာကိုထောက်ချင်းအဖြစ်သူသည်အနတ္တတရားအဲ့ဒါကိုပြောတာနောက်ပြီးတော့ မကောင်းတဲ့ဆိုးဝါးလာသည့်အရာတာများဖြင့်လည်းနှိမ့်စစ်တတ်၏ဒါလည်းပိုထင်ရှားတယ်စားတဲ့တောက်တဲ့နေရာမှာမကြိုက်ရင်ထွေကနေထွာကနေဖြစ်တာတွေနော်ကြံတန်ခက်ထန်အခမ်းရခက်လာသောယောဂါဇိုးအတွေ့ဇိုးများလည်းနှိမ့်စစ်တတ်၏ဒါတွေကလူတွေမှာလူဟိုငငယ်လေးကတည်းကဖြားကြနားကြထိကြိုက်တာရပြီးသားဆိုတော့လူတိုင်းသိတယ်နော်တခြားမပြောနဲ့အခုလူတွေအဲတမန်တယ်လေးမာမာကြီးပေါ်မှာအခုထိုင်ကြည့်လိုက်ပါလား 15မိနစ်ပြည့်အောင်ထိုင်ဖို့မလွယ်ဘူးအေးတာရောမာတာရောဘာဖြစ်လာလဲဆိုအောက်ကမာခြင်းအေးခြင်းတိဟူသောတွေးတွေးထုမှုကကိုယ်ဘာဖြစ်နေလဲနှိမ့်ဆက်နေပြီအဲ့ဒါပြောတာဆိုတော့ကိုယ်ခန္ဓာကိုယ်ထဲမှာယောဂရတာခြားခလုတ်ကလေးတိုက်သွားလို့ဖြစ်တာနောက်ဆုံးကိုယ်ဘာတော့ရလို့ကိုယ်ရင်ကနေလက်သေးလေးနဲ့ကုတ်ပြီးလို့အရေးလေးလန်သွားတာကဲဒုက္ခမရောက်ဘူးလားအတွေ့ဆိုးမှန်သမျှကိုယ်မကြိုက်တာမှန်သမျှအဲ့ဒီအတွေ့ကကိုယ်ကိုတဖြည်းဖြည်းနဲ့နှိမ့်ဆက်နေတာနော်ဒါရကြည့်ရင်ကြီးသလောက်ဖြစ်တယ် နောက်ပြီးတော့စိတ်ညစ်စရာစိတ်ပြစ်စရာစိတ်ပူစရာတောကရောက်စရာတွေနော်ကိုမှာအိမ်ထောင်ရသားနေနေကြရတယ်နော်ဘုန်းကြီးတွေဆိုလည်းတပည့်သားတွေနေနေကြရတယ်ဒကာဒကမတွေနေနေကြရတယ်အေးကိုပတ်ဝန်းကိုယ်တိုင်ဖြစ်ဖြစ်ကိုပတ်ဝန်းကျင်မှာဖြစ်ဖြစ်ကိုဆွေမျိုးသားချင်းဖြစ်ဖြစ်ကိုတပည့်သားမိဖြစ်ဖြစ်ဖြစ်ပြီးဟေးဆိုလို့ရှိရင်စိတ်ထဲကတောကဖြစ်ကြရတယ်တောကဖြစ်တယ်အဲ့ဒီတောကကစိတ်ထဲမှာတခါတလေကြလို့ရှိရင်ဟာညာအိတ်လို့မရဘူးတကောင်တလွဲလေဘူးတွေထုတ်ထုတ်ပြီးတော့ဟောပဲလက်အိတ်လိုက် ဒီဘက်လှဲ့အေးလိုက်နဲ့နော်ဟာမနေ့ဖြစ်အလောက်ကသွားအောင်မအိမ်မှာဖြစ်မယ်အိတ်ကြည့်တယ်ရလားဘသူခါနေလဲအပူခါနေတယ်နော်စိတ်ထဲမှာပူနေတာကြီးရှိမနေဘူးလားအာယုံတစ်ခုကိုစွဲလိုက်တော့အဲ့ဒီအတိကြီးကစိတ်ထဲမှာမပြောင်းခဲနဲ့နှိမ့်ဆဲပြီးတော့နေတာနော်ဒါကြောင့်အိတ်မပြောတဲ့ညကညတာပိုရှိတယ်တဲ့မိုးကလည်းမလင်းနိုင်အိတ်ကလည်းမပြောနိုင်နော်မနေ့ကလည်းအလုပ်သွားအောင်မှာအဲ့ဒီအတိကြီးဟာကိုယ့်ကိုနှိမ့်ဆက်နေတာဒီတော့ကတွေ ဒါတော့တောကတွေကတခါတည်းတခါတလေကြလို့ရှင်ဟာရက်ပေါင်းလာပေါင်းများဆိုတော့နောက်ဆုံးကြတော့အဲ့ဒီတောကနှိမ့်စစ်တာနေပဲမစားနဲ့မတော့နဲ့မအိတ်နေနဲ့နောက်ဆုံးကြတေးရတာပဲလူတွေကစိတ်ဓာတ်တွေကြာပြီးတော့ဒါတော့တကယ်လို့သာတိတတ်တဲ့စိတ်ဝิญဉ်သည်ကိုယ့်ရဲ့အတွင်းသားအမာခံအတ္တကောင်ကိုပြောသလိုရမယ်ကိုစီမံသလိုဖြစ်မယ်ဆိုရင်ဒီမိမိတရားပုဂ္ဂိုလ်ကိုဘာကြောင့်နှိမ့်စစ်ရမှာလဲဒါတော့မိမိကို ဒုက္ခရောက်အောင်နှိမ့်ဆက်တာကိုထောက်ချင်းအပြင်ကိုဖြစ်ခြင်းသလိုဆူတောင်းသလိုစိတ်ကတောင်းတသလိုမဖြစ်တာကိုထောက်ချင်းအပြင်ဝိညာဉ်ဆိုတဲ့အသည့်သည်အနတ္တတရားမှထင်ရှားပါတယ်တဲ့။နော်အနတ္တတရားမှထင်ရှားတယ်။ခေတ်ပြီးကအရေးခေတ်ကာလတုန်းက88တုန်းကဦးဇွန်းတို့ရဲ့နော်တန်ငယ်ချင်းတယောက်ထောင်နဲ့ပါတော့၈နှစ်လောက်ကြာမှပြန်လွတ်တယ်။အဲ့တော့ထောင်ထဲကနေထွက်လာတဲ့ခါကျတော့နော်ထွက်ပြီးမကြခင်မှာသူနဲ့တွေ့လို့ အတွေ့အကြုံနဲ့မေးတယ်အမှန်ကတော့ तू ကကောင်းကောင်းမွန်မွန်နေတဲ့ဘုန်းကြီးပါနော်ဖြစ်ကြဆန်းနေတာမဟုတ်ဘူးဒါပေမဲ့သူတို့ရဲ့ तू ပါတဲ့ဟိုနာဒီမှာဒီနာဒီမှာဒိုရေးဒိုရေးလို့တော့ရှင်နာရက်ပါသွားတဲ့ခါကျတော့ဒုတိယပုံတွေကပုံပေါင်း340လောက်ပါတဲ့ခါကျတော့သူ့ကိုတခါအရေးပါတယ်လူလို့ထင်ပြီးတော့တခါဆွဲချသွားတာအဲ6နှစ်လောက်ကြာတယ်7နှစ်မဟုတ်ဘူးအဲ့ဒါပြီးတော့တွေးကြုံနေပြောတယ်ပြန်လာတဲ့ခါကျတော့တခါတည်းမဲချုံပြီးတော့မှခန္ဓာကိုယ်မှာလည်းပဲ ဒီရနာတယ်နဲ့နော်အဲ့ဒါတော့သူ့ကိုကြည်ပြီးတော့မှအာပြောကြဆိုကြဖို့လေကိုင်ပြောစမ်းကွာမေထောင်တွေ့ကြုံလေဆိုတော့အဲ့တော့တကယ်ချင်းဆိုတော့လည်းတကယ်ချင်းနဲ့ပြောတာပေါ့ကုလူကြီးတဲ့ပြောရမယ်ဆိုလို့ရှိရင်မနဲ့မိုးလင်းပြီးတော့တိတဲ့စိတ်ဝင်တဲ့ချိန်ကစပြီးအိတ်တဲ့စိတ်ဖြစ်သည့်အထိတနေ့လုံးကဒွါရ6ပါးမှာဒုက္ခတွေကြီးပဲတွေ့ရမြင်ရကြားရထိရသိရစားနေရတယ်တဲ့ခြုံပြောလိုက်တာသူကဘာဖြစ်လဲလဲဆိုရင် မနေ့တခါတည်းမိုးလင့်နေဆိုတာနဲ့အတန်တွေကကိုနာလာတဲ့အတန်တွေကဆဲတဲ့အတန်ဆိုတဲ့အတန်ပက်ပက်ဆစ်ဆစ်ပြောတဲ့အတန်ကိုကနှုတ်ကဘုန်းကြီးဘွားနဲ့နေခဲ့တဲ့ခါကျတော့ကို့ဆစ်ဆန္ဒတွေကတခါတည်းဟောတလိษံတကောင်တာတာပဲဆစ်ဆန္ဒကိုဓမေပကံလာချရင်အပေါက်ဝါနဲ့ခြေထောက်နဲ့ဘူးဆိုတူလကံပေးတာကြည့်လိုက်တော့လဲအစားစရာစားချင်စရာမကောင်းမာတောက်ခဲလောငပီလေးတရုံနဲ့ဘက်ခနဲ့ဆိုနှခန့်လာပြီးတော့ချက်ချသွားတယ်နော်စားစရာတွေလည်းမကောင်းအိတ်ကလည်းအိတ်စရာလည်းကြံမှန်တလင်းပြင်းအဲ့ဒီတော့အခုနအနံ့ကလည်းဆိုးတယ်အိမ်သာကွက်ကကို့အခန်းထဲမှာ နော်ချင်းအောင်ဆိုတာမရှိဘူးရဘိုးဆိုတာလည်းပြည်လို့အဲ့ဒီရဘိုးတွေကလည်းဟိုခန့်နေဒီကန်ကူးနေတော့အဲ့ဒီမှာရာနာတွေပေါက်တာဒါတော့မြင်စရာနော်မြင်လိုက်တဲ့ပုံတွေကလည်းကြည့်လိုက်ပြီဆိုလို့ရှိရင်လူတွေမှလည်းတန်တန်ရှင်းရှင်းမနေနိုင်တာကတကြောင်ဘုံကြီးမှမသိလူမှမသိနော်အဲ့ဒီလိုတွေဖြစ်နေတော့ तू ကခြုံပြောတယ်နောက်ဆိုမကောင်းတာတွေအကုန်လုံးတစ်ခုချင်းပြောပြီးတဲ့ခါမှာခြုံပြောရရင်တော့ကိုလူကြီးမနဲ့မိုးလင်းကစားအိတ်တဲ့အချိန်ထိအောင်ဓွာရ6ပါးကဖြစ်နေတဲ့အသိစိတ်တွေမှန်သမျှကအနိဋ္ဌာယုန်နေကြီးပဲ ဘာတွေကြီးပဲလဲအဲ့ဒီအနိဋ္ဌာယုနေကြီးပဲကိုမမြင်နိုင်အောင်အဲစိတ်ကိုလွှဲပြီးတော့ကိုယ့်ဘာသာကိုဒဏ်ခံနေအောင်လို့မကောင်းတာတွေပြောတွေ့အဲမြင်တွေ့နေရလို့ကြားနေရလို့ရှင်လဲအဲ့ဒီစိတ်ကိုအဲသူတို့ကိုမြင်လို့ဒေါသဖြစ်စရာဖြစ်ရင်မဖြစ်အောင်အာယုံကိုလွှဲနေတာတောင်မှမရဘူးတဲ့ဆိုတော့အမြင်အာယုံအကြအာယုံအထိအာယုံအသိအာယုံအကုန်လုံးရှိသမျှတွေကဘာဖြစ်နေပြီလဲဆိုတော့သူ့ကိုနှိမ့်ဆက်နေပြီနှိမ့်ဆက်နေပြီဒါတော့ ဒီအသိစိတ်ကြီးတစ်ခုလုံးဟာမကြားချင်ပါဘူးဆိုလို့နော်ဒီပြင်ပြုတ်ကိုအာယုံလွှဲတာလည်းမရဘူးဒါတော့သူ့မှာမနဲ့မိုးလင်းတာနဲ့သူ့ရဲ့အသိစိတ်တွေကဘာဖြစ်နေပြီလဲဆိုရင်စိတ်ဆင်းရဲစရာတွေကြီးပဲဖြစ်တာအဲ့တော့မကြားခြင်းမဲနဲ့ကြားရတယ်နော်မမြင်ခြင်းမဲနဲ့မြင်ရတယ်နော်မထိခြင်းမဲနဲ့ဒီကြမ်းတမ်းနေရာကြီးတွေနဲ့ထိတွေ့ပြီးတော့နေရတယ်အဲဂျပိုးတွေချင်းတွေအကြိုက်အခဲခံရတယ်ဆောင်းလို့ဆိုအေးတယ်ဆောင်းမရှိဘူးပါပါလေးနဲ့အေးရတယ်အဲ့လိုမျိုးတွေ ဆိုတော့အဲ့ဒီဒဏ်တွေဟာတခါတဲ့6နှစ်လောက်ခံလိုက်တဲ့အခါကျတော့လူတွေပုံပြောင်းပြီးတော့မဲပြီးတော့တခါတဲ့အရေးပြားတွေမှာအကုန်လုံးရာနာတွေပေါက်ပြီးတော့ပြန်ထွက်လာတာဆိုတော့စဉ်းစားကြည့်ဒီအခံစားမှုတွေအကုန်လုံးဟာနော်အနိဋ္ဌာယုံရဲ့သဘောဟာအပြင်မှာရှိတဲ့လူထက်အကျဉ်းသမားတွေမှာပို့ပြီးတော့အချိန်တိုင်းခံစားရတယ်အေးအကျဉ်းသားထက်နော်ထောင်ထဲမှာအကျဉ်းကြတော့တဲ့အကျဉ်းသားထက်ဘယ်သူတွေခံရတယ်လဲဆိုရင်အပေလေးပုံက တိလိษံတွေပိဋ္ဌာတွေအသူရကယ်တွေနောက်ဆုံးငရဲဆိုတော့တိလိษံတွေမှာလည်းစဉ်းစားကြည့်စမ်းသူတို့မှာလည်းပဲကြီးနိုင်ငံချင်းနေဆိုတော့သူတို့မှာလည်းဒုက္ခတွေများနေတာပဲနော်ကြောက်ကြောက်လန့်လန့်နေစားရနေသွားနေရတယ်အပိဋ္ဌာပုံဆိုတော့လည်းသိတဲ့အတိုင်းပဲတောက်လျှောက်ခံနေရတယ်နော်ပိဋ္ဌာတို့သူရကယ်တို့ငရဲဆိုတာတော့ပြောမနေနဲ့တော့ဆိုတော့မြင်ကြားနံစာထိတိဆိုတဲ့အာယုံ6ပါးအကုန်လုံးဟာသူတို့မှာတိလိုက်တဲ့အချိန်တောက်လျှောက်ဟာဘာဖြစ်နေလဲဆိုရင်အနှိမ့်ဆက်ခံနေရတာ အဲ့ဒီအသည့်တွေကိုตาရသွားအောင်ကောင်းသွားအောင် ကြောင်းလို့ရသလားဆိုတော့မရဘူးသူတို့မှာပိုးပြီးတော့နှိမ့်ဆက်ခံရတယ်ပိုးထင်ရှားတယ်ဝိဇ္ဇတို့လူတွေကမှအေးကြိုးကြကြိုးကြလေးဖြောက်ပြီးတော့နေလို့ရသေးတယ်စေစနေလို့ရတယ်နှိမ့်နေလို့ရတယ်အားပေးလို့ရသေးတယ်နော်အေးဦးဇင်းတို့တဲ့တာမန်အပြင်ကလူတွေပို့ဆိုတာကထောင်ထဲရလူတွေထောင်ထဲရလူတွေပို့ဆိုတာကအပယ်အပယ်သားတွေအပယ်လေးပုံကလူတွေတတ်တော်ရတယ်အေးအဲ့ဒီလိုမျိုးနှိမ့်ဆက်ခံရတယ်တကယ်လို့သာ နော်အတ္တရာဆိုလို့ရှိရင်ဘက်ကလောက်ကြီးပဲဆင်းရဲစရာတွေမြင်ကြတွေ့နံစာထိသိနေရပါစေနော်အတ္တနဲ့ဖြောက်ထားလိုက်ပေါ့စိတ်ချမ်းသာစီပျောက်စီနော်ကြည်ကျင်နဲ့နဲ့ရှိစေပျော်ပျော်ရွှင်ရွှင်ရှိစေဆိုရင်ပြီးသွားမှာအခုအဲ့လိုပြီးရလားအဲ့ဒီလိုမပြီးတာကိုထောက်ချင်းအဖြစ်ဝိညာဉ်သည် အတ္တလားအနတ္တလားဆိုရင်အနတ္တအတ္တမဟုတ်ဘူးတဲ့ကံကောင်းပြီအခုနပြောတဲ့ဝိညာဉ်သည်ကိုဖြစ်ခြင်းတယ်လို့ဒါဖြစ်ခဲ့မယ်ဆိုရင် အခုနကအဲစိတ်ညစ်စရာဆိုတာရှိမှာမဟုတ်ဘူးအဲ့ဒီတော့ကိုယ့်အလိုတိုင်းမဖြစ်ပုံကိုဖတ်ကြည့်ကြအောင်ဆိုနော်ရှည်တော့ရှည်တယ် gain ဖတ်ကြပါအောင်အရာအလုံးဒီအရာအလုံးဒီ လူတွေမှာစိတ်ချမ်းသာစရာလေးတွေပေါ့နော်ဖြစ်အောင်လို့ပတ်ဝန်းကျင်ကြီးတစ်ခုလုံးကိုဒီဖန်တီးပြီးတော့နေကြတာမြေစရာအာယုံလေးတွေဆိုလို့ရှင်လည်းပဲဒီစိတ်ချမ်းသာစရာပေါ့နော်အဲ့တော့စိတ်ချမ်းသာစရာဖြစ်အောင်လို့ဖန်တီးတဲ့အခါမှာကိုဖန်တီးတဲ့နေရာလေးလောက်တော့တစ်ခါတလေတော့ရတတ်တယ်ပေါ့လေသို့သောကိုကဒီတနေရာနဲ့နေတာမဟုတ်ဘူး ဟိုနားသွားမယ်ဒီနားသွားမယ်ဆိုတော့သွားရလာရလောက်ရကန်ရတဲ့အခါမျိုးတွေကြလို့ရှိရင်ကိုမကြိုက်တဲ့နေရာတွေလည်းသွားခြင်းသွားရမယ်ရောက်ချင်းရောက်မယ်အဲ့ဒီခါမျိုးကြလို့ရှိရင်တဲ့ကိုဖန်တီးတဲ့နေရာမဟုတ်တဲ့အတွက်အာယုံပတ်ဝန်းကျင်ကရှိတဲ့အတိုင်းပဲတွေ့ရသိရပြီတီးပြီဆိုတဲ့အခါကျတော့ဘာဖြစ်လာလဲစိတ်ဆင်းရဲစရာတွေမတွေ့ရဘူးလားတွေ့ရတယ်အဲ့ဒါပြောတာအရာအလုံးဒီအကြောင်းအလျော်စွာသာဖြစ်ကြ၏အကြောင်းအလျော်စွာသာဖြစ်၏ဆိုတော့အကြောင်းကောင်းမှသာလျင်အကျိုးကောင်းဖြစ်ပေါ်၏ ဒီနေရာမှာမြင်တဲ့စိတ်ကလေးတစ်ခုဆိုကြပါစို့မြင်တဲ့စိတ်ဆိုတော့အပြင်ဘက်ကကြည့်စရာအစင်းရူပါယုံကအကြောင်းနော်မြင်လိုက်တဲ့အတွက်မြင်သိစိတ်ကလေးဖြစ်တာကအကျိုးအဲ့တော့ဒီမြင်သိစိတ်ဆိုတဲ့စိတ်ကဝိညာဉ်စိတ်ကလေးဖြစ်လာအောင် အပြင်ဘက်ကအစင်းရူပါယုံကအာရမဏပစ္စည်းနဲ့အထောက်ပံ့ပေးထားတာထောက်ပံ့ပေးလိုက်တော့စိတ်ကဝိညာဉ်စိတ်မြင်သိစိတ်ဖြစ်အောင်လို့အစင်းအာယုံကသူ့ကြောင့်မလို့ဖြစ်တယ်ဆိုရင်အဲ့ဒီအစင်းအာယုံကောင်းမှ တိစိတ်ကလည်းကောင်းပါစိတ်ချမ်းသာမလို့ပြောတာအေးအဲ့ဒီအစင်းကတော့တခုတော့ရှိတယ်နော်ဘလောက်ကြီးပဲသူကလှအောင်ဖန်တီးထားထားနော်ကြီးတဲ့သူရဲ့အကြိုက်နဲ့ကြိုက်မှသူကလှတာမကြိုက်တော့ဘူးဆိုရင်တော့မလှတော့မလှတော့ဟိုးတော့ကဗမာပြည်ဗမာပြည်မှာနေကြတော့ကရုပ်ရှင်တစ်ခုကြည့်တယ်နော်ရုပ်ရှင်တစ်ခုမဟုတ်ပါဘူးဗီဒီယိုပါအဲ့တော့ အားတော့ထိုင်ကြည့်တော့ဘာသွားတွေ့လဲဆိုတော့ဒီကောင်မလေးတယောက်ကသူ့ဘာသာသူတော့တော်တော်လို့ကိုခက်ဆန်ဆန်ခက်မင်မီပြင်လာခဲ့တာဒီတော့အခန့်ပွဲလို့တခုနေရာမျိုးပေါ့လေအဲ့တော့အဲ့ဒီမှာသူ့ရဲ့အဝယ်စားကလည်းပဲတော်တော်လေးကိုမှခက်ဆန်ဆန်ခက်မင်မီဝတ်တော့အဲ့ဒီဟာကိုဒီသူတို့လိုမင်းကလေးအရွယ်တူလေးတွေဟာသူတို့ကကြည့်ပြီးတော့သဘောကျတယ်သူကင်လာတဲ့လက်ပွဲကဘလိုဟာမျိုး ကာယအဝယ်ထားတဲ့အဝယ်စားကဘာမျိုးဘယ်ဒီဇိုင်းဘယ်အထုတ်တာအမလေးချီးမွမ်းကြတာပေါ့လေယောက်ျားလေးတွေကလည်းဟာမိန်းကလေးချောချောတူတာဟာကြည့်ကြတယ်အကုန်လုံးသဘောကျနော်အဲ့တော့ဝက်တာစားတာဒီတူနှမ်းနှမ်းနဲ့တခါတည်းတူစီစီလေးတွေဝက်တာကိုကြည့်မရတာကလွတ်လိုက်ရမရခင်ခက်တုံးကမွေးခဲ့တယ်မိမကြီးတွေကမရအောင်သူတို့ကဘိုင်းကောင်းကြောက်ဖိနေလာတဲ့ခါကျတော့တခါတဲ့မြစ်မြစ်စာတွေပြက်နော်နှခတ်နေစူးသူတို့ချင်းတူတူပြောတယ်ကြည်စမ်းပါဤလူကြားတဲ့လာတာကိုမှတခါတဲ့ဝက်လာပုံက ဘလို့ဖြစ်တယ်ညာလို့ဖြစ်တယ်နဲ့သူတို့ချင်းတိုးတိုးပြောတာနော်ဒီကောင်မလေးကလူကြားထဲလာပြီးတော့မှအာအနေမတတ်ဘူးပေါ့နော်တခါဒါကိုကြည့်လိုက်တဲ့အခါမှာမြင်တဲ့အုပ်စုနှုတ်ခုကွဲသွားတယ်နော်အသက်60ကျော်ပိုင်းကဟာတွေကတော့နှခမ်းနေစူးပြီးတော့လှမ်းပြီးတော့မင်းငေါ်ပြီးတော့ပြောတယ်ငငယ်ကငငယ်ပဲယောက်ျားလေးမိန်းကလေးတွေကြတော့သဘောကျတယ်အဲ့တော့ဖွားကြီးရတခါတည်းပြောတယ်ဒီကောင်မလေးကဘလို့ဖြစ်တယ်ညာလို့ဖြစ်တယ်နဲ့ပွားစီပွားစီနဲ့ပြောနေတဲ့အချိန်ခါမှာ ဒါကိုဟိုတည်းလောက်မလားညာလားညာလား तू အမြဲတမ်းအပြစ်တွေတင်နေတဲ့ခါကျ तू ဘေးနာကြည့်တယ် तू ယောက်ျားလေးကြည်နေတာနော်ဘာဖြစ်တယ်ညာပြည့်ကြည့်လို့တော့တခါလာရှင်လဲပါတယ်သွားမယ်ဆိုပြီးတော့တခါဆွဲချရှင်လဲပါတယ်သွားမယ်ဆိုတော့ဘယ်ရှင်လဲပါတာဘယ်ထက်ပါသွားလဲသဘောကျတဲ့ထက်ပါသွားတာနော်သူမိမကြိုက်ရလားမကြိုက်ဘူးကဲဟိုမှာတယောက်တည်းပဲနော်ကြိုက်တဲ့အုပ်စုနဲ့မကြိုက်တဲ့အုပ်စု ဒါတကြက်တဲ့အုပ်စုကလှတယ်လေမကြက်တဲ့အုပ်စုကြတော့မကြည့်ချင်ဘူးလေနော်ထသွားတယ်အဲ့ဒါပဲအကြောင်းကတော့တခုတည်းပဲနော်ဒါပေမဲ့လည်းပဲကြီးတဲ့လူတွေမှာခံယူပုံချင်းကကွဲတဲ့အတွက်ကြောင့်မလို့လှချင်းမလှချင်းကြိုက်ချင်းမကြိုက်ချင်းကကြည်သူပေါ်မှာအများကြီးမူတည်တယ်သူ့အတွက်ဘလောက်ကြီးပဲနော်ကြည်လို့မကောင်းပါဘူးပဲပြောပြောကောင်းတဲ့သူကြတော့ကောင်းနေတာပဲဟုတ်တော့မလားကောင်းတဲ့သူကြတော့လည်းကောင်းနေတာပဲ တည်တည်သွဲသွဲလေးတွေဝတ်ထားလည်းပဲအဲ့ဒါကိုဟာကောင်းတယ်ဆိုပြီးတော့ကြည့်တယ်လို့လည်းရှိသလိုအလုံးလုံးချုံချုံဝတ်တယ်လည်းလည်းမကောင်းဘူးဆိုပြီးတော့ပြောတာပဲဒါကြောင့်သူ့ကြိုက်နေသူအဲတယောက်နဲ့တယောက်ကြိုက်ချင်းမတူဘူးဒါတော့အကြောင်းကောင်းမှဆိုတာကအဲ့ဒီအကြောင်းကလည်းတစ်ခါတည်းတည်းချင်းကြည့်တယ်သူကဘာအခံရှိတယ်လဲမှမူတည်ပြီးတော့မှဖြစ်တယ်ခုနကပြောသလိုပဲမကြိုက်တဲ့သူကြတော့အဲ့ဒါကိုမကောင်းဘူးတဲ့ကောင်းပြီလှပသောအဆင်းကိုသာတွေ့လို့တော့လဲမျက်စိဖွင့်ထားလျင်အဆိုးအာယုံများလဲတွေ့မြင်နိုင်အဲ့ဒီအဆိုးကနော် အယုတ်ဆိုးတာပြောတာမဟုတ်ဘူး तू ကြိုက်မကြိုက်ကိုပြောတာဘာပြောတာလဲကြိုက်မကြိုက်နော် तू ဝတ်ထားတဲ့အဝတ်အစားဒီလုံးလုံးချုံချုံလှလှပပဝတ်တယ်ပဲထားပါနော်နေရာနဲ့ဝတ်တဲ့အဝတ်အစားနဲ့မလိုက်ပြန်ဘူးဟာရွှေတွေကိုတီးပြီးတော့ဝင်းထိန်အောင်ဝတ်လာတယ်ဆိုကြပါစို့နော်အဲ့လိုလိုဝက်လာပြန်လို့ရှင်လည်းပဲလုံးလုံးချုံချုံလှလှပပဝတ်ပေမဲ့ဒီနေရာမျိုးဓာကြီးဝက်လာတယ်ဆိုဟောလူတွေကပြောစရာဖြစ်မနေပြန်ဘူးလားဖြစ်နေတယ်လေပြောကြတယ်မဟုတ်လားဟောတော့ငါဘာလဲဘာစီသောညဟာ ပြောကြတာလေဟာနော်အလှတဲ့သူကြတော့လလနေတာပဲမကြိုက်တဲ့သူကြတော့လည်းပြောနေကြတာပဲဆိုတော့ကြည့်တဲ့သူရဲ့အခါမှာဘလို့နဲ့ကြည့်တာလဲမှမူတည်ပြီးတော့ပြောတာဟိုကလှတာမလှတာနဲ့မဆိုင်ဘူးလှပင်ပင်လည်းကိုကမကြိုက်မလှဘူးဖြစ်သွားတယ်အစင်ကောင်းမြတ်ကိုတွေ့ရပါစေဟုတောင်းတသူလည်းလှပသောအစင်အာယုံကောင်းမရှိလျင်အမြင်ကောင်းများမဖြစ်ပေါ်နိုင်။ကဲတခါတလေကြတော့နော်လှလှပါပါလေးတွေမြင်ခြင်းလို့နော်စိတ်ချမ်းသာစရာကြည်နုစရာလေးတွေမြင်ပါစေတွေ့ရပါစေလို့ စိတ်ကတောင်းထားပေမဲ့ကိုယ်ပတ်ဝန်းကျင်တစ်ခုလုံးကိုမကြိုက်တာတွေနဲ့တွေ့နေပြီဆိုလို့ရှိရင်အေးမရဘူးဒီဟာတွေပဲတွေ့မြင်နေရတာဒါတော့မြင်ပြီဆိုလို့ရှိရင်တီးတဲ့စိတ်ကလည်းဖြစ်မနေဘူးလားမမြင်ချင်တာကြီးကိုမြင်ပြီးတော့ကြည်နေရပြီဆိုလို့ရှိရင်တီးစိတ်ကလည်းကြိုက်ပါမလားမကြိုက်ရင်အဲ့ဒီလူဘာဖြစ်ပြီလဲအာနှိမ့်ဆက်ပြီအဲ့ဒါနှိမ့်ဆက်တော့တာပြောတာ ဒါကြောင့်အကြောင်းအလျော်စွာသာဖြစ်ရတယ်တဲ့ထို့တူအတန်ဆိုးများမကြားခြင်းကြตาယာကြည်နုပွဲစိတ်ချမ်းသာပွဲအတန်များကိုသာနားထောင်လို့ကြ၏အခုနကအဆင်းဆိုတာနဲ့ပတ်သက်လို့အိမ်နေမှာလူတွေဆိုတိတ်တိတာတယ်နော်ဦးဇင်းတို့ဆိုရင်စွမ်စားပင့်လို့ဒီတစ်နှစ်သွားရင်သူတို့အိမ်ကဒီဇိုင်းလျက်တစ်မျိုးနောက်တစ်နှစ်သွားလို့ရှိရင်သူတို့ထားတဲ့ပုံစံကဟိုနာဒီနာတွေရွေ့နေပြီနော်နေရာမှာကတ်တဲ့ပကြီးကလည်းတစ်မျိုး နော်ဒီဘီကလည်းဟိုဘက်ကိုပြောင်းဒီဘက်ကိုပြောင်းကလထိုင်ကလည်းဟိုပြောင်းဒီပြောင်းတစ်ခါတလေအစွတ်ပြောင်းတယ်အကြီးအသေးပြောင်းတယ်အနှိမ့်မြင့်ပြောင်းတယ်ဟောဆိုတဲ့ခါကျတော့လူတွေမှာ DPC ကိုဒီတစ်ခါတည်းအသေးချမထားဘူးဘာဖြစ်လဲဆိုတော့စိတ်ကလေးကနည်းနည်းလေးအပြောင်းလေးလေးဖြစ်သွားအောင်မလုပ်လဲဆိုတော့ဟိုဟာပြောင်းဒီဟာပြောင်းမပြောင်းဘူးလားအေးပြောင်းတော့အတက်ကလေးတွေးလိုက်ပြီဆိုရင်ကိုယ်အိမ်အိမ်ကန်းနဲ့အဲကန်းလေးနဲ့ကြည့်လိုက်တယ်ဆိုရင်စိတ်ကချမ်းသာလို့ဟုတ်တော့မလားအေးဒါကိုယ်ပတ်ဝန်းကျင်လေးကျတော့စိတ်ချမ်းသာအောင်အဲ့လိုလုပ်လို့ရတယ် ဟေးတခါတလေကြလို့ရှင်ကိုကရုပ်သွားပြီနော်အလုတ်သွားပြီဆိုလို့ရှင်မရှိတော့ဘူးလေမရှိတော့တဲ့ခါကျတော့မမြင်ချင်တာလည်းမြင်ရမကြားချင်တာလည်းကြားကြတော့အိမ်ကမြင်ကွင်းလေးရရှိသေးလားမရှိတော့ဘူးမကြိုက်တဲ့ဇပွဲကြိုက်လဲဇပွဲဒါပဲဒီပွဲဒီစပွဲဒီခုံပဲရှိတယ်ထိုင်ပဲဒါပဲလှုပ်ပဲဟုတ်တော့မလားဆိုတဲ့ခါကျတော့မကြိုက်လဲဒါကြီးနေပဲနေရတာဦးစင်းကြောင်းတက်တော့ကကြောင်းသားတယောက်တွေ့တယ်သူကဘဲသံဒါပေမဲ့ကြံနေတဲ့ခုံကညာထိုင်ညာထိုင်နေဘဲထိုင်တူရဲ့လားမတူဘူး ညာသမားကဒီဘက်ကခက်ရှိရှိလေးဝက်ဝက်ကလေးနေတာဒါတော့ तू ကဘယ်ဟာရေးတဲ့ခါကျအဆင်ပြေပါမလားအာပြောမနေသူပုံကြည့်တာဒေါသတွေကိုဖြစ်လို့ဟောဒီခုံကိုသူကငါ lefty กว่าတယ်နော်ငါတို့မကြိုက်ဘူးတဲ့ဒါချက်ဆိုနောက်မှလူတယောက်ကသဘောပေါက်ပြီးတော့ဘယ်ဘယ်ထိုင်တဲ့ခုံထိုင်တဲ့လူကသွားပြီးတော့သူနေလဲပေးလိုက်အဲ့ကြမှာသူစိတ်ချမ်းသာတော့တယ်နော်ဒါစဉ်းစားကြည့်အဆင်မပြေတာပြောပါတယ်လူတွေမှာအဲ့လိုလေကိုယ့်ရဲ့အနေအထားနဲ့မကြိုက်ဘူးဆိုလို့ရှိရင်အကုန်လုံးကဒုက္ခရောက်တော့တာဒါတော့ အဲကိုနေရာလေးနဲ့ကိုဆိုရင်တော့ဘယ်သမားကဘယ်ပုံစံရေးလို့ရအောင်ညာသမားကညာနဲ့ရေးလို့ရအောင်နေကြတာပဲဒီပြင်ရောက်တဲ့ဆိုတော့လုပ်လို့ရသေးလားမရဘူးအစင်မပြေမှုတွေဖြစ်တယ်အဲ့ဒါကိုပြောချင်တာကြားစရာလည်းဒီတိုင်းပဲနော်ကိုနေရာလေးနဲ့ကိုနေရင်တော့ကိုရင်လေးမှာကိုကြိုက်တဲ့သချင်းလေးတွေနားထောင်လို့ဒါတောင်မှအိမ်မှာလူကြီးနဲ့ကလေးမကွဲဘူးလားဟာကွဲတယ်ကလေးကဒီနေ့ကသချင်းနားထောင်တယ်လူကြီးကဟိုတော့ကသချင်းနားထောင်တယ်ဟာတခါတော့ဟိုတော့ကသချင်းနားထောင်တော့ကလေးတွေကမကြိုက် နော်အဲ့ဒီသချင်းဖွင့်သွားကလေးတွေထပြေးပြီအဲကလေးတွေဖွင့်ပြီဆိုလူကြီးတွေကလည်းပြေးတော့တာပဲနေလို့မရအောင်ကဲသူတို့သချင်းကိုနားထောင်လို့ရလားဒါပေမဲ့သူတို့ကတော့ကြိုက်တယ်အဲ့ဒီဥိဝဝပဲကြိုက်တာဆိုတဲ့အခါကျတော့မကြိုက်တဲ့သူအတွက်ကအဲ့ဒါဘာဖြစ်ပြီလဲနှိပ်စက်ပြီးမကြိုက်တဲ့သူအတွက်ကနှိပ်စက်ပြီးကြိုက်တဲ့သူကတော့ဟာသဘောတွေကြတာကတော့တွန်းတွန်းတွန်းတွန်းနဲ့ဖြစ်လာတာနော် music ကသူ့ကိုတွတ်အောင်လုပ်ပေးတယ်မကြိုက်တဲ့သူကတော့နားတွေကခါတယ်ဟာနားဒုက္ခပေးတယ်ဆိုပြီးတော့နောက် ဟောဦးဇင်းတို့82ခု3ခုနဲ့လောက်တော့ဒီဦးဇင်းတို့ရဲ့အကြောင်းတိုင်းမှာအဖိနေဆိုလို့ရှိရင်ဒီကိုရင်ငယ်ငယ်တွေကတန်ရှင်းလောက်ကြတယ်တန်ရှင်းလောက်တဲ့အဲ့ဒီတန်ရှင်းလောက်တဲ့ဟာမှာများသောအားဖြင့်ကအပတ်စဉ်စာမွေးဒဏ်ကြတဲ့ကိုရင်တွေကနော်မြင့်နှဝါရပေါင်းနှဝါရအတန်ရှင်းလောက်အကုန်လုံးလောက်ရတယ်အဲ့ဒီအုပ်စုကိုဆရာကြီးတပတ်တာဝန်ယူပြီးတဲ့သူကခိုင်းရတယ်အဲ့တော့အဲ့ဒီခိုင်းတဲ့အခါကျတော့ အခုနဒဏ်ကြတဲ့ကိုရင်နဲ့အကုန်လုံးစုမိပြီဆိုတဲ့အခါကျတော့လှုပ်လှုပ်ခံမိမှာနော်ကြမ်းတက်ရတယ်တွေပဲလှုပ်တော့ကိုရင်တစ်ပါးကနော်အဲ့ခုနဆရာတော်ကြီးနဲ့ဆရာတော်ကြီးနဲ့ကိုရင်နဲ့လည်းအများနဲ့ရံဖြစ်နေကြဘူးဆိုတော့အဲ့ဒီမှာလာဇန်းနဲ့ဒီကောင်ခေါ်လိုက်တော့အဲ့ဒီသူခေါ်လိုက်တဲ့ကိုရင်ဝက်လိုက်တဲ့သင်္ကန်းရဲနေတာဒါတော့ဦးဇင်းတို့နေတဲ့ကျောင်းထဲမှာအဲ့ဒါလိုရဲရဲတောက်တောက်သင်္ကန်းတိတ်မဝက်ကြအောင်မဝက်တဲ့ခါကျတော့ तू ကအဲ့ဒါကိုကြည့်ရတာတော်တော်ဇဘုံမွေးစုံပေါက်တဲ့မျိုးလုံးထဲမှာနော်တခါတည်းမင်းသင်္ကန်းကဘာရောင်လဲကွာဆိုတော့ ခါတယ်ဆရာတို့ကြီးရတယ်ခါကိုကြီးဘလုံးဘလောင်းစားကြီးမေးတာလင်းညှို့ထိုးမေးတာကိုရင်ကလည်းဘာပြောလဲဆိုတော့ तू မေးပြီဆိုတဲ့ခါကျတော့ disco ရောက် disco ရောက်နေရဲရဲ disco ရောက်နေအဲ့တော့ဟိုဆရာတို့ကြီးလည်းကိုရင်လေးနဲ့တူပြီးတော့ပြန်ပြီးတော့ရံဖြစ်တယ်လေဘယ်က disco မလဲငရဲရောက်ငရဲရောက်ကိုရင်ကတော့သဘောကျလို့ဝတ်တော့ဘာရောက်နေလဲ disco ရောက်လဲသူဟန်ကိုကြာနေတာခါအဲ့တော့ဆရာတို့ကြီးကငရဲကိုရင်ကိုရင်ပေါင်းစားနေဆရာတို့နဲ့ရံဖြစ်နေတာနော် ဆိုတော့လူကြီးကအဲ့ဒီကြောင့်မကြိုက်ဘူးလေဒါတော့အိမ်ဒီမှာလည်းအဲ့ဒါပဲမဟုတ်လားလို့ကလေးတွေကတော့သဘောကျတယ်ဒစ်စကိုလေဒါပေမဲ့လူကြီးတွေကတော့ငရဲခံနေရတာဒီအတန်ကအဲ့တော့ကိုပတ်ဝန်းကျင်မှာကိုဘာသာကိုအဲ့ဒီလိုစိတ်ချမ်းသာစရာလေးတွေကိုလုပ်တဲ့ခါမှာကြီးအိမ်ပေါ်မှာကြီးနဲ့ငယ်နှစ်ယောက်တခါတဲ့ generation gap ကဖြစ်လာပြီဆိုတဲ့ခါကြလို့ရှိရင်ကိုမြင်ရတာတွေကတခါတလေအဆင်မပြေဘူးအဆင်မပြေတဲ့ခါကျတော့အိမ်ပေါ်မှာနှင်ချလို့လည်းရတာမဟုတ်တော့မမြင်ရင်အကြီးလည်းမြင်မနေရဘူးလားမြင်နေရတယ်နော်သူတို့ဟောဒီ မေရိကန်ကခံမတီတကွေးထဲမှာဦးဇင်းတခါတွေ့လိုက်တယ်ကလေးကသူ့ရဲ့ခန္ဓာကိုယ်မှာတက်တူးတွေထိုးထားတာတက်တူးတွေထိုးတော့အဖေကလူငယ်ပါပဲမကြိုက်ဘူးသူသားကိုတက်တူးထိုးတာဟဲ့ကောင်လာကစားနဲ့သူလက်ပြတခါတည်းတက်တူးတွေထိုးပြီးတော့ဒါမင်းခန္ဓာကိုယ်ကဘာလို့လာတာလဲတက်တူးထိုးလာတာတဲ့သူကနေစမ်းမအောင်กว่าနဲ့မင်းကဘသူ့ဟိုမှမပြောမဆိုဘဲနဲ့အဲ့ဒါတွေဘာတွေလျှောက်လို့လာတာလဲဒါသူ့ခန္ဓာကိုယ်သူပိုင်နေသူကြိုက်တယ်လို့လုပ်မယ် ဟေးငါကြည့်မရဘူးကွာတဲ့မင်းခန္ဓာကိုယ်ကမင်းပိုက်လို့မင်းလုံနိုင်မိမဲ့တယ်မင်းခန္ဓာကိုယ်ကငါအိမ်ပေါ်မှာနေတာတဲ့ဒါငါ permission လို့တယ်နော်ဟိုကတော့သူခန္ဓာကိုယ်သူပိုက်လို့သူလုပ်တယ်အေးမင်းခန္ဓာကိုယ်ကငါအိမ်ပေါ်မှာနေတဲ့အတွက်ငါရှက် permission လိုအပ်တယ်တဲ့ဆိုတော့ဒီကလေးရဲ့တက်တူးတွေထိုးရတော့ဖေအေကကြည့်လို့မရဘူးအဲ့ဒါသူ့အတွက်ကဒီမှာဒုက္ခဝิญဉ်စိတ်တွေဖြစ်နေရတာဟုတ်တယ်မဟုတ်လားသူ့စိတ်ထဲမှာဒုက္ခဖြစ်နေတာဒါပေမဲ့ဟိုကကလေးကတော့သဘောတွေကြားလို့ခိုင်းဒါတော့ အိမ်တွေမှာလည်းဒီအတိုင်းပဲရှိမှာပဲနော်လူကြီးတွေကမကြိုက်ဘူးပြောလို့လည်းမရတဲ့ခါကျတော့အခုနပြောတဲ့စိတ်ကုဝိညာဉ်ဒုက္ခတွေဖြစ်တာတွေသောတာဝိညာဉ်ဒုက္ခဖြစ်တာတွေခံရမှာပဲအဲ့ဒီခါမျိုးတွေမှာမဖြစ်ပါစေနဲ့ဆိုပြီးတော့စိတ်ထဲဖြောက်ကြည့်ရလားမရဘူးကဲအဲ့ဒါအာဘာဒာယဖြစ်တယ်ခေါ်တယ်နော်ကောင်းပြီအတန်မကြိုက်တာတွေနဲ့တွေ့ရင်အဲ့လိုဖြစ်မယ် နောက်အနတ်ဒီတိုင်းပဲနောက်တချို့ကရင်မွေးတွေသုံးတာတွေတယောက်နဲ့တယောက်မတူတဲ့ခါကျတော့အဲကြိုက်တဲ့လူကမွေးပဲမကြိုက်တဲ့လူကျတော့နန်းတယ်နောက်ပန်းလည်းဒီတိုင်းပဲတယောက်နဲ့တယောက်အနတ်မတူဘူးအဲ့ဒီတော့အဲ့ဒီအနတ်ပေါင်းစုံတွေကမိမိအတွက်ကောင်းတယ်ဆိုပေမဲ့အဲတခြားလူတွေကောင်းကြီးမှာကောင်းမယ်နော်မိမိအနတ်ကလေးနဲ့မိမိကောင်းနေပြီမဲ့ဒီပြင်ကိုရောက်သွားတဲ့ခါကျတော့လူကြားသူကြားတဲ့တွေ့တဲ့ခါတွေမှာနော်နေရာဒေသတွေမှာနော်တွေ့လိမ့်မယ်ဒီထက်ဒီမှာကြာစံစက်ယုံတော့ခေါက်ဆွဲစက်ယုံတော့နီးနီးနေဘူးတဲ့လူပါလား မပြောနဲ့သဘောပေါက်ပြီဦးဇင်းအဲ့ရဖြတ်သွားဘူးလေနော်တကယ်ဆိုးတယ်နော်အဲ့ဒီနားနေတဲ့လူတွေဘလို့နေမှမသိဘူးဦးဇင်းတို့လည်းနေဘူးတယ်နွေရာသီရောက်ပြီးရေချောက်ပြီးဆိုပိုဆိုးတဲ့အဲ့ဒီမြောင်းဘုတ်ကနန္ဒာအခုနဦးဇင်းပြောလိုက်တဲ့ဝိဥမာကြီးကလှန်လိုက်တဲ့အနံ့အတိုင်းပဲအတော်ဆိုးတာအဲ့ဒီနန်းအဲ့ဒီရက်ွက်ထက်လူတွေတော်တော်တနာတယ်ဦးဇင်းဦးဇင်းလက်ခံခဲ့ရဘူးလို့ပြောတာဒါတော့ကောင်းပြီအဲ့ဒါတော့အဲ့ဒီအနံ့တွေဟာဘေးပဝန်းကျင်ကိုအတော်ဒုက္ခပေးတာနော်ဒါတော့အနံ့များဟာကိုယ့်အတွက် အဲရိုးနေတဲ့သူဖို့နော်ဘာမှမဖြစ်ပေမဲ့အဲ့ဒီအနံ့မခံနေတဲ့သူတွေအတွက်ကရေမွေးဆိုရင်လည်းပဲကိုကောင်းပေမဲ့သူ့အတွက်ကောင်းရင်မကောင်းတာအနံ့ဆိုးတဲ့သူအတွက်ကတော့ပိုးပြီးတော့ဒီတဲ့တိုင်းပိုဒုက္ခခံရတာပေါ့ဒါကြောင့်အနံ့ဆိုးမြောက်ကိုရှောင်လွှဲလို့မရတဲ့ခါမျိုးကြရင်အဲ့ဒီအနံ့ကြောင့်ဖြစ်တဲ့အနံ့ကိုစဉ်းစားကြည့်နော်ကိုနေရာလေးနဲ့ကိုဆိုရင်တန်တန်ရှင်းရှင်းလေးနေလို့ရတယ်အေးဒီပြင်ရောက်ကိုသွားပြီဆိုတဲ့ခါကျတော့အဲ့ဒီဟာတွေမရှိပါစေနဲ့လို့စိတ်ကတောင်းတလို့လည်းမရ အနတ်နေနမ်းပြန်ပြီဆိုတော့လည်းအဲ့ဒါကြီးကိုမနမ်းအောင်လို့တောင်းတလို့ရရင်လားမရဘူးအဲ့ဒီနမ်းနေတဲ့စိတ်ကြီးကကိုဒုက္ခခံနေရတာဒါကြောင့်စီမံတိုင်းလည်းမရဘူးတဲ့နော်အစားတောက်နေတိုင်းစားတယ်အဲ့ဒီအစားတောက်ကလည်းအားလုံးတည်တဲ့အတိုင်းပဲနော်ဘလောက်ကြီးကောင်းတယ်ပြောပြောနေတိုင်းစားရင်ယိုးသွားတာယိုးသွားတဲ့ခါကျတော့ဟိုလိုပြောင်းအောင်ဒီလိုပြောင်းအောင်နဲ့ဒီအစားတောက်တွေကတော်တော်ကိုဒုက္ခရောက်တဲ့လူတွေတတ်တော်တွေမှာဒါကြောင့်အစားတောက်ဒီဟာဘလောက်ကောင်းကောင်းနောက်နှစ်ရက်သုံးရက်လောက်စားရင်မကောင်းတော့ဘူးဆိုတော့တခါပါပဲ ထပ်ပြောင်းစားဆိုင်ပြောင်းစားအမျိုးပြောင်းစားအမျိုးမျိုးပြောင်းပြီးတော့စားနေကြတာစားနေတဲ့ခါမှာတခါတလေကဲဒါလေးနေပဲရှိတာနေကဲဖြစ်တယ်လို့စားလိုက်ပါတော့လားဆိုပြီးတော့စားတဲ့ခါကျရင်ဘိုက်စာမှာဇိုးလို့တာစားတာစိတ်ကကျင်နိုင်လားဆိုတော့မကျင်နိုင်ဘူးဇေဝဝิญဉ်စိတ်ကကျင်နိုင်လားမကျင်နိုင်ဘူးအဲ့ဒီမကြိုက်တာစားရင်ဒုက္ခရောက်နေတာပြောတာနော်အဲ့ဒီတော့ကိုင်းစိတ်ကလေးကိုမေ့ပြောပြီးတော့မှစားပြန်တော့လေမရဘူးတဲ့နှိမ့်စစ်နေတော့ ဒါခါတည်းကြနေမကောင်းဘူးဆေးကားကြီးတောက်ရတယ်နော်ဆေးကားကြီးတောက်ဘူးတယ်လို့သိလိမ့်မယ်ရှာကိုစွဲနေအောင်မိုးဦးရောက်ပြီဗမာပြည်မှာမိုးဦးရောက်ပြီဆိုဘာတွေဖြစ်လဲတုတ်ကွေးဖြစ်တယ်တုတ်ကွေးဖြစ်ပြီဆိုဦးဇင်းတို့ဘုန်းကြီးကြောင်းနေတော့အကုန်လုံးတီးတဲ့တိုင်ကြောင်းတွေမှာတန်းစီအိတ်တဲ့ခါကျတယောက်လောက်ကွေးပြီဆိုအကုန်ကွေးတာပဲအကုန်တန်းစီတော့အဲ့ဒါတော့အကုန်တန်းစီပြီဆိုတော့တေချာပြီညနေကျရင်တော့အိုးကြီးအကြီးကြီးနဲ့ပြုတ်ထားပြီးတော့အကုန်လိုက်တိုက်တော့မတော့ချင်လဲမရဘူးတခါလေနော်မတော့ချင်လဲမရဘူးတောက်ရတာအတော်ဆိုးတာအိတ်ဆေးကကြီးရလေပျောက်တော့ပျောက်ပါတယ်ဒါကြောင့် အဲ့ဒီလိုမျိုးအမတန်မိမိမကြိုက်တဲ့အရာတွေကိုစားရတော့ရပြီဆိုလို့ရှိရင်အဲ့ဒီကြောင့်မလို့ဖြစ်တဲ့အတိစိတ်ကြီးဟာဇင်ဝဝิญဉ်စိတ်ကြီးဟာဘာဖြစ်နေလဲဒုက္ခပေးနေတာပဲနှိပ်စက်နေတာပဲနောက်တစ်ခါတွဋ္ဌိဇရာတွေတဲ့ဒါတွေတော့အထူးပြောစရာမလိုတော့ဘူးเนาะတွဋ္ဌိဇရာဆိုတာကလူတွေမှာတွဋ္ဌိဇရာဆိုတာကအပြင်ဘက်ကတွေ့တာ ထိတာကိုကြီးပဲထင်တာเนาะအဝတ်အစားတွေတွေ့ရထိရတယ်ဒီဟာတွေနဲ့တွေ့ထိတယ်နောက်ပူတာအေးတာတွေနဲ့တွေ့ထိတယ် အဲ့ဒါတွေပြောတာမဟုတ်ဘူးဦးဇင်းရဲ့ခန္ဓာကိုယ်ထဲမှာကိုယ့်ရဲ့ခန္ဓာကိုယ်ထဲမှာနာတာတွေအောင့်တာတွေတင်းတာတွေတောင့်တာတွေမရှိဘူးလားအေးအဲ့ဒါတွေကိုလည်းမသိဘူးလားအဲ့ဒါကာယပတာတာပဲလူတွေပိုသိတာပေါ့နော်ဒူနာတဲ့ပုံကိုထားလိုက်ပြီဆိုဟာကျွတ်ကျွတ်ကျွတ်မနေဘူးလားခါနာတဲ့ပုံကိုဖြည်းဖြည်းလေးထားတာနော်တခါတော့မေ့မေ့ကလေးထားတာသိနာတော့အဲ့တော့ဟောဒီဂုတ်ဆက်တွေကြောတွေတင်ပါတွေဒူတွေပေါင်တွေခါတွေနာပြီဆိုလို့ရှိရင်အတွင်းနဲ့နာတာကိုဘလို့ကလေးနာတယ်လဲဆိုတာကို တခါတလေကြရင်ပြောလို့တောင်စကားလုံးမရှိဘူးဘလောက်ခက်တယ်လဲဆိုတာအဆိုးဆုံးဟာဝေဒနာကိုပုံဖော်တာအဆိုးဆုံးစာရေးပြလို့လည်းမရဘူးသူများကို ပြောစရာစကားလုံးလည်းမရှိဘူးဆိုတော့နာတာပဲပြောလို့ရတယ်ဒါတော့အဲ့အဲ့ဒီခံစားမှုကလည်းအတွေ့ခံစားမှုပဲကာယပဒါရအတွေ့ထိနေရတာเนาะအတွင်းထဲမှာဒီသူ့ရဲ့ဓာတ်တည်းတစ်ခုနဲ့တစ်ခုတွန်းခြင်းကန်ခြင်းယုံခြင်းဖြစ်နေတဲ့ဟာတွေနှိမ့်စစ်ခြင်းဖြစ်နေအဲ့ဒီ တွေးထိခံစားမှုတွေကခန္ဓာကိုယ်အတွင်းမှာဖြစ်တာတွေလည်းသိပြီးတော့နေရတော့နှိမ့်ဆက်တယ်လို့ဖြစ်မနေဘူးလားနှိမ့်ဆက်တာပဲတဲ့အဲ့ဒါအဲ့ဒါယူကိုကိုင်မနာအောင်မကျင်းအောင် ကောင်းအောင်စိတ်ကတောင်းတပြီးတော့လုပ်ရင်လည်းရပါမလားမရဘူးအဲ့ဒီလိုမရတာကိုပြောတာကောင်းပြီပြီးတော့ကဲစိတ်တွေချမ်းချမ်းသာသာကလေးနေရအောင်လို့လူတွေမှာဖန်တီးပြီးတော့နေကြတယ်နော်စီပွားဥစ္စာတွေပြည့်စုံအောင်ဂျမ်းမာကြီးတွေပြည့်စုံအလောက်ကန်တွေပြည့်စုံအောင်အဲ့ဒီတော့စိတ်ချမ်းသာစရာကလည်းပဲ ကျမ်းမာရေးစီးပွားရေးလူမှုရေးအဲအလုပ်အကိုင်းမိသားစုကိစ္စတွေပြည့်စုံမှစိတ်ချမ်းသာတာမိသားစုတယောက်လောက်ထဲကနေမကောင်းကြည့်ပါလားလို့နော်ကျန်တဲ့လူတွေဘာဖြစ်ကုန်မလဲအာဒုက္ခရောက် ပြီဆေးရုံတွေလိုက်ရသွားရပို့ရအာတခါတည်းဒုက္ခတွေရောက်ပြီဆိုတဲ့အခါကျတော့မိသားစုတွေစိတ်ချမ်းသာစေလားစိတ်မချမ်းသာတော့တယောက်လောက်နေမကောင်းကြည့်လိုက်ကျန်တဲ့မိသားစုတွေအကုန်လုံးစိတ်ညစ်ရတယ်နော်အေးစီးပွားရေးအလုပ်ကံပြုတ်ကြည့်လိုက်အားစိတ်ညစ်ရပြီတခါတည်းလူတွေမှာအခုဆိုရင် suicide တွေခဏခဏကြားရတယ် လူတွေကဗာလဲအလုတ်ကန်ကောင်းလုံးကပစ္စည်းတွေတော့ဝယ်ထားပြူထားဗာရညာထားနေအလုတ်ကလည်းပြုံးကနေပြုတ်ချလိုက်ရောပေးစရာပတ်စံရှိသေးလားယူထားတာတွေလည်းအများကြီးဆိုတော့နောက်ဆုံးစိတ်တင်ညစ်ပြီးဘာလုပ်ကုန်ဆိုးစံလုပ်ကုန်တာခိုင်စဉ်းစားကြည့်အဲ့ဒီချိန်ကျမှစိတ်ရွှင်နိုင်ပါဦးမလားမရွှင်နိုင်ဘူးစိတ်ကိုမရွှင်နိုင်လွန်းလို့ဟောဒီစိတ်ရဲ့ပူပန်မှုကိုနှိမ့်စစ်တာမခံနိုင်လွန်းလို့ကိုမှဒေါသနဲ့ကိုယ့်ဘာသာကိုတတ်သေးကြတာဒါကြောင့်မလို့မိမိတို့ ဒီစိတ်ဆင်းစိတ်ချမ်းသာမှုဆိုတာလဲပတ်ဝန်းကျင်အားလုံးပြည့်စုံနေမှသာလဲစိတ်ချမ်းသာမှုဖြစ်တာဒါပေမဲ့လူတွေဆိုတာဘလောက်ကြီးပဲပြည့်စုံအောင်ဖန်တီးထားထားအမြဲတမ်းကြီးပြည့်စုံနေနိုင်မှာမလားမနေနိုင်ဘူးလူတွေမှာတယောက်မဟုတ်တယောက်နေမကောင်းတာတွေ့ရမယ်အလောက်ကိုင်းနော်မကောင်းတာတွေပြုတ်တာတွေပြက်တာတွေနိုင်လျှော့တာတွေနော်ဒီလိုလေးလည်းရှိမှာပဲနော်ကိုယ်ပဝန်းကျင်တာမတည့်တာတွေလည်းရှိမယ်အဲ့ဒီလိုတွေရှိပြီဆိုလို့ရှိရင်စိတ်ညစ်စရာတွေဖြစ်ပြီဆိုတဲ့အခါကျတော့အဲ့ဒါတွေကိုမရှိအောင်လို့ဆူတောင်းကြည့် စိတ်မညစ်စိတ်မညစ်ပါစေနဲ့ဆိုဆုတောင်းကြည့်စိတ်ကလေးချမ်းချမ်းသာသာနေပါရစေသာလို့ဆုတောင်းကြည့်ရပါမလားမရဘူးကိုကသာလျှင်နော်စိတ်ကိုလျှော့ပြီးတော့ဒီဒေါသမဖြစ်အောင်စိတ်ဆင်းရဲမှုတက်တာအောင်စိတ်ကလေးကိုကြံပြီးတော့ကြံဖန်ပြီးတော့မှနော်အထူးသဖြင့်တော့အဲ့ဒီချိန်မျိုးမှာတရားများများနာပေးရတယ်။ဘာလို့ပေးရလဲ။အေးစိတ်ညစ်စရာတွေဒေါသဖြစ်စရာတွေဖြစ်ပြီဆိုရင်ဒီပြင်အာယုံမရှိသမျှ အတွေးကဒီထက်မှဖြစ်မနေဘူးလားအဲ့ဒီအတွေးရှိသမျှမိမိနှိပ်စက်ခံနေရတာဒါတော့ကောင်းပြီစိတ်သည်အာယုံကဒီပြင်တစ်ခုကိုမပေါ်ဘူးဆိုရင်မကျင်တဲ့အာယုံတွေကလွှမ်းမိုးနေတတ်တယ်ဟောဒီမကျင်တဲ့အာယုံဖြစ်ပြီဆိုရင်အဲ့ဒီအာယုံဒီမိမိကိုနှိပ်စက်ပြီဆိုတော့ဘယ်နည်းနဲ့ထွက်မလဲဒီနှိပ်စက်တာအလွယ်ဆုံးနည်းကတော့တရားနာနော်သုံးမရင်စာဖတ်စာဖတ်တယ်ဆိုတာဒုတိယဖြစ်တော့အဲစိတ်ချမ်းသာမှုကိုပေးမဲ့စာမျိုးဖတ်ရတယ် ဒါတော့တရားနာတယ်တရားစာကိုဖတ်တယ်ဆိုလို့ရှိရင်အဲ့ဒီချိန်ခါမှာအာယုံကစာတဲ့ကိုရောက်သွားပြီးတရားတဲ့ကိုရောက်သွားပြီဆိုတာနဲ့တပြိုင်နက်စိတ်ကလေးကအာယုံပြောင်းသွားတယ်ဒါနံပါတ်1နံပါတ်2တရားရဲ့အဆုံးအမလေးကြောင့်မလို့အော်ဒီစိတ်တရားနော်ငါတို့ကဘလောက်ပဲတောင်းတာတောင်းတာဒီရုပ်ဒီနာနဲ့ဖွဲ့စည်းထားပြီးတိဆောက်ထားပြီဆိုလို့ရှိရင် ရုပ်ရှိရင်လည်းရုပ်ကဘာလို့မလဲနှိမ့်ဆက်ပါပဲနာရှိရင်လည်းနာကနှိမ့်ဆက်မယ်ဆိုတော့ငါတို့ရလာတော့ကကိုမှနှိမ့်ဆက်ဖို့က နှစ်ခုလုံးမှာမပါဘူးလားရုပ်လည်းပါတယ်နာမ်လည်းပါတယ်ဘယ်မှာပြေးလွတ်ပါမလဲမလွတ်တော့ဘယ်ဘဝပဲရောက်ရောက်ယုံနာရှိရင်ဒုက္ခရှိမယ်ဆိုတော့ဒုက္ခရှိမယ်ဆိုလို့ရင်ဒီဒုက္ခကိုတက်တာရတက်တာကြောင့်ဒီမိမိတို့စိတ်နှလုံးကိုအေးချမ်းအောင်တရားကလေးနဲ့ထိန်းနာမှတပါအခြားရှိပါအောင်မလားမရှိဘူးဗျာမရှိဘူးပြောစရာတွေဘလောက်ပဲရှိရှိပြောစရာတွေပြောနေတဲ့ကြားကပဲဘုံဆိုစိတ်ညစ်စရာတွေရောက်မလာတာဘူးလား ရောက်လာတတ်တယ်ဒါကြောင့်မိမိတို့မှာအချိန်မရွတ်ရောက်လာနေတဲ့ဒီဒုက္ခဒီတောကမျိုးကိုနော်အချိန်မရွတ်ရင်ဆိုင်နေအောင်ကိုလည်းပဲအချိန်မရွတ်ဘာလုပ်ထားတင်လဲဆိုတော့တရားဘာဝနာနဲ့နေသင့်တယ်နာသင့်တယ်နားထောင်သင့်တယ်အားထုတ်ထားသင့်တယ်နှလုံးသွင်းသွင်းထားသင့်တယ်ဒါမှသာလေဘာဖြစ်မလဲပတ်ဝန်းကျင်ကြီးကိုယ့်ရဲ့ဘေးမှာရှိသမျှပတ်ဝန်းကျင်ကြီးကိုကိုလိုချင်တယ်လို့ဖန်တီးလို့မရဘူးပြောချင်တာကအဲ့ဒါရရဲ့လား ကိုအင်္ဂလိပ်ချင်းချင်းကလေးမှာတောင်ကိုမိသားစုကိုလူ၄ယောက်ရှိရင်၄ယောက်လုံးသဘောမတူဘူးကဲ၄ယောက်သဘောတူအောင်လုပ်လို့မရဘူးဆိုတော့ကိုအိမ်မှာတောင်ရအောင်မညှိနိုင်မဲနဲ့အခြားပတ်ဝန်းကျင်ဆိုတာတော့ဝေးရောဆိုလို့ရှိရင်ပတ်ဝန်းကျင်ကိုဘေးကိုဘေးမှာရှိတဲ့ပတ်ဝန်းကျင်ကိုညှိလို့မရရင်ဘယ်သူကိုညှိရမလဲဆိုတော့ကိုဘာသာကို adjust လုပ်တော့လို့ပြောတာကိုဘာသာကိုလုပ်ရင်ဘယ်သူလုပ်မလဲဆိုတော့ဒီစိတ်ကိုပဲလုပ်ဘယ်လုပ်ရမလဲကိုစိတ်ကိုလုပ် လောလွယ်ပြောရရင်ယောနိသောမနတိကာရပြောနေကြစကားပဲယောနိသောမနတိကာရကိုမိသားစုထဲမှာတချို့ပြောတယ်နော်ဟာအခုနာလိုပဲပြောပါတခြားမပြောနဲ့ငါကိုကိုငါပိုင်တယ်ပြောကြဘူးလားငါကိုကိုငါပိုင်ရင်အခုနာပြောတာတွေမဖြစ်အောင်လုပ်ကြည့်လေကဲလုပ်လို့ရလားကိုခန္ဓာကိုယ်တော်ကိုဖြစ်ရှင်သလိုဖြစ်အောင်တဲ့တဲ့သားသားသားသားရာဖြစ်အောင်မဖန်တီးနေရင်ကိုမွေးထားတဲ့သားကိုမွေးတယ်လို့သွားပြီးတော့အမိန်သွားမပေးနဲ့ကိုခန္ဓာကိုယ်အရင်ပေးကြည့် ရရလားမရရင်သူတို့လည်းမရဘူးပဲကိုကမွေးထုတ်တာတတ်တတ်သူတို့စိတ်သူတို့ဆန္ဒတတ်တတ်တူရဲ့လားမတူဘူးသူတို့လည်းသူတို့စိတ်နဲ့သူတို့ကိုသွားပြီးတော့မှအမိန်ပေးလို့မရဘူးမရတိုင်းတာစိတ်ညစ်ရမယ်ဆိုရင်စိတ်ချမ်းသာစရာအကွက်ကမရှိတော့ဘူးဆိုရင်တော့ကိုယ့်ဘာသာကိုချမ်းသာကိုယ်ပဲဖန်တီးဆိုတဲ့အခါကျတော့ပတ်ဝန်းကျင်ကြီးဒီငါတို့ရဲ့အကြိုက်နဲ့ကဲ့အောင်တော့ဖန်တီးလို့မရဘူးသူတို့အကြိုက်တိုင်းသူတို့ဘာသာသူတို့နေလိမ့်မယ်ဒါတော့ငါကဘယ်လိုပတ်ဝန်းကျင်မျိုးကိုပဲရောက်ရောက် ငါသည်ဒေါသမထွက်အောင်နော်စိတ်မညစ်အောင်ငါနေမယ်ဒေါသဖြစ်မယ်စိတ်ညစ်မယ်ဆိုရင်ဟောဒီဒေါသသည်ကိုမြင်ရတဲ့သူကိုသွားနှိမ့်ဆက်တာမဟုတ်ဘူးသူပြန်နှိမ့်ဆက်တယ်ကိုကိုပြန်နှိမ့်ဆက်တယ်ဆိုတော့ကိုကိုကိုပြန်နှိမ့်ဆက်သလိုမဖြစ်အောင်အနတ္တဖြစ်တဲ့ဒီနန္တရားကိုကိုကတရားဘာဝနာလေးနဲ့ဆင်ခြင်နေမှပဲရမယ်သူများသွားပြင်ခိုင်းလို့တော့ပြင်မှာမဟုတ်ဘူးမကြိုက်ရင်ကိုပဲပြင် ဟုတ်တော့မလားအဲ့ဒါတော့အဲ့ဒါဒီတက်တာရတက်တာကြောင်းနော် နံတရားသည်ဝိညာဉ်သည်အနတ္တဖြစ်တဲ့အတွက်ကိုဖြစ်ခြင်းသလိုမဖြစ်သူဖြစ်ခြင်းသလိုပဲဖြစ်လိမ့်မယ်အကြောင်းကဘလောက်ကောင်းသည့်တိုင်အောင်ကိုနှလုံးသွင်းနဲ့မကြိုက်ဘူးကိုအကြိုက်နဲ့မကြိုက်ရင်ဒုက္ခကပေးအောင်မယ်ဆိုတော့ကိုကြိုက်တဲ့ပတ်ဝန်းကျင်ကိုပဲရောက်ရောက်ကိုမကြိုက်တဲ့ပတ်ဝန်းကျင်မှာပဲနေနေယောနိတော်မနတိကာရနဲ့နေရင်တော့အကြိုက်နဲ့တွေ့လို့လည်းပဲကတ်မသွားဘူးစွဲမသွားဘူး attachment မဖြစ်ဘူးခဲကောင်းပါပြီ ကိုကြိုက်တဲ့နေရာလေးမှာနေရတဲ့အချိန်ကျစိတ်မချမ်းသာဘူးလားချမ်းသာတယ်ပျော်ရွှင်တယ်ကျဉ်တတ်တယ်ကိုဝတ်ချင်တာလေးဝတ်ကိုစားချင်တာလေးစားကိုနေကိုကြိုက်တဲ့ပတ်ဝန်းကျင်လေးမှာလှလှပပနေအဲ့ဒီလေးကလည်းဒီပြင်ကိုသွားလိုက်ရရောအဲ့ဒီမှာနေလို့မရတော့နေလို့မရတဲ့ခါကျတော့အဲ့ဒီမှာနေလို့မရတဲ့အချိန်ခါမှာဟိုမှာမကြိုက်တဲ့နေရာသွားနေရတဲ့ခါကျတော့အဲ့ဒီနေလို့ရတဲ့ကြိုက်တဲ့နေရာလေးကိုဘာဖြစ်လိမ့်ပြီလဲဆိုတော့တလွမ်းလွမ်းတသသဘာဖြစ်လဲတခါနှိမ့်စစ်ပြန်ဟောတွေ့လား ဇောဇောတုန်းကတော့ကိုကြိုက်တဲ့ပတ်ဝန်းကျင်မှာနေရတယ်ကိုအိမ်ဖြစ်ဖြစ်ကိုရဲ့မိသားစုဖြစ်ဖြစ်ကိုအလုပ်ဖြစ်ဖြစ်အဆင်ပြေနေတာလေးကအဆင်မပြေတဲ့နေရာကိုလည်းရောက်ပြီဆိုတဲ့အခါကျတော့အေးတသသားနဲ့ကိုကိုပြန်နှိပ်စက်တာဒါကြောင့်ပတ်ဝန်းကျင်ဆိုတာအနိုင်အမြင့်အကောင်းဆုံးအမြဲတမ်းပြောင်းပေးလိုက်မယ်ကိုကြိုက်တယ်လို့သူရှိမှာမဟုတ်ဘူးဒါတော့အနိုင်အမြင့်ဘယ်ကိုပဲရောက်ရောက်နိုင်တဲ့နေရာပဲရောက်ရောက်မြင့်တဲ့နေရာပဲရောက်ရောက်အထူးသဖြင့်ကောင်းတဲ့မွန်းတဲ့မြင့်တဲ့နေရာရောက်ရင်ဟောဒီနေရာလည်းငါခဏပဲနေရမှာပါ နော်ခဏပဲနေရမယ်လို့နှလုံးသွင်းထားလိုက်ဆိုတော့အဲ့ဒီမှာမနေရလို့ဒီပြင်ကိုပြောင်းသွားလို့နှိမ့်တဲ့နေရာကိုရောက်သွားလို့အဆင်မပြေတာတွေမကြိုက်တာတွေတွေးပြီဆိုရင်ဟောငါမှန်ထားတာလဲဒါပါပဲတနေ့ကျရင်ကိုမကြိုက်လဲတွေးရအောင်မယ်ဆိုတာကိုယ်စိတ်ထဲကပျော့ပျော့ကလေးနဲ့တွေးလိုက်တဲ့အခါကျဒေါသဖြစ်သေးရဲ့လားခဏတစ်ပြုတ်တော့ဖြစ်မယ်ပေါ့ဗျာသို့တော့ကိုကကြိုတင်တွက်စာပြီးသားဖြစ်တဲ့အတွက်စင်ကြယ်နှလုံးသွင်းပြီးသားဖြစ်တဲ့အတွက်ကိုကိုကြာကြာကြီးမနှိမ့်ဆက်ဘူးလို့ပြောတာဒါဆိုရင်ကို့အတွက်မသက်သာဘူးလားအဲ့ဒီနီးပဲရှိတယ် ပတ်ဝန်းကျင်ကြီးကိုပြောင်းဖို့တော့ဘယ်တော့မှမစင်ကူနဲ့ပတ်ဝန်းကျင်ကကိုယ့်ကျက်လိုက်ပြောင်းမှာမဟုတ်ဘူးကိုကသာလျင်တွေ့တဲ့ပတ်ဝန်းကျင်မှာအစင်သက်အောင် နေတတ်ဖို့ပဲနှလုံးသွင်းတာတဲ့ဒါကိုပြောတာပါဒါကြောင့်အထက်ပါအားလုံးဒီအဲကိုဖြစ်ခြင်းအဲကြံသည့်စိတ်ကမိမိဖြစ်ခြင်းတလို့မဖြစ်ဘဲသူအကြောင်းအားလျော်စွာသာ ဖြစ်နေကြရပုံဖြစ်ဤစကားရဖြင့်ကိုယ်တည်းနဲ့အလိုတိုင်းအစိုးရသည်စွန့်မှတ်သောသာမီအတ္တဇွဲ ကိုအလိုအတိုင်းအကြိုက်နဲ့ကြိုက်အောင်ဖြစ်စေတတ်သောတရားဝတ္တိအတ္တဇွဲများကိုပယ်ရှားနိုင်ရန်ညွှန်ပြနေ၏ပြောချင်တာကလွယ်တဲ့စကားလုံးတစ်ခုလည်းနဲ့ပြောမယ်ဘဝင်းချင်းကြီးတစ်ခုလုံးဆိုတာဟာကောင်းတာတွေကို တွေ့တယ်ဆိုတာတောင်မှပဲကိုယ်ကြိုက်နေမကြိုက်ရင်ဒါကြီးကကောင်းတာဟုတ်ပါမလားမဟုတ်တော့ဘူးကြိုက်ကြိုက်တဲ့သူတွေကတော့ကောင်းတယ်နော်ခုနကပြောပြီးဥပမာနော်အဲသူများအတွက်မကောင်းပေမဲ့လည်းပဲကိုယ့်အတွက်ကလေးအဆင်ပြေရင်ကောင်းရင်ကောင်းနေတာပဲဒါကြောင့်ပတ်ဝန်းကျင်ကြီးဆိုတာက ဘလောက်ကြီးပဲကောင်းအောင်ပြင်ထားပြတာကိုကမကြိုက်ဘူးဆိုရင် မကောင်းတော့ဘူးဆိုတော့အဲ့ဒီကောင်းတာရောမကောင်းတာရောကိုကများသောအားဖြင့်ဆိုရင်မကိုအကြိုက်နဲ့မကြိုက်တဲ့နေရာမှာသွားရလာရနေရတာကပိုများတယ်ကိုအကြိုက်နဲ့ကြိုက်တာကပိုနေတယ်ဆိုရင်စိတ်ချမ်းသာစရာနဲ့စိတ်ဆင်းရဲစရာဘယ်ကပိုများလဲစိတ်ဆင်းရဲစရာပိုများတယ်ဒါတွေကိုပဲပြောင်းကြည့်ပါလားလို့ငါဟိုလေးပဲပြန်ပို့ပေးပါဟိုတော်လေးပဲဖန်တီးပေးပါဟိုမှာတော့ကနေကြတော့ငါလိုပဲလုပ်ပေးပါဆိုလို့အကုန်လုံးရပါမလားမရနိုင်ဘူး သူတို့ကအပြည့်အဝလုံပေးနိုင်ပါတယ်ပဲထားအောင်ကိုယ်ခန္ဓာကိုယ်ရဲ့အနေထားအရာတဖြည်းဖြည်းတဖြည်းဖြည်းနဲ့အိုမင်းလာတဲ့အတွက်ကြောင့်မလို့ဟောတော့ကကောင်းတဲ့အစာတွေကိုဘလောက်ပဲကြက်ခက်ကြက်ခက်အိုကကြက်မှပြန်ကျွေးကြည့်ကောင်းပါဦးလားကောင်းချင်မှကောင်းပါအစာကပြောင်းသလားဆိုတော့မပြောင်းဘူးဒါပဲဒါပေမဲ့ကိုယ်ဘာတွေပြောင်းသွားပြီလဲ taste တဲ့ကြာသွားပြီเนาะဒီ taste back တွေမှာရှိနေတဲ့အာယုံခံစားမှုဆွဲဆုပ်တတ်တဲ့အာယုံခံစားတတ်တဲ့ ပတာရအကြီးတက်တွေကငငယ်တုန်းကဘာဖြစ်လဲဆိုတော့တိတ်ပြီးတော့ရှဖြစ်တယ်ဘာစားစားမကောင်းဘူးလားကြီးရကြတော့ဝါလေးတို့ကြည့်မကြိုက်ပါဘူးဖူးဆိုထားလေကြီးအောင်တို့ကြည့်ဟောတုန်းကလည်းမကောင်းတော့ဘူးဘာဖြစ်လာလဲဆိုကြီးပုံများလာပြီဟုတ်တော့မဟုတ်လားကြည့်လေမျက်စိဆိုလဲငငယ်တုန်းကမျက်မှတ်တက်စရာလိုလားအကြီးကြတာမျက်မှတ်မှာဟိုလိုတက်ဒီလိုတက်နဲ့စာကြီးတစ်မျိုးအဝေးတစ်မျိုးအနီးတစ်မျိုးနဲ့မတက်ဘူးလားအာရှိုးထုတ်ခြင်းနဲ့လူပိုဆိုးသေးတယ်အာတခါတည်းဂိုင်းမျိုးမျိုးနဲ့တက်ရတယ်ဘိုးဒုက္ခရောက်တယ်စဉ်းစားကြည့်ဒါတော့ရှိသမျှမျက်စိနားနားလျှာကိုယ် စိတ်ရောအတူတူပဲကိုကိုကိုအားမရတာလည်းရှိတယ်လေဟောတော့ကဆိုရင်ဒေါက်ဒိုင်းကနေပြုတ်လဲဒေါက်နဲ့ပေါ်လာပြီအခုကျတော့လူကိုရှေ့မှာတဲ့တဲ့ကြီးရက်နေတယ်နာမည်အဲ့ဒါကျတော့ကိုကိုကိုဘာဖြစ်ပြီလဲဟာတခါတည်းဟွာလေးဟောဒီလိုဖြစ်လာကိုကိုကိုဘာဖြစ်လာမကျင်တတ်ဘူးအားမရမကျင်တတ်တာအဲ့ဒါအားမရမကျင်တတ်ဘူးဖြစ်ပြီဆိုရင်စိတ်ထဲမှာဘာဖြစ်ပြီလဲ ငါနော်မေ့လဲငါမေ့ကြတာဒီလူခဏခဏတွေးနေတာဒီလောက်ရင်းနေတာမေ့ရမေ့ရတန်ကောင်းရောဆိုတော့အဲ့လိုမဖြစ်ဘူးလားစိတ်တွေလဲတဖြည်းဖြည်းကျလာတာဒါကြောင့်မလို့ခေါ်တော့ငါဘလောက်ကောင်းတာတွေပဲနော်စားခဲ့စားခဲ့အဲ့ဒါကိုပဲထပ်ကြွေးကြည့်ဒီနေ့ကြိုက်ချင်မှကြိုက်မှာမကြိုက်တိုင်းတာကြီးများမယ်ဆိုရင်ဘေးနာလူကိုနာရှိပါဦးမလားမရှိတော့ကိုနာဘယ်သူမှကမှာဘူးအဲ့ဒါဒါတော့စဉ်းစားကြည့်နော်ကိုမကြိုက်တိုင်းသွား complain မလုပ်နဲ့ကိုဘာသာကိုပြန်စစ်ကြည့်ဩဟုတ်ပြီ ငငယ်တုန်းကကောင်းပြီမဲ့အခုကောင်းကြီးမှကောင်းမယ်ဆိုတော့ငါကဒါလျက်ပတ်ဝန်းကျင်ကြီးနဲ့ရှိနေတဲ့အနေအထားနဲ့အဆင်ပြေအောင်လှုပ်သွားမှာပါလားပတ်ဝန်းကျင်ကြီးကငါကြိုက်လိုက်ချင်မှလိုက်နိုင်ပါနော်သူတို့ကလှုပ်ပေးတာတောင်မှကိုယ့်ဘက်ကခံစားမှုဘက်ကကြမသွားဘူးလားကြမသွားရင်ကြသွားပြီဆိုရင်မကြိုက်တော့ဘူးမကြိုက်ရင်နှိမ့်စစ်ပြီနှိမ့်စစ်ပြီဆိုရင်ဒုက္ခရောက်တော့ဘယ်သူရောက်လဲကိုယ်ပဲရောက်တာဒါကြောင့်ဟောဒီမှာမိမိမကြိုက်တာတွေဖြစ်ပြီဆိုတဲ့အခါကျတော့ထင်ရှားပါတယ်တဲ့ဒီအတ္တတွေမဟုတ်ဘူးဆိုတာ နော်ငယ်ငယ်တုန်းကလည်းမျက်စိတွေကြီးကြီးလင်းလင်းဖြစ်အောင်နော်အယုတ်ကြီးအသားကြီးတွေကိုတင်းတင်းရင်းရင်းနဲ့ဖြစ်အောင်သပင်တွေမဲနစ်နေအောင်နော်ဒီလိုလုပ်လို့မရတော့မရတဲ့ခါကျတော့ဟာတခါတည်းပြင်လဲရဆင်းလဲရတဲ့ဒုက္ခတွေရောက်နော်အဲ့ဒီချိန်ကမှဟောတုန်းကလို့ပြန်ပြီးတော့မဖြစ်နိုင်တာဒီပင်လျင်ဒါအတ္တမဟုတ်တဲ့အကြောင်းပဲဒါတော့ကောင်းပြီဒါဒီပင်လျင်ဒီဟောဒီဝိညာဉ်ဒီအတ္တမဟုတ်ဘာဖြစ်နေပြီလဲအနတ္တတရားပါတဲ့ဒါကြောင့်ကောင်းပြီနောက်တတ္တဝါတွေမှာ ဒီဆွဲတဲ့အခါမှာဝိညာဉ်ကိုပို့ပြီးတော့ဆွဲတယ်ဆိုတာလေးဖတ်ကြည့်ရအောင်တတ္တဝါများသည် အဲ့မှာခဏထားဒီစောစောကပြောခဲ့ပြီးပြီဒီခန္ဓာ၅ပါးဆိုပေမဲ့လည်းများသောအားဖြင့်တတ္တဝါတွေမှာနော်ဘာသာကိုယ်ကွယ်တဲ့ဘာသာတာမတူရှိရမယ်ပြောတဲ့ရည်ရွယ်ချက်တွေကတော့တူနေတယ်အဲ့ဒါဘာလဲဆိုရင်ဝိညာဉ်ဆိုတာကိုအတ္တဖြစ်ဆွဲတာဝိညာဉ်ဆိုတာအတ္တဖြစ်ဆွဲတာအဲ့တော့ဒီဝိညာဉ်နဲ့မတူဘူးเนาะဝိညာဉ်ဆိုတာကဘာလဲဆိုရင် ဒီပရလောကကိုပြောတာနော်တစေတွေတရေတွေကိုဝိညာဉ်ခေါ်တယ်ဒါပေမဲ့အဲ့ဒီဝိညာဉ်ဆိုတဲ့အခါမှာဒီတတ္တဝတယောက်တည်သွားတယ်ဆိုကြပါစို့တည်သွားတဲ့ခါကျလို့ရှိရင်လွယ်အောင်ကတော့အသက်ထွက်တယ်ဝိညာဉ်ချုပ်တယ်လို့ပြောတယ်ဝိညာဉ်ချုပ်တယ်ဆိုတာတော့ပိုကောင်းတယ်နော်အသက်ထွက်တယ်လို့ပြောခဲ့လို့ရှိရင်ထွက်သွားစရာလေးတခုရှိမနေဘူးလား ထွက်တယ်လေထွက်သွားတယ်ဆိုတော့ထွက်ခွာသွားတာဒီခန္ဓာကိုယ်ကနေထွက်သွားတဲ့အကောင်လေးတစ်ခုရှိတယ်လို့ဖြစ်နေတယ်ဆိုတော့အဲ့ဒီစကလုံးတွေသုံးတဲ့အခါမှာအော်ထွက်သွားတဲ့ဝိညာဉ်ကလေးကထားပါတော့နော်တတ္တဝတယောက်မဖြစ်သေးဘူးတစီတလို့တရက်လို့လို့ဖြစ်နေတယ်ဆိုလို့ရှိရင်ဘဝတစ်ခုကြားမှာနော်ဖြစ်နေတဲ့ဘဝမျိုးကိုဆိုတော့ဝိညာဉ်ဆိုပြီးတော့ခေါ်တယ်နော်အဲ့ဒါတော့အဲ့ဒါကြတော့ဝိညာဉ်ဝိညာဉ်မဟုတ်ဘူးဝိညာဉ်ဝိညာဉ်မဟုတ်ဘူးဝိညာဉ်ကတော့ခန္ဓာ၅ပါးမှာရှိနေတဲ့ဝိညာဉ်တိတာကိုဝိညာဉ် အဲ့ဒီဝိညာဉ်သေးတဲ့ခါကျတော့ချုပ်ရင်တော့ဝိညာဉ်ချုပ်တယ်လို့ပြောတယ်ဒါကမဆိုဘူးဒီစကားလုံးပိုကြိုက်တယ်ချုပ်သွားတာအခုနပြောတဲ့တတ္တဝါတကောင်တယောက်ထွက်သွားတာမျိုးပါရဲ့လားမပါဘူးเนาะဝိညာဉ်ချုပ်တယ်ဆိုတော့ပိုကောင်းတယ်အဲ့တော့ဝိညာဉ်ချုပ်တဲ့ခါမှာထွက်သွားတဲ့ဟာလေးလို့ပြောတဲ့ခါကြလို့ချင်းဟာအသက်ထွက်ပြီလို့ပြောတဲ့ခါမျိုးဆိုတော့အသက်ကလေးကရှင်တဲ့အတ္တကောင်ဒီခန္ဓာကိုယ်ကြီးကသူ့အတွက်နေလို့မရတော့လို့မဖြစ်သွားလဲထွက်သွားတယ်ဆိုတော့အဲ့ထွက်သွားတာလေးကသူဝိညာဉ်လေးတန်လန်တန်လန်တန်လန်ဖြစ်နေတာလူတွေအစွဲမှာ ဆိုတော့အဲ့ဒီဝိညာဉ်လေးကိုတရုပ်ဖော်ပြီဆိုလို့ရှိရင်ရုပ်ရှင်ကားတွေမှာကြည့်လိုက်စမ်းနော်မိကိုလေးထွက်သွားသလိုလိုကိုစားပြတာလေတခါတလေကြတော့လည်းပဲလိပ်ပြလေးဒါဘာကိုကိုစားပြုတယ်လို့ဆိုဝိညာဉ်ကိုစားပြုနေတာဒါတော့တည်သွားတဲ့ခန္ဓာကိုယ်တွေကဒီဟာလေးရှိတယ်ဟိုကခန္ဓာကိုယ်ကြီးကတော့ तू ချခဲ့ပြီဟောဒီခန္ဓာကိုယ်တွေကနေပြီးတော့မှ तू တချို့ကလည်းပါဇက်ကထွက်ပြတယ်တချို့ကလည်းခန္ဓာကိုယ်ကနေပြီးတော့မှခြုံငုံပြီးတော့မှနော်မိကိုလေးလိုထွက်ကြပေါ်တက်သွားတယ် ဆိုတော့အဲ့တက်သွားတာလေသူတို့အစွဲပါလဲဆိုရင်ဝိညာဉ်သူတို့ခေါ်ဝိညာဉ်ပေါ့နော်ဝိညာဉ်ဆွဲဆွဲနေတာအဲ့ဒီဝိညာဉ်ဆွဲလေးကအဲ့ခန္ဓာကိုယ်ထဲမှာအတ္တဖြစ်သူရှင်တန်နေတာဘာဖြစ်လဲအေးရုပ်ဝေဒနာတင်ညာသင်္ခါရဒီလေးမျိုးကိုမဆွဲဘူးအဲ့ဒါကိုသူကဝိညာဉ်အနေနဲ့ခေါ်ဝိညာဉ်အနေနဲ့ပြောဝိညာဉ်ကိုပဲဝိညာဉ်လို့ပြောနေကြတာအဲ့ဒီဝိညာဉ်ကိုပဲသူတို့အတ္တဖြစ်နေဆိုတော့ဝိညာဉ်ဖြစ်သွားတယ်နော်စောစောတုန်းကတီးတဲ့စိတ်တွေဝိညာဉ် နော်အဲ့ဒီကနေထွက်သွားတဲ့ခါကျတော့အော်ဒါလေးကဒီအတိအတ္တကလေးပေါ့ဒါလေးထွက်သွားတဲ့ခါကျတော့သူတို့ဝိညာဉ်လို့ခေါ်လိုက်ကြတယ်အဲ့ဒီဝိညာဉ်ကလေးကိုတတ္တဝါတွေကများသောအားဖြင့်တည်သွားပြီဆိုရင်ထွက်တယ်ဆိုတာလေးကိုအစွဲအတူတူပဲဗုဒ္ဓဘာသာလည်းဒီတိုင်းပဲဟိန္ဒူလည်းပြောတယ်ခရစ်ယာန်လည်းပြောတာပဲနော်အစ္စလာမ်လည်းပြောတာပဲဒီတိုင်းပဲအဲဒီပြင်ဘာသာတွေလည်းတော်တော်များများပြောတာရှိတယ်နော်အေးနောက်ပြီးတော့တခါလဲအခုနကဒီမှာရှိတဲ့ဒီပြင် ညွန့်နယ်စုလေးတွေပေါ့ဥမာ right india နေသူတို့လည်းပြောတာပဲနော်ဘာဖြစ်လဲဆိုတော့သူတို့ရဲ့တင်းကျဲဟောင်းတွေရှိတယ်ဟိုတုန်းကလူတယောက်ကဘာလဲမသိသွားဖော်တာသူတို့မာခေါ်လဲသူတို့အယိုးတွေဘာတွေလေ့လာတဲ့ပညာလေသူတို့လူသားတွေမှာဘယ်ခေတ်တုန်းကလူတွေကဘာတွေရှိတယ်ဆိုတော့သွားဖော်ပြီးတော့လေ့လာတော့အဲ့ဒီမှာသူတို့အဲ့ဒီတင်းကျဲကဟိုးရှေးတုန်းက right india နေသူတို့သူတို့လူမျိုးသူတို့မြုပ်ထားတဲ့နေရာဖြစ်နေတာသူတို့ကလည်းအဲ့ဒါတွေကိုခေါင်းတွေကိုဟိုတိုင်းဒီတိုင်းတွေလေ့လာတယ်ဒီအယိုးတွေတိုင်းထွာပြီးတော့ဒါတော့အဲ့ဒါသူတို့လူမျိုးစုတွေဘာလာပြောလဲဆိုတော့ ငါတို့ရဲ့ဝိညာဉ်တွေရှိနေတယ်တဲ့ဒီနေရာမှာမင်းတို့လုပ်တဲ့တွေသူတို့နေစရာမရှိတော့ဘူးတဲ့သူတို့ဒီမှာပဲရှိတယ်ဆိုတော့သူတို့ကတေသွားလားတေပြီးတေပြီးတဲ့အခါမှာသူတို့အယိုးတွေရှိတဲ့နေရာမှာဝိညာဉ်တွေဝိညာဉ်တွေရှိနေတယ်လို့သူတို့ကလာပြောတာသူတို့ရဲ့ spirit တွေတဲ့သူတို့ခေါ်တော့ရှိနေတယ်တဲ့ဆိုတော့တတ္တဝါတွေမှာကြည့်နော်ဘာသာမတူပေမဲ့လူတွေသွားရင်အဲ့ဒီဝိညာဉ်ဆိုတာလေးကရှိတယ်ဆိုတဲ့အစွဲကြတော့မတူဘူးလားအတူတူပဲအတူတူပဲ ဒါကြောင့်မလို့တတ္တဝါတွေဟာလို့ခြုံပြောတာဗုဒ္ဓဘာသာလို့ပြောတာမဟုတ်ဘူးအကုန်လုံးပဲတတ္တဝါများသည့်အခြားခန္ဓာများသည့်ဤစိတ်ဝိညာဉ်ဝိညာဉ်ခန္ဓာကိုပိုးရွှဲလန်းတတ်သည့်သဘောရှိ၏တဲ့ဒါအလုံးဒါ general statement ဒါ Buddhist တွေကိုပြောတာမဟုတ်ဘူးအကုန်လုံးဟိုနတ်ပြတတ္တဝါတွေလည်းပါတယ်ကောင်းပြီအဲ့ဒီတော့ဝေဒနာတင်ညာသင်္ခါရဟူသောနန္တရားတို့ကိုထုတ်ပေါ်ပြောဆိုလည်းမရှိဘူးတဲ့အဲ့ဒီဟာတွေထည့်လို့ဆိုလို့တဲ့အဲ့ဒီနန္တရားတွေကိုခေါင်းတမသုံးဘဲနဲ့ သူတို့သုံးတာကဒီများသောအဖြစ်စိတ်ကတည်တယ်စိတ်ကခံစားတယ်နော်ပြောကြတယ်မို့လားငါစိတ်ကခံစားလို့ရနေတယ်ငါစိတ်ကအဆက်အသွယ်ရနေတယ်ငါစိတ်ထဲမှာသူနဲ့ဆက်သွယ်မှုရှိနေတယ်တယ်လီပတီလုပ်တဲ့လူတွေဟုတ်တယ်မို့လားဒါတော့ပြောလိုက်ပြီဆိုလို့ရှိရင်စိတ်ကခံစားတယ်ဒီ sense တွေသူစိတ်ထဲမှာရနေတယ်ဒါတွေကိုသူစိတ်ထဲကသိနေတယ်ကြိုးမြင်နေတယ်ဆိုတော့စိတ်ကိုပဲခေါင်းတက်မပြောဘူးလားအခြားအခြားခန္ဓာထက်ဝိညာဉ်နဲ့ခန္ဓာပို့ပြောတယ်ဝိညာဉ်ကိုပို့ပြောတယ်ဒါကြောင့်တတ္တဝါတွေမှာ ခန္ဓာ၅ပါးထဲမှာအစွဲဆုံးသည်ဘယ်ဟာအစွဲဆုံးလဲဆိုရင်ဝိညာဉ်ကိုအစွဲဆုံးတဲ့နော်အဲ့တော့ဝိညာဉ်ကိုစွဲတဲ့နေရာမှာနော်ဘလောက်ထိစွဲဆိုရင်ဖះကိုယုံကြည်လို့သင်္ကန်းဝက်လာပါတယ်ဆိုတော့ယဟန်ဓမ္မတိပင်လင်ဖះတောင်ချွတ်လို့မရတဲ့ဇလန်းရှိတယ်။ဟောက်ကတာတိယံအယောင်ဆိုတာအဲ့ဒါလေးဖတ်ကြည့်နော်။နည်းနည်းတော့ရှိတယ်ဒါပေမဲ့သူ့ရဲ့ဇလန်းကမဆိုးပါဘူးနော်။လိလလာတဲ့ဇလန်းတစ်ခုပါ။ကြိုက်ဖတ်ကြည့်ပါဦး။မြတ်စွာဘုရားသည်

ချင်းပြီးဝါချမ်းပြီးခုနကဝိညာဉ်ဖြစ်ပေါ်လာလလာလဆင်ဖြစ်နေလာလေးရင်ဖြစ်ရနော်အဲ့ဒီကလေးပြင်ထားလိုက်ပါဦးတာတိယဟန်ဆိုတာသူ့အဖေကတန်ငါသေးအဲ့ဒီဘွားကနေပြီးတော့တန်ငါသေးရဲ့သားဆိုပါတော့အဲ့တော့ယဟန်ဖြစ်လာတယ်ယဟန်ဖြစ်တော့သူကမြတ်စွာဘုရားက အကြောင်းအားလျော်စွာဇတ်တော်တွေကိုပြန်ပြန်ပြီးတော့ဟောတော့အဲဇတ်တော်တွေကို तू ကနာနာတယ်နာတော့ तू ကလည်းဘုသူတ္တနဲပုံနဲတယ်ဒီထက်မှလည်း तू ပြောထားပါတယ်ဒီမြတ်စွာဘုရားဟောတာကိုတချို့ကတက်ရိုက်ယူရတာရှိတယ်တချို့ကတွယ်ဝယ်ပြီးတော့မှဆောင်ပြီးတော့เนาะအတိတ်ဘယ်ကိုဖြောင့်ယူရတာရှိတယ်မြတ်စွာဘုရားတရားဟောတဲ့အခါမှာဒီလူတွေနားလည်အောင်လို့ဒီပညာဟောရတဲ့စကားလုံးတွေကိုသုံးရတယ်တရားဟောတဲ့အခါတွေမှာပရမတ်တကြီးပဲထည့်ပြောလို့မရဘူး ဒါတော့ပြဉ္ညတ်တွေဟောရတယ်တွေသုံးတဲ့ခါကြလို့ရှိရင်သူကအဲ့ဒါကိုဒါဟာပြဉ္ညတ်ကိုသုံးပြီးတော့ပြောတယ်ဆိုတာကိုသိနေရမယ်သူကအဲ့ဒါလိုမျိုးသိနေဆိုတာမရှိဘူးမရှိတော့ပြောရင်ပြောတဲ့အတိုင်းတဲ့တဲ့ကြီးမှတ်ထားလိုက်တယ်နော်ဒါကိုဖြေပြီးတော့အဖြေကိုရအောင်ဖြောင့်မြူတတ်ဘူးဒါတော့မြတ်စွာဘုရားဟောတဲ့ခါကျဥပမာထားပါတော့ဝတ္တန္တရာမင်းကြီးဇတ်အကြောင်းကိုဟောကြတယ်ဆိုပါတော့ဇတ်တော်ကိုပေါင်းတဲ့ခါကျတော့နော်အဲ့ဒီတုန်းကနော်ဝေတန္တရာမင်းကြီးဆိုတာအခုငါဘုရားဖြစ်လာတယ်အဲ့ဒီတုန်းကမဒီဒေဝီဆိုတာကအခု ရောတော်ရာဒေဝေဖြစ်လာတယ်စသဖြင့်နောက်ဆုံးဇက်ပေါင်းမှာဒီနေ့ခေတ်ဖြစ်တဲ့နောက်ဆုံးနဲ့ဟိုရှိတော့ငါဟာနေဒီနေ့ပြန်ပြန်တဲ့့ပြတယ်တဲ့့ပြတဲ့ခါကျတော့ဇက်တော်ကိုနားလိုက်တဲ့အပေါင်းကြလို့ရှင်နောက်ဆုံးကြရင်အဲ့ဒီကနေပြီးတော့ဘုရားဖြစ်လာတယ်ဗုဒ္ဓတမလည်းဗုဒ္ဓနဂါမညနေအခုငါဘုရားဖြစ်လာတယ်နော်မောဒရာဘွားနေပြီးတော့ငါဘုရားဖြစ်လာတယ်စသည်အဲ့လိုနောက်ဆုံးကြတော့အဲ့လိုဇက်ပေါင်းပေါင်းပေးတယ်ဇက်တော်ပေါင်းကန်းဆိုတာမှာပေါင်းတဲ့အခါကျတော့ तू စဉ်းစားတာကဘာလဲဆိုရင်ဝိတ္တန္တရာမင်းကြီးဘွား နော်ဘုရဒ္ဓမင်းကြီးဘုရားတို့မောဒရာဘုရားတို့အဲ့ဒါတွေကတော့တဲ့သူကရှိတယ်အဲ့ဒီမှာဘုရားရှိတယ်ရုပ်တွေဝေဒနာသင်ညာသင်္ခါရတွေကတော့ပြစ်ခိုက်မပါလာဘူးဒါတော့ဘာပါတယ်လဲဆိုရင်ဝိညာဉ်ကလေးကတော့မချုပ်ဖက်နဲ့စက်တိုက်သွားနေတာစက်တိုက်သွားတာဒါတော့ဝေတန္တရာမင်းကြီးတို့ကရှိတဲ့ဝိညာဉ်ဒီပင်လျင်အခုဖျားဖြစ်တဲ့အချိန်မှာဒါပဲမပြောင်းဘူးဟောခုနှစ်ထွေအကကကတယ်လို့ပေါ့ခုနှစ်ထွေအကကတဲ့ခါကျတော့နော်ဟိုလည်းလောက်တော့မဟုတ်လား အယုတ်ကလေးတွေပြောင်းပြောင်းပြီးတော့မြောက်ရုပ်ဝက်လိုက်ဘလူးရုပ်ဝက်လိုက်နဲ့တန်ငယ်တော်ဝက်လိုက်လေဟုတ်တော့မလားဆိုတော့အတွင်းကလူကပြောင်းရင်လားတယောက်တည်း။ तू ကအဲ့ဒါလိုပြောချင်တာ။ဆိုတော့ဒါတော့ဘဝတော့ तू ကဒီလိုလေးတွေပြောင်းသွားလိမ့်မယ်တဲ့နော်။ तू ကတတေဝဝိညာဏံတတေဝိတံဝိညာဏံတန္တာဝတိတန္တရတိအနေဉဏ်။ तू နားလေတာကမြတ်စွာဘုရားဟောတဲ့ဇတ်တော်တွေကိုနားထောင်ဟုတ်ပြီ ရုပ်ဝေဒနာတင်ညာသင်္ခါရတော့မပါဘူး။ဝိညာဉ်ကတော့မချုပ်ဖဲနဲ့ तू က ဒါလေးက तू ကဘဝတိုင်းဘဝတိုင်းဆက်လိုက်သွားတာဆိုတော့ဟိုးတုန်းကနေစပြီးတော့ပါရမီဖြစ်ဇက်တိုက်ဖြစ်လာခဲ့တာတွေကနောက်ဆုံးအဲ့ဒီဝိညာဉ်ကလေးကဘုရားချီအောင်ရောက်လာတယ်ဒါတော့ဝေတန္တရာမင်းကဝိညာဉ်ဒီပင်လေးရဲ့အခုဘုရားဖြစ်တည်တည်ရောက်လာတာအဲ့ဒီအတိုင်းလေး तू ပြောတယ်ပြောတဲ့ခါကျတော့ तू အဲ့ဒီတိုင်းပဲ तू လည်း तू ကဟောတယ်ဟောတဲ့ခါကျ तू ဟောတာတွေမှားနေတယ်မှားတော့မဟုတ်ဘူးဘေးကရဟန်းနေပြောအရှင်ဘုရားမြတ်စွာဘုရားဟောလို့တဲ့အတိတ်ပဲက အဲ့ဒါလိုမဟုတ်ဘူးဒါကတော့လောကပြောတဲ့အရာဇာတ်ကြောင်းနားလည်အောင်လို့အဲ့ဒီတော့ကဝေတန္တရာမင်းကြီးဒီအခုငါဖျားဖြစ်လာတယ်လို့ပြောတာကဒီလောကသုံးအရာနားလည်အောင်လို့ပြောတာဒါပေမဲ့ဝိညာဉ်ဖြစ်တယ်ဆိုတာကအကြောင်းနဲ့ပေါ်မှသာလျှင်အကျိုးဖြစ်ရတယ်ဒါတော့ဝိညာဉ်တွေကဖြစ်တဲ့နေရာမှာပဲမဖြစ်လဲကျုပ်ချုပ်ခဲ့ပြီးပြီပျောက်ခဲ့ပြီးပြီဒါတော့သူ့ရဲ့ပရမတ်ကိုသွားရင်ဒီလိုသွားရတယ် ဒါတော့သူအကြောင်းတန်းဖြစ်တယ်ဆိုတော့ရှင်ဘုရားပြောပုံဆိုလို့ရှိရင်ဒီဝိညာဉ်ကတန်းလန်းကြီးသူကချုပ်တယ်ဆိုတာမရှိဘူးဒီတိုင်းတန်းသွားနေတာတန်းသွားနေတယ်ဆိုတော့ तू ကအချုပ်မရှိပဲအပြစ်မရှိပဲနဲ့တန်းတန်းကြီးသွားနေမယ်ဆိုတော့ तू ကတတ္တရဖြစ်မနေဘူးလားအဲ့ဒါလိုဖြစ်နေတယ်အဲ့ဒါကိုမဟုတ်ဘူးရှင်ဘုရားမှားနေတယ်ဒီလိုမပြောပါနဲ့ရှင်ဘုရားအဲ့ဒါလိုပြောကြမယ်ဆိုလို့ရှိရင်မြတ်စွာဘုရားဟောလို့တဲ့အဓိပ္ပာယ်ကတမျိုးအရှင်ဘုရားနားလည်တာကတမျိုးဆိုရင်မြတ်စွာဘုရားကိုလည်းတတ္တရဒိဋ္ဌိကြီးနဲ့စွဲသလိုမဖြစ်ဘူးလားဖြစ်နေတယ်ဘုရားတတ္တရဝါဒသမားကြီးလို့ပြောသလိုဖြစ်နေတော့ ရှင်ဘုရားဘုရားကိုဆွဆွရတာနဲ့ဖြစ်နေတယ်တဲ့အဲ့တော့အဲ့ဒါကို तू ကလက်မခံဘူးအဲ့တော့ဘလို့မှပြောလို့လက်မခံတဲ့အခါကျတော့ဘုရားလည်းဝိုင်းပြောရတယ်နော်မာအေဝံအာဟုတောအဝဇ္ဇမာဘဂုဏအဘစိကိနိုင်တာတုဘဂဝါတောအပက်ခန္ဓာနိုင်ဘဂဝါအေဝံဝဒေယရှင်ဘုရားတဲ့မြတ်စွာဘုရားကိုမြတ်စွာဘုရားကမဟောအဲ့ဒါလိုအရှင်ဘုရားမဟောပါနဲ့ဒီလိုရှင်ဘုရားဟောတာမှားနေတယ်မြတ်စွာဘုရားကအရှင်ဘုရားအဲ့ဒါလိုဟောလိုက်ပြီဆိုလို့ရှိရင်မြတ်စွာဘုရားကိုအတ္တသမဖြစ်ဆွဆွဲရသည်ကြသွားမယ် ဘာအတ္တလဲဆိုတော့တတ္တတဒိဋ္ဌိနဲ့ရှင်တဲ့အတ္တကြီးမြတ်စွာဘုရားကအဲ့ဒါလိုမဟုတ်ဘူးဒါတော့ရှင်ဘုရားပြောနေတဲ့သဘောတည်းမြတ်စွာဘုရားကိုလည်းအတ္တတဝါရနဲ့ဆွဆွဲသလိုဖြစ်နေတယ်မြတ်စွာဘုရားဒီလိုမဟုတ်ပါဘူးရှင်ဘုရားဆိုတော့တခါတလေမှကိုကတော့ဆရာကိုကြမ်းကိုကြမ်းကားလုပ်ပြီးတော့ပြောတာဟောတာရှိတယ်နော်ဒါပေမဲ့အဲ့ဒီဟောပြောသူ speaker နော်ပြောတဲ့အထိပ္ပယ်ကဟောလို့ဟိုနားထောင်ပြီးတော့အထိပ္ပယ်ဖို့သူပြောတတ်တယ်ဟုတ်ချင်းမဟုတ်တာ တကယ်လို့ပြောတဲ့သူရဲ့အဓိပ္ပာယ်ကတမျိုးကိုရည်ရွယ်ပြီးတော့ပြောတယ်သူနားလဲတာကတမျိုးနဲ့ပြောတယ်ဆိုလို့ရှိရင်ပြောသူကိုသွားပြီးတော့ဆွဆွလို့ဖြစ်မနေဘူးလားဖြစ်နေတယ်အဲ့ဒါကိုပြောတာဒါကြောင့်ကိုကတခါတလေကြရင်ကုတ်လုတ်လို့ရှိရင်ဘသူပဲကွာဆိုပြီးတော့စကလုံးကတော့အတိကျတခါတည်း correction လုပ်ထားတာဒါပေမဲ့ခက်တာကစကလုံးတော့မှန်တယ်ယူဆထားတဲ့အဓိပ္ပာယ်ဘာဖြစ်နေလဲမှားနေတယ်လွဲနေတယ်ဆိုလို့ရှိရင်မူရင်းပြောတဲ့သူကိုသွားပြီးတော့ဆွဆွဲသလိုဖြစ်တတ်တယ် အဲ့ဒါကြောင့်တခါတလေကုတ်လုတ်တဲ့အခါမှာသတိထားရတာအခုတာတီရန်ကုတ်လုတ်တယ်ဘုရားဟောတယ်ဟုတ်တယ်ဘုရားတော့ဟောတယ်ဒါပေမဲ့အတိတ်ကအဲ့ဒါဟောရဲ့လားမဟုတ်ဘူးမဟုတ်တဲ့ခါကျတော့ဘုရားဆွဆွဆိုလို့ဖြစ်နေတယ်ဒါကိုဘေးရန်တွေကဖြောင်းပြတယ်အဲ့တော့ဘလို့မှမရတော့ဒါကြီးကကျေပြန့်တဲ့ကျေပြန့်လာတာကျေပြန့်တဲ့ကျေပြန့်တော့ဒီတိုင်းဆိုတော့မဖြစ်တော့ဘူးဆိုတော့ရန်တွေကဘုရားသွားလျှောက်တယ်မြတ်စွာဘုရားဒီလိုပဲတာတီရန်ကတော့အဲ့လိုတွေဟောနေတယ်ဒါတော့ဒီလိုတို့လည်းဝိုင်းပြောပါတယ်မရဘူးဒီလိုတို့ကသူ့ကိုအမျိုးမျိုးဖြောင်းပြပြောပေမဲ့ သူကဘာပြန်ပြောတယ်လို့ဆိုဟာမဟုတ်ဘူးအရှင်ဘုရားတို့နားလေတာမှားတာဆိုသူကပြန်ပြောတာခိုင်းအဲ့လိုပြန်ပြောတာဒါခါတလေကြရင်လူတွေကခက်တယ်။ तू ကမှားနေတာကိုနော်ပြန်ပြီးတော့လာပြင်ပေးတဲ့သူကိုပဲရှင်ဘုရားတော်မှားနေတာဆိုတော့လောက်တာရှိတယ်။နော်အဲ့တော့ဟိုဦးစင်းရဲ့တကယ်ချင်းတစ်ပါ तू ကဘာလဲဆိုရင်ဒီစိတ်ဆေးရုံကိုသွားပြီးတော့တရားဟောရတယ်ဒါခါတလေမှာတရားဟောတဲ့ခါကျတော့သူ့ရဲ့ဟိုတဲ့တော်တော်လေးစခိုးတဲ့သူတွေလည်းတွေ့တာဟုတ် တွေ့တဲ့အခါကျတော့ तू ကနေပြီးတော့ထောင်းလိုက်လိုက်ကြည့်တာပေါ့နော်တော်တော်လေးတရားဟောလို့ရတဲ့သူတွေကျတော့ तू ကတရားဟောတယ်နော်မရတဲ့သူတွေလည်းပဲ तू မေတ္တာလေးပဲလေးပို့ရင်းပေါ့လေသူတို့ကြည့်ပြီးတော့ကိုကတော့ဒါလူနာတွေပဲသူတို့သူတို့နဲ့သူတို့ပြောနေကြတယ်တချို့လည်းတော်တော်ကြမ်းတယ်ပြောတယ်အဲ့တော့နောက်ကနေလည်းဆရာဝန်နဲ့လိုက်ပို့တာပေါ့လေပို့တဲ့အခါကျတော့ဘုန်းကြီးတစ်ပါးမြင်တဲ့အခါကျတော့နည်းနည်းလေးက तू ကစိတ်ကနည်းနည်းလေးယူတဲ့စိတ်ကတော်တော်လေးထန်သေးတယ်ဒါတော့ तू ကတန်တန်ကန်းနဲ့မှပဲထားတယ်အဲ့တော့တွေ့တော့ဘုန်းကြီးတစ်ပါးတွေ့တဲ့အခါဟာရှင်ဘုရားရှင်ဘုရားလုံပေါင်းဘုရားလုံပေါင်းဘုရားတဲ့ အရှင်ဘုရားနောက်ကပါတယ်အယူရိယဘုရားတပည့်တော်ကိုဆေးတိုင်နေတာဗျာမယူဘဲနဲ့ဆိုပြီးတော့သူ့နောက်ကပါတယ်တဲ့ဘသူတွေလဲအဲ့လိုနော်အဲ့တော့အဲယူတဲ့သူကပဲသူကဘာဖြစ်လဲသူကမယူဘူးသူကကောင်းတယ်ဒါရှင်ဘုရားနောက်ကပါတယ်သူကယူတယ်တဲ့ဒါနော်သူ့ကိုဆေးတိုင်နော်သူကပြန်ပြောတာလေအဲ့တော့အယူဆေးတဲ့ရတာတော်တော်ခက်တာတခါတော့ကလည်းအဲ့လိုပဲသူပြောပြတယ်အဲ့ဒီမှာဆရာဝန်ကပြောပြတာ အယူတယောက်ကလွတ်သွားလို့တဲ့တစ်ပမုံတစ်ပြေးတာနော်တစ်ပမုံတစ်ပြေးတော့ဘလို့မှပြောလို့မရဘူးဆင်းကဆိုတာအမျိုးမျိုးခြောက်လို့မရချော့လို့မရတခါတည်းနော်ဘလို့မှပြောလို့မရတဲ့ခါကျတော့နည်းနည်းလေးခက်ရင်ရင်လေးယူလို့လူတယောက်ရှိတယ်သူကမကြမ်းတော့ဘူးမကြမ်းတဲ့ခါကျတော့ခင်ဗျားတို့ဘာလုပ်နေရလဲသူကလာဟာဒီကောင်ကွာမှတစ်ပမုံထိပ်ပြတစ်ပြေးတာဘယ်သူမှလည်းတစ်ပင်မတည့်ရဘူးမတည့်ရတော့အောက်ကနေသူ့ကိုပြန်ဆင်းလာဖို့အမျိုးမျိုးချော့ပြောခြောက်ပြောမရတော့ဂိုင်းပြလေးရောက်နေပြီမတည့်ရဘူးဆိုတော့ခါကျအယူဆိုတော့လည်းမတော်လို့ခုန်ချရင်လို့အမှုအပတ်နေဦးမှာဆိုတော့အသားလေးချော့တာပေါ့လေဟာတဲ့အသားနေတဲ့ ခမရတို့ဘာမှမလုပ်နဲ့တဲ့ကြောက်လုံမယ်တဲ့အဲ့လူကဘာဖြစ်လဲဆိုဓာလေးတစ်ချောင်းပေးကြတဲ့သူ့ဓာလေးပေးလိုက်ဒါမှမဓာနဲ့ခုမှမဟုတ်ဘူးတဲ့ကျွန်တော်ကျွန်တော်မခုတ်ဘဲနဲ့လုပ်ပြမယ်ဟဲကောင်းမယ်ဆင်းပါလားမဆင်းဘူးလားမဆင်းလို့ရှိရင်ငါအပင်အောက်တစ်ခါတည်းခုတ်ချပြီးတော့လှဲပစ်လိုက်မှာဆိုတော့အဲ့ကြောင့်တစ်ခါတည်းပြောလို့အောက်ဆင်းလာဆင်းလာတော့သူကဘာပြောလဲဆိုတော့မင်းကွာငါတို့တောင်းတော့မှမဒီလောက်အကြာကြီးပြောတော့ကတော့မဆင်းမဲနဲ့သူ့တခါတည်းဓာလေးသေးသေးလေးပြပြီးတော့မဆင်းဆင်းမဆင်းကအပင်ခုတ်လှဲပစ်လိုက်မှာဆိုပြောတဲ့ခါကျဆင်းလာတယ်ဆိုတော့ဟာခမရတို့အကောင်းပြတယ်သူကအယူတယ်အယူကလှုပ်ချင်လှုပ်နေမှာ ဆိုတော့ तू ကတော့မယူဘူးပေါ့ဟုတ်တော့မလား तू အယူတဲ့နော်အယူကလုံးပါဗျာနော်ဒီတိုင်းပဲအခုနော်ယူတဲ့သူယူတယ်လို့မသိဘူး तू မားတယ်အဲ့ဒီမားတာကိုမဟုတ်ဘူးတဲ့အရှင်ဘုရားတို့ကမားနေတာတဲ့အခုပြန်ပြောတာပြောလို့မရဘူးပြောလို့မရတော့အဲ့ဒါနဲ့နော်ဒီမြတ်စွာဘုရားရှောက်တော့မြတ်စွာဘုရားကံကောင်းပြီဒါဆိုလို့ရှင်တာတိကိုသွားခေါ်ရေးဆိုပြီးတော့ရန်တပါလှည့်လှည့်တော့ तू လိုက်လာတယ် လိုက်လာတော့ခြေသားတတိယံသင်ဟာဒီလိုဒီလိုအယူဆတွေဖြစ်နေတယ်ဆိုတာဟုတ်သလားဆိုတော့ဟုတ်ပါတယ်တဲ့နော်ဘလို့ဖြစ်တာလဲပြောတော့ခုနတည်းပဲမြတ်စွာဘုရားဟောပါတယ်ပေါ့နော်ဇတ်တော်တွေပေါင်းတဲ့ခါကျလို့ရှင်ဝေဒနာမင်းကြီးကနေပြီးတော့အခုငါဖြစ်ဘုရားဖြစ်လာတယ်နော်ဘုရေနဂါမင်းကြီးကဘုရေနဂါမင်းကြီးနဲ့ငါဘုရားဖြစ်လာတယ်ဟာနော်ဟိုဒီဆင်မင်းကြီးကနေပြီးတော့မှနော်ငါဘုရားဖြစ်လာတယ်ဒီလိုပြောတော့တပည့်တော်နားလေတာကတော့မြတ်စွာဘုရားအဲ့ဒီဘဝတွေတုန်းကရှိခဲ့တဲ့ရုပ်တွေဝေဒနာတွေသင်ညာသင်္ခါရတော့မပါလာဘူး ဒါပေမဲ့အဲ့ဒီဘဝတုန်းကရှိနေတဲ့ဝိညာဉ်ကတော့အခုထိပါလာပြီးတော့မှပါလာတဲ့အတွက်ကြောင့်မြတ်စွာဘုရားဖြစ်တယ်။ဒါကြောင့်မလို့ तू ကပါရမီကပြည့်ပြီးတော့အခုအဲ့ဒီဝိညာဉ်လေးပါဖြစ်သွားပြီလေ။ပါရမီပြည့်လို့ဘုရားဖြစ်ပြီလို့ပြောတာ။ဒါတော့ဘုရားရှိတဲ့ဝိညာဉ်နဲ့ဝေဒန္တရာမင်းလက်ထက်တုန်းကဝိညာဉ်အတူတူပဲ तू ပြောချင်တာကနော်။ဒါဆိုလို့ရှိရင်နေသားမအောင်နဲ့မင်းပြောတဲ့ဝိညာဉ်ဆိုတာဘယ်ဟာလဲလို့မြတ်စွာဘုရားမေးတယ်။မေးတဲ့အခါကျတော့ထိုးကနော်တာတိတင်ပြောသည့်ဝိညာဉ်ဆိုတာအဘယ်ဟာနည်းအဲ့ဒီမှာ သူကပြန်ဖြေတယ်မြတ်စွာဘုရားတဲ့ပြောဆိုတတ်သောသဘောကဲအတ္တကောင်ကဥစဉ်လက်သက်ကွန့်ထည့်ထားတာသူပြောတာပြောဆိုတတ်တဲ့သဘောပြောပြီဆိုလို့ရှိရင်ဥစဉ်တော့မပြောခင်ဘာလုပ်လဲစဉ်းစားတယ်နော်ကဲပြောချင်တဲ့အကြောင်းအရာတွေတခါတည်းစိတ်ထဲမှာထည့်ပြီးတော့စဉ်းစားတာဘာပြောမလဲဘလို့ပြောမလဲဘလို့အမူအရာနဲ့ပြောမှလဲအတန်တုံးကဘလို့ထားမှလဲအကုန်လုံးပါမသွားဘူးလားပြီးရင်အဲ့ဒီကိုပြောမယ့်အကြောင်းအရာနဲ့ဆက်နွယ်တဲ့ဇလန်းနေ သူ့ရဲ့အကြောင်းအရာဆင့်နှွဲတဲ့ဟာတွေအကုန်လုံးကလည်းခေါင်းနဲ့ချက်ချင်းရောက်မလာဘူးလားအဲ့ဒီပြောတဲ့တဲ့သဘောလေးကိုစီမံပေးတတ်တာအတွင်းထဲမှာရှိနေတယ်ဒါကိုပြောတာဗဇက်ကြီးပြောတာကိုမဟုတ်ဘူးဗဇက်ကနေဒီဝစီကံနဲ့ပြောလို့ရအောင်ဝစီပညာကြီးနဲ့ပြည်ဒီပြောလို့ရအောင်လို့เนาะအတွင်းထဲကစီမံတာလေးရှိတယ်ဝိစာရာเนาะအမှန်တကယ်ဝိစာရာစီမံတာတွေးခေါ်တာဟုတ်တယ်မဟုတ်လားဝိတ္တဝိစာရာလေဝိတ္တဝိစာရာရှိတယ်ဒါပေမဲ့သူတို့ကအဲ့ဒါကိုဘာယူတယ်လဲဆိုလို့ရှိရင် ပြောဆိုတတ်တဲ့သဘောပြောချင်တာကအတ္တကောင်ဒါတော့အဲ့ဒီပြောနိုင်အောင်လို့စဉ်းစားနိုင်အောင်လို့တွေးနိုင်အောင်အကုန်လုံးဆက်သွယ်နေတဲ့အကြောင်းအရာအားလုံးကိုပြောနိုင်အောင် လုပ်တဲ့အတ္တကောင်လေးရှိတယ်အတ္တကောင်လို့ပါလားဆိုတော့မပါဘူးเนาะဒါပေမဲ့အဲ့လိုတွေးနိုင်တာတွေးပြီးတော့မှပြောတာအဲ့ဒီဟာကြီး process ကြီးတစ်ခုလုံးကိုအတ္တလို့ဆိုချင်တာနောက်တစ်ခုတိတတ်တဲ့သဘောဟောပိုးထင်ရှားတယ်เนาะဒီကြတော့ဘာဖြစ်သွားပြီလဲတိတတ်တဲ့သဘောအဲ့ဒါဘာကိုပြောတာလဲ ဝိညာဉ်ကိုပြောတာကဝိညာဉ်ကိုအတ္တလို့ပြောနေတာ तू ကပြီးတော့ထိုးထိုးဘဘွားတို့နဲ့ကုသိုလ်အကုသိုလ်တွေအကျိုးကိုခံစားရတဲ့သဘောအခုဆိုလို့ရှိရင်လူဘွားရောက်လာတယ်လူဘွားရောက်လာတဲ့အခါကျတော့လူဘွားကိုပါလာတဲ့ကုသိုလ်ကံရောအကုသိုလ်ကံရောဥစဉ်တော်ကိုခံစားနေရဘူးလားဘဝကြီးရလာပြီဗျာကံရလာကြတဲ့လူလိုတာခံစားနေရတာပဲဟောဒီဘဝကြီးနဲ့အတူနော်မိမိလောက်ခဲ့တဲ့ကုသိုလ်ကံအကုသိုလ်ကံတွေကိုခံစားတဲ့သဘောလေးရောမရှိဘူးလား ရှိတယ်အဲ့ဒီခံစားမှုသဘောလေးကလည်းပဲရှိနေတယ်အဲ့ဒါတော့ तू သုံးခုထောက်ပြတယ်ပြောဆိုရတဲ့သဘောဒါကိုလည်း तू အတ္တလို့ရည်ညွှန်းတာနော်အရာရာကိုသိတတ်တဲ့သဘောနော်ပါလာခဲ့တဲ့ကုသိုလ်အကုသိုလ်ရဲ့အကျိုးကိုခံစားတတ်တဲ့သဘောအဲ့ဒီသဘောကလေးကို तू ကပြောရတာပါတဲ့အဲ့ဒီသဘောကလေးကိုပြောတာအဓိကခြုံပြောမယ်ဆိုရင်တော့အားလုံးကိုစီမံခန့်ခွဲတိတတ်တဲ့ဝိညာဉ်ဟာအတ္တပါလို့ပြောတာအဲ့ဒီအတ္တသဘောလေးရှိတယ်ဗျာတဲ့ ဒါလေးမပိုင်လဲခံစားလို့မရဘူးဒါလေးမပိုင်လဲသိလို့မရဘူးဒါလေးမပိုင်လဲကြံစီတွေးခေါ်ပြီးမပြောနိုင်ဘူးဆိုတော့အဲ့ဒီပြောတဲ့သဘောလေးကို तू ကညှို့နေတာတဲ့ဒါဆိုလို့ရှိရင်အဲ့တော့ဒီဘလောက်ထိအောင် ပြောတယ်လဲဆိုရင်ဒီမြတ်စွာဘုရားကအဲ့ဒါကိုအကျယ်ပြန်ရှင်းပြအကျယ်ပြန်ရှင်းပြပြီးတဲ့အခါကျတော့မြတ်စွာဘုရားအကျယ်ပြန်ရှင်းပြတာကိုကိုမှလက်မခံဘူးဒါတော့ဒီလောက်ရှင်းပြတာကို तू က သဘောပေါက်ပါပြီဗျာဟုတ်ပါပြီဗျာကျင်တတ်ပါပြီဗျာလို့မပြောတဲ့အပြင်မှာ तू ကခေါင်းကြီးငိုက်ဆိုင်ကြပြီးတော့တိတိုင်းနေတာဘူးခံနေတာခံတဲ့ခါကကြဟေးတဲ့ချစ်သားတို့ကြိလိုက်ကြစမ်းဆိုဘေးကပြိတ္တကြီးရန်ပြိတ္တကြီးရှိတယ်နော်တာတိကိုကြိလိုက်စမ်းတဲ့ဟောသူဘသူလဲမြတ်စွာဘုရားဘုရားကိုယုံကြည်လို့သာသနာထဲဝင်လာတာဘုရားကိုယုံကြည်လို့သာသနာထဲကိုဝင်ပေမဲ့သူစွဲမိတဲ့အစွဲကြတော့ဘုရားကိုယုံကြည်တဲ့တရားတရားနဲ့ဖြောက်လို့ရရင်လား မရဘူးဘုရားကပြောတာကန်းကုန်နေပြီဒါတော့သူ့မှာနားလေတတ်တဲ့ sense လေးများရှိသေးရဲ့လားတဲ့အသိဉာဏ်လေးအပိုင်းစားလောက်တော့ရှိသေးရဲ့လားဆိုတော့ရဟန်းတယ်လည်းဝိုင်းလျှောက်တာမရှိပါဘူးဗျာတဲ့သူ့မှာစွဲနေတဲ့အစွဲကိုဖျားပြီးရင်နောက်ထပ်စောရကတက်เสียအထက်တက်เสียရှိသေးရဲ့လားမရှိတော့ဘူးဒါဟိုက်ကုတ်ရောက်နေပြီဟုတ်တော့မလားမြို့နယ်ကနေတခါတည်းအခြေခံရက်ွက်ကနေမကျင်းတဲ့လို့တက်တက်တက်တက်သွားတာလေတရားရုံးတွေကိုဟိုက်ကုတ်ရောက်ရင်တော့ဆုံးနေပြီဆုံးဖြတ်เสียမရှိတော့ကျင်းနိုင်လဲဒါပဲ မကျင့်နိုင်လက်တာပဲအဖြေကတော့ကိုကျင့်တဲ့ရှင်မှကျင့်နိုင်မှာဒါပေမဲ့ဘုရားကဆုံးဖြတ်ပေးလိုက်ပြီဒါမှားနေတယ်လို့ဒါတော့ဒါကို तू လက်မခံသေးဘူးဆိုရင် तू မှနားလည်နိုင်တဲ့အသိဉာဏ်ရှိသလားမရှိဘူးလားဆိုတော့မရှိဘူးလို့ပြောတော့ तू ကိုဝိုင်းနှိပ်တယ်ဗောအဲ့ဒါကျတော့ဟာချွေးတွေကြာငိုက်ဆိုင်ကြီးထမ်းမဲ့တင့်ခံတာအဲ့ဒီတော့မြတ်စွာဘုရားကလည်းအဲ့ဒီမှာဘာဟောတယ်လဲဆိုတဲ့အခါကျရင်ပြောကြပါစို့ပရိစ္ဆသမုပ္ပါကိုအနုလုံပတိလုံအခောက်ခောက်အခါက၄ခေါက်လောက်ဒီလိုပြောပြသွားတာပြောချင်တာက ပရိစ္ဆသမုပ္ပါကိုဟောတယ်ဆိုတဲ့အခါမှာတတ္တဝါပုဂ္ဂိုလ်ပါသေးရဲ့လားဘာပဲရှိတော့လဲဓမ္မသဘောတည်းဘာသဘောလဲဓမ္မသဘောလို့ပြောလိုက်ပြီဆိုရင်သဘောဆိုတဲ့ထက်မှာပုဂ္ဂိုလ်တ attva မရှိတော့ဘူး။ကြံတဲ့အခုနကပုဂ္ဂိုလ်တ attva ဇတ်တွေကိုပြောတော့ကတော့ပုဂ္ဂိုလ်တ attva တွေနာမည်တက်ပြောတဲ့အတွက်ရှိတယ်ထားပါ။ဒါတော့ပုဂ္ဂိုလ်တ attva မဖက်ဓမ္မတက်တဲ့နော်အဝိဇ္ဇာပစ္စယသင်္ခါရဆိုတာနေပြီးတော့အောက်ကိုသွားလိုက်အောက်ကနေထက်ကိုသွားလိုက်အဲ့ထက်မှာခါကနေဖောက်သွားလိုက် ၃កောက်၄កောက်လောက်တခါတည်းအနုလုံပฏิလုံကိုဟောပြသွားတာပုဂ္ဂိုလ်ဆိုတာမရှိပါဘူးဆိုတဲ့အကြောင်းကိုပြောတာဘာပဲရှိလဲဓမ္မတက်တက်ပဲရှိတယ်ဒီအကြောင်းကြောင့်ဒီအကျိုးဖြစ်တယ်ဒီအကြောင်းကြောင့်ဒီအကျိုးဖြစ်တယ်ဆိုတော့ဟောဝေတန်တရာကြီးရှိသေးလားသူဆိုတာလည်းရှိသေးလားငါဆိုတာလည်းရှိသေးလားဘာမှမရှိတော့အဲ့ဒါလောက်ကိုဘုရားကအပင်မခံပြီးတော့မှဟောရှာတယ်မြတ်စွာဘုရားဒါပေမဲ့တရားတာဆုံးတယ်ဒီလောက်အရှိကြီးမဟာတဏ္ဍခရသုတ်ဒီလောက်အရှိကြီးနော် ဖတ်တဲ့လူကောင်မှတခါတည်းဂုတ်ကိုညောင်းညောင်းဖတ်ရတယ်ဦးဇင်းတို့တောင်မှအဖွင့်နေရောဆိုတယ်အဲ့ဒါလောက်ကြီးဘုရားစေတနာထားကရုဏာထားပြီးတော့ဟောပြတာကိုတုတ်တန်တာဆုံးသွားတယ်နော်ဟာကျင်တတ်ပါပြီဗျာတပည့်တော်သဘောပေါက်ပါပြီဗျာလို့အဲ့လိုကိုမလာတာကဲဒါကြောင့်မလို့နော်တတ္တဝါများအယူမှားပြီဆိုရင်ဟောက်ကမန္တလေးဆရာတော်ကြီးကပြောဆိုကြည့် အေးအဲ့ဒါလေးမှတ်ထားတတ္တဝါတယောက်ကအယူမှားမောက်သွားပြီဆိုရင်တဲ့အယူမှားသွားပြီဆိုရင်ပြောတာနော်တိမ့်လောက်ဖရာဗါတယ်လေဟောတော်သေးတယ်ဤကဲနေမှာမှာဆိုတိမ့်လောက်ဖရာဆိုတော့ဟောစွန်ကြီးတွေတိမ့်ကြီးတွေပြောတာမှတ်နေမှာဆိုလို့နော်တိမ့်လောက်ဖရာအရေးအတွက်တသိမ့်လောက်ဖရာပေါင်းတသိမ့်လောက်လာပြီးတော့သူ့အယူကိုပြန်မှန်အောင်လို့လာလှန်ပေးတာအခုဟောသလိုဟောပေးတာပြောတာလှန်တော့အားဖြင့်ဟောကြားခြေချွတ် ဖြေမလွတ်ဘူးတဲ့သူ့ကိုဘာကုတ်ထားပြီလဲဒိဋ္ဌိဆိုတဲ့ဂါဟဘာဂါဟလဲဒိဋ္ဌိဂါဟပြောမှဆိုဥပါဒဏ်ကြီးပေါ့ဘာပါလဲဥပါဒဏ်ဆိုရင်ဒိဋ္ဌိနဲ့မကဘူးပံဘသူလဲပါလဲဟောဗျာဥပါဒဏ်နှစ်ပါးတရေကိုတဏရဲ့ဒိဋ္ဌိဟောလှုပ်လေအဲ့လိုလှုပ်လေမေတဏနဲ့ဒိဋ္ဌိနော်တဏကဘာဖြစ်လဲကြိုက်တယ်ဒိဋ္ဌိကမှားတယ်အဲ့ဒီနှစ်ခုလုံးနော်အဲ့ဒီတော့ ဒီဒီဟာကိုမိမိကနေပြီးတော့မှဆွဲလန်းသောအဖြစ်လဲအဲမှားတယ်ဟိုရင်းပေါ့နော်အဲယူမှားသောအဖြစ်လဲပေါ့နော်ဆွဲလန်းတယ်ကြိုက်သောအဖြစ်လဲဆွဲလန်းတယ်လို့ဆိုကြပါစို့အဲ့တော့အဲ့ဒီလိုဖြစ်နေပြီဆိုလို့ရှိရင်တဲ့အဲ့ဒါကြီးကသူ့ကိုဆွဲပြီးတော့မှ ချုပ်ထားလိုက်တာမျိုးပြောတာမွေများဖားကိုမြို့သလိုဟုတ်တယ်မလား तू ကဖားကိုမြို့ရင်မြို့ရင်ဗိုက်ထက်ပဲရောက်သွားတာလေချွတ်မှမပေးပဲ အဲ့ဒါလိုပဲသူ့ရဲ့ယူထားတဲ့တဏှာသူယူထားတဲ့ဒိဋ္ဌိဒီဥပါဒဏ်နှစ်ပါးကနေပြီးတော့သူ့ကိုဖယားကလာဆွဲထုတ်တာတောင်မှသူ့ဥပါဒဏ်ကလှုပ်ပေးရလားအဲ့ဒါကိုပြောတာဟောကြားချေချွတ်ဖြင်းမလွတ်ဘူးတဲ့သူ့ရဲ့ဥပါဒဏ်ဘလောက်များကြီးတယ်လဲပြောတာဒါကြောင့်မြတ်စွာဘုရားနေအဲ့ဒီမှာအခုနကပြောတဲ့အရာတွေကိုသူ့ရဲ့ဝိညာဉ်ဝိညာဉ်ပေါ့ဗျာတိစိတ်တွေဘလို့ဖြစ်တယ်လဲဆိုတော့မြတ်စွာဘုရားအဲ့ထဲမှာဟောတယ်ချစ်တာတဲ့ဝိညာဉ်တွေဖြစ်တယ်ဆိုတာမင်းကအဲ့ဒီဝိညာဉ်ကိုနော် ဒီဝေသန္တရာမင်းဘုရားကနေပြီးတော့မှဒီလက်ရှိဘုရားကိုရောက်လာတယ်လို့ပြောရအောင်တကယ်ဝိညာဉ်တွေဖြစ်တဲ့အခါမှာအဲ့ကြဘာဖြစ်လာလဲဆိုပရမတ်ကိုဟောပြီဘာဟောပြီလဲမြတ်စွာဘုရားပညာမထက်တော့ပညာမထက်ဘဲနဲ့ဘာဖြစ်လာပြီဆိုယူပါယုံနဲ့အဆင့်နော်အဆင့်ယူပါယုံနဲ့အဆင့်တယ်လေအဆင့်ယူပါယုံနဲ့ဘာလဲမျက်စိနော်ဓွာရပေါ့ဗျာဆင့်နဲ့ဒီတိုက်ဆိုင်ပြီဆိုလို့ရှိရင်ဘာဖြစ်မလဲမြင်စိတ်ဖြစ်မယ်စကုဝိညာဉ်စိတ် ဆိုတော့မျက်ဒီစက္ကဝိညာဉ်စိတ်ဖြစ်တဲ့အခါမှာမျက်စိကိုအမိပြုအစင်းနဲ့မျက်စိကိုအမိပြုပြီးတော့ဖြစ်တာဖြစ်တဲ့အတွက်စက္ခုဝိညာဉ်ဘာစိတ်လဲစက္ခုဝိညာဉ်စိတ်လို့ခေါ်ရတာမဟုတ်လားအေးဒါတော့အစင်းနဲ့မျက်စိကိုအကြောင်းပြုအမိပြုပြီးတော့တိစိတ်ဖြစ်တဲ့ဖြစ်တဲ့စိတ်ကိုမျက်စိနဲ့တွဲပြီးဖြစ်ရလို့စက္ခုဝိညာဉ်စိတ်ကင်ကြံတာသွားတော့အတန်နဲ့နာဘာစိတ်ခေါ်မလဲသောတာဝိညာဉ်အနတ်နဲ့နှာခေါင်းခန္ဓာ ရှာနဲ့အရသာတွေ့ထိတဲ့တွေ့ထိစရာဖုရပါနဲ့ကာယပတာရနဲ့ဆိုရင်ကာအေးသဘောတရားဓမ္မတွေနဲ့မနောနဲ့မနောဝိညာဉ်စိတ်เนาะအဲ့တော့အဲ့ဒီမှာဖြစ်တဲ့ခါတွေမှာအဲ့ဒီတော့မျက်စိနဲ့အဆင်းကိုဆွဲရက်ဝိညာဉ်ဖြစ်ပေါ်လာလျင်အဲ့ဒီစိတ်ကိုစိတ်ကိုဝိညာဉ်စိတ်လို့သူတို့နာမည်ပေးရတယ်တဲ့เนาะဒါတော့နားနဲ့အတန်ကိုတွဲရင်ဆွဲမိပြီးဖြစ်ရင် သောတာဝိညာဉ်စိတ် နှာခေါင်းနဲ့အနံ့ကိုဆွဲပြီးဖြစ်ဖြစ်ရင်ဂါဏဝิญဉ္စိတ်ရှားနဲ့ရတာကိုဆွဲပြီးဖြစ်ရင်ဇေဝဝิญဉ္စိတ်ကိုနဲ့အတွေ့ကိုဆွဲပြီးဖြစ်ရင်ကာယဝิญဉ္စိတ်စိတ်နဲ့သဘောအာယုံကိုတွဲမိပြီးတော့ဖြစ်ရင်မနောဝิญဉ္စိတ်ဒါတော့သူ့ရဲ့အမိပြုဖြစ်တဲ့ဟာကို နာမည်တပ်ပေးတာတဲ့ဥပမာနော်မြင့်ကိုဆွဲ၍လောင်သောမိကိုဗာမိမျက်မိဖွဲကိုဆွဲ၍လောင်သောမိကိုပြီးတော့ နွားချေးကိုဆွဲပြီးတော့လောင်တဲ့မိကိုအဲ့မှာဝါချမ်းကိုဆွဲပြီးတော့အမိပြပြီးတော့လောင်တဲ့မိကိုဝါချမ်းအမိုက်ကိုဆွဲပြီးတော့လောင်တဲ့မိကိုအမိုက်မိအေးအဲ့တော့မိကတော့တခုတည်းပဲဒါပေမဲ့ခေါ်တဲ့အခါနာမည်ပေးတဲ့အခါကျတော့ तू လောင်တဲ့ပစ္စည်းကိုပြန်မဆွဲရဘူးလားအေးဖွဲမိနော်စောစောလေးတုန်းကဥပမာပြောကြပါစို့ဗျာလူတစ်ယောက်ကဆေးလိပ်တောက်လာတယ်နော်ဆေးလိပ်တောက်တဲ့အခါကျတော့ဆေးလိပ်မှာရှိတဲ့မိကိုဗာမိခေါ်မလဲဆေးလိပ်မိ အဲ့ဒီဆေးလိမ်မီးကိုဒီလိုဆေးလိမ်ကလေးဖိန်တိုးတော့ခါကျတော့တောက်ပြီးတော့မှဖွာပြီးတော့ပြစ်ချလိုက်တယ်လမ်းဘေးကမြစ်ခင်းဗာမီးလောက်နေလေမြစ်တယ်မီးလောက်တဲ့ခါကျတော့ဆေးလိမ်မီးလို့ခေါ်သေးလားဗာမီးလေအဲ့ဒီမြစ်ပင်ကနေပြီးတော့စောစောတစ်ပင်တွေကျွေးကြတော့အရွတ်တွေအရွတ်ချောက်တွေသွားလောက်နော်အဲတဲ့ရွယ်မီးခေါ်မှာပေါ့ဗျာနော်တဲ့ရွက်ကနေပြီးတော့မှခြုံပုတ်ကိုဆွဲလောင်မြန်ပြီးခြုံပုတ်မီးခေါ်မယ်ပေါ့ခြုံကြီးတွေထားနေတယ်လေအဲ့ဒီကျတော့အရွက်လည်းမကောတော့ဘူးခြုံကုန်မီးဆွဲပြီဆိုမှတော့ခြုံပုတ်မီးလောင်တယ်နော် ပြီးတော့ကဲဝါရကြီးကိုလောင်ပြီးဝါမီခေါ်ရမှာပေါ့ဗျာနော်ကဲတက်တော်ကြီးကိုလောင်တော့တက်တော်မီခေါ်မယ်အဲအဲ့ဒီကမှဖွဲမီဟောမြို့တခါတည်းဆွဲပြီးတော့လောင်တဲ့ခါကျတော့အဲ့ကျတော့အိမ်နေမီလောင်ပြီလေအဲ့ကျတော့အိမ်မီဖြစ်သွားရောဟုတ်တယ်မလားဒါတော့မီကတော့တခုတည်းပဲဒါပေမဲ့ तू ဆွဲတဲ့ထင်းကိုလောင်စာကိုကြည့်ပြီးတော့မီကိုဘယ်လိုပေးလဲဆိုတော့နာမည်ပေးရတယ်အဲဒီတိုင်းပဲတဲ့ငါတို့ကဒီဝိညာဉ်ဆိုတာဒီသူ့ရဲ့ မြင်တဲ့အကြောင်းကိုကြည့်ပြီးတော့မှနော်သူ့ရဲ့ဖြစ်ပေါ်တဲ့အကြောင်းကိုကြည့်ပြီးတော့မှပေးရတာဖြစ်တယ်လို့စကုဝิญဉ်စိတ်သောတာဝิญဉ်စိတ်ခန္ဓာဝิญဉ်စိတ်ဇဘဝิญဉ်စိတ်ခန္ဓာဝิญဉ်ကာယဝิญဉ်စိတ်ဆိုတော့ဒီလိုပေးရတာမနောဝิญဉ်စိတ်ဆိုပြီးတော့နော်ဒါတော့အဲ့ဒီပေးတဲ့ခါတွေမှာဒီအမ်သူ့ရဲ့အကြောင်းကိုစွဲပြီးတော့မှဒီစိတ်ကဖြစ်တာဆိုတဲ့အခါကျရင်ကောင်းပြီအကြောင်းကိုစွဲပြီးတော့ဖြစ်တယ်ဆိုရင် အကြောင်းချုပ်ရင် အကျိုးလည်းချုပ်သွားပြီဆိုတော့အကြောင်းချုပ်လို့အကျိုးချုပ်တယ်ဆိုလို့ရှိရင်စောစောလေးကမြင်လိုက်တယ်မြင်လိုက်တဲ့အချိန်ကနေပြီးတော့စကုဝိညာဉ်စိတ်ဖြစ်နေတယ်ဒေါင်းကနေဆိုအတန်လေးကြားတော့ဟောစိတ်ကဘယ်ရောက်သွားလဲအတန်ရှိရောက်သွားတော့နော်အကြောင်းကပြောင်းမသွားဘူးလားအာယုံကဘယ်ရောက်လဲဆိုအတန်ရှိရောက်သွားတယ်အတန်ကအဲတတ္တယုံတတ္တယုံကိုကြားတာနာဟောအဲ့ဒီစိတ်ကိုဘာခေါ်ရမလဲဒေါတာဝိညာဉ်စိတ် ဒီတိုင်းပဲအကြောင်းတွေတစ်ခုတစ်ခုတစ်ခုပြောင်းသွားပြီဆိုအကြောင်းအကြောင်းကြောင့်ဝိညာဉ်ဖြစ်တယ်ဆိုအကြောင်းချုပ်ရင်အကျိုးလည်းချုပ်ဒါဆိုလို့ရှိရင်ဝိတန္တရာမင်းဘွားတို့ကဖြစ်ခဲ့တဲ့စိတ်တွေဟာသူ့အကြောင်းတွေသူဖြစ်ခဲ့ပြီဆိုအဲ့ဒီမှာပဲဘာဖြစ်ခဲ့ပြီလဲချုပ်ခဲ့ပြီသို့တော့ဒီအနန္တရပစ္စည်းသဘောတမန္တရပစ္စည်းသဘောနတ္တိသဘောဝိကတသဘောတွေ ਨੇ ဒါပေါ်ပြီးရင်ချုပ်တာရဲ့အဲဒီဥပ္ပတ္ထိဘင်ပြီးလို့ရှိရင်နောက်တာဘာပြန်လာလဲဥပ္ပပြန်လာတယ် ဥပ္ပကအခြားအာအာယုံတစ်ခုကြောင့်ဖြစ်လာလိမ့်မယ်နော်ဒီအကြအကြောင်းတစ်ခုဖြစ်လာအဲ့တော့ဒီစိတ်ကလေးတွေတစ်ခုချင်းတစ်ခုချင်းတစ်ခုချင်းမှာသူ့ရဲ့အကြောင်းဆိုင်ရာဆိုင်ရာဆိုင်ရာအကြောင်းတွေရှိတယ်ဒါတော့အဲ့ဒီဝိညာဉ်ဟာတောက်လျှောက်မသွားဘူးအကြောင်းကြောင့်အကျိုးဖြစ်တဲ့စိတ်အကြောင်းကြောင့်ဘာဖြစ်လဲအကြောင်းချုပ်ရဲ့အဲ့ဒါလိုအကြောင်းအကျိုးအနေနဲ့သွားတာဒါကိုသူကဘာနဲ့ယူထားလဲဆိုမပြစ်မစည်းဘဲနဲ့ ဝေတန္တရာဘဝတယ်လို့ဖះထီအောင်ပါလာတယ်ဆိုတော့ဒီယုံနာကမပြတ်တော့ဘူးဘာဖြစ်နေပြီလဲတတ္တတာကြီးမြဲနေပြီတတ္တတာကြီးမြဲနေတာကြီးကိုစွဲတဲ့နော်အတ္တဖြစ်တော့ဒါဒိဋ္ဌိအတ္တပေါ့နော်ဘာအတ္တလဲဒိဋ္ဌိအတ္တအဲ့ဒီအတ္တကြီးက तू ကအဲ့ဒီတိုင်းဆွဲပြီဆိုဘုရားဟောတာကဒီတိုင်းဟောတယ်ဆိုတော့ဘုရားကဘာသမားဖြစ်သွားလဲအတ္တသမားကြီးဖြစ်သွားပြီတတ္တရာဒိဋ္ဌိကြီးနော်တတ္တရာဒိဋ္ဌိအတ္တကြီးဖြစ်နေပြီ ဆွဲတဲ့သူကတတ္တရဒိဋ္ဌိဖြစ်သွားပြီလေဘုရားဒါအတ္တကြီးရှိတယ်လို့ဟောတာဖြစ်မသွားဘူးလားဖြစ်သွားပြီဆိုရင်ကြံတဲ့အခြားခြားသော အခြားခြားသောဘာသာတွေမှာပြောနေတဲ့ဝိညာဉ်တို့ဝိညာဉ်တို့ဆိုတာ ਨੇ ဘာဖြစ်သွားပြီလဲတူသွားပြီတူတူပဲဖြစ်သွားပြီဘုရားကအဲ့ဒီဝိညာဉ်ဝါဒလက်ခံရလားတတ္တရဝါဒလည်းလက်မခံဘူးဒါကအကြောင်းကြောင့်အကျိုးဆက်သွယ်မှုသာလျှင် ဖြစ်တယ်အကြောင်းချုပ်ရင်အကျိုးချုပ်တယ် ဒါတော့ဖြစ်လာတဲ့ဝိညာဉ်ကိုလည်းပဲသူ့ရဲ့အကြောင်းအလိုစားဖြစ်ပေါ်လာတဲ့အတိုင်းပဲနာမည်ပေးလိုက်ရတယ်နော်မြင်းသိစိတ်ကြောင့်ဖြစ်တဲ့စိတ်ကိုစိတ်ကိုဝိညာဉ်ကြားလို့ရှိရင်သောတာဝိညာဉ်ဒီလိုပေးသွားတာဒါကြောင့်မလို့အကြောင်းအားလျော်စွာပဲဖြစ်တယ်တဲ့အကြောင်းကိုဆွေး၍တိမှုဝိညာဉ်ဖြစ်တယ်ထိုအကြောင်းကြောင့်သာလေဝိညာဉ်ကိုခေါ်အပ်တယ်တဲ့ကဲကောင်းပြီအောက်ကနော်လောင်စာကွဲလေမိကွဲသလိုပဲဆိုတာလေခုနကအောက်ကနောက်ဆုံးကလည်းဖတ်ကြည့်ပါဦး စောစောတော့ငါဥပမာပြန်သွားကြလို့နော်ဒီလောင်စာတွေအမျိုးမျိုးကွဲပြီးတော့လောင်တဲ့ခါမှာကြည့်တဲ့သူကတော့မိသားကြီးပဲတွေ့နေမှာပဲဟုတ်ရဲ့လားမိသားကြီးပဲတွေ့နေမှာပဲအနာကကြည့်တယ်လို့သိမယ်ဟာဒါတော့မြစ်ချောက်တွေလောင်နေတာသူကမြင်မီတရွေချောက်တွေလောင်တော့တရွေတရွေချောင်မီပေါ့ဗျာကိုင်းတော်ကြီးလောင်ရင်ကိုင်းတော်မီဝါတော်လောင်တော့ဝါတော်မီခြုံပုတ်တွေလောင်တော့ခြုံပုတ်မီတက်တော်ကြီးလောင်တော့တက်တော်မီဒါတော့မီကိုကြည့်လိုက်ရင်တော့အဝေးကကျင်တော့ဒါအတန်းကြီးတိုင်းမြင်နေရဒါပေမဲ့အနာကတေချာကြည့်တဲ့ခါကျတော့မတူဘူးနော်တရွေကော ဆေးလစ်ကိုလောင်တဲ့မိကဆေးလစ်တို့မှာပဲပြီးခဲ့ပြီနော်မြစ်ချောက်ကိုလောင်မြစ်ချောက်ကိုလောင်တဲ့မိသည်တေးရွချောက်ကိုမပါတေးရွချောက်ကိုလောင်တဲ့မိသည်ခြုံပုတ်ကိုမပါခြုံပုတ်ကိုလောင်တဲ့မိသည်ဝါတော့လောင်တော့မပါဘူးသူ့နေရာနဲ့သူပဲမိကပြက်ကြံနေကြတာမဟုတ်လားအဲ့တော့ဒီတိုင်းပဲတဲ့မိကနော်တခုတာမန်ကြည့်ရင်တော့တခုတည်းမိကတောက်လျှောက်သွားနေတာမရတော့ဘူးဒါပေမဲ့လောင်တဲ့လောင်စာကတူရဲ့လား မတူဘူးမတူဘူးဆေးလိပ်ကိုလောင်နေတဲ့ခြေတော့ကဒါအဲ့ဒီဆေးလိပ်ကိုဆေးလိပ်တို့မှာရှိနေတဲ့မိကိုတက်ရွမိလို့လည်းမကုန်မြစ်ချောင်မိလို့လည်းမကုန်ဆေးလိပ်တို့မိပဲခေါ်မှာအဲ့ဒီကမှတဆင်းနောက်ထပ်အမိုက်တက်ပြစ်ချတော့အမိုက်မိပေါ့ဗျာတက်ရွမြက်လောင်တော့မြက်မိတက်ရွလောင်တော့တက်ရွမိဆိုတော့ဒါတော့လောင်စာပြောင်းသွားတိုင်းပြောင်းသွားတိုင်းသူမိရမတူတော့ဘူးသူ့နေရာနဲ့သူကုံသွားပြီဒီတိုင်းပဲတဲ့မြင်ဆက်ကလေးဖြစ်တဲ့အချိန်မှာကြားစိတ်ရောက်တော့မြင်စိတ်ရှိသလားဒီတိုင်းပဲနာစိတ်ရောက်တော့ကြားစိတ်မရှိတော့ဘူးစိတ်တက်တစ်ခုပြီးတစ်ခုပြောင်းတယ် အေးတခုတည်းမှာတောင်းမှပဲတဲ့နော်ကြည့်နေတဲ့အခါမှာကိုကဘယ်ဘက်ကိုအသာပေးကြည့်တယ်လဲဟောအဲ့လိုမကွဲဘူးလားကိုကြည့်လိုက်တဲ့ပကြီးပါးကြိုက်တခုဆိုဘာလို့ပြဥစ္စာတော်ကဒီမြင်နေတာနော်ဟာကြည့်လိုက်တယ်ဆိုတာပကြီးကားကြိုက်တခုလုံးမှာပဲကိုကကိုအသာပေးကြည့်တဲ့နေရာမှာအဖြူကြည့်တဲ့အဝါကြည့်တဲ့မျက်နှာကြည့်တဲ့ခေါင်းကြည့်တဲ့နှာခေါင်းကြည့်တဲ့မကွဲဘူးလားစိတ်ကလေးကရွေရွေရွေရွေရွေသွားတာနော် attention ပေးတာချင်းမတူဘူး attention ပေးတာချင်းမတူဘူး နော်ကိုယ့်ရဲ့အာယုံထဲမှာလာတာကိုကြည်နေတာဖြစ်တဲ့အတွက်ပကြီးကားချက်ကြီးကိုကြည်တယ်လို့ပြောတာတောင်းမှပဲတဲ့ကိုယ်အသားပေးတဲ့နေရာမှာဘယ်အပိုင်းလေးလဲဆိုတာနဲ့ကြည်ပြီးတော့မှစိတ်ကလေးတခါတည်းတောက်လျှောက်ပြောင်းနေတာနော်ဆိုလိုတာကစကုဝိညာဉ်စိတ်ဖြစ်နေတဲ့ဆိုတာတောင်မှပဲအဲ့ဒီအချိန်ထဲမှာစိတ်ပေါင်းမြောင်များစွာမြောင်များစွာနော်ဖြစ်နေတယ်တဲ့အာယုံကမတူလို့ဘာဖြစ်လို့လဲအာယုံကမတူဘူး နော်အဖြူကိုကြည့်တာနဲ့အနေအနေကိုကြည့်တာနဲ့အပြာအဲ့ဒီလိုမျိုးကွဲသွားတယ်နော်ဒါတော့မျက်နှာကိုကြည့်တဲ့ခါမှလည်းအမလေးတချို့ကမျက်နှာဦးစားပေးကြည့်တချို့ကလည်းနှာခေါင်းတချို့ကလည်းမျက်လုံးတချို့ကလည်းနှာဖူးနှာထောင်အမျိုးမျိုးကြည့်တယ်ပေါ့ဗျာဒါနော်အဲ့တော့မြင်စိတ်တွေတမျိုးတည်းမှာပဲနဲ့အဖြူမျက်နှာကတစ်စိတ်အမဲမျက်နှာကတစ်စိတ်စသဖြင့်ကွဲနေပြန်၏ဒါတော့ပြောချင်တာကစိတ်မှာအာယုံကွဲရင်အာယုံရှိမှဘာဖြစ်လဲစိတ်ဖြစ်တယ် ဒါတော့ဖြစ်တဲ့အခါမှာဒီအာယုံကိုသိနေတဲ့စိတ်ဒီတခုတည်းကိုသိတယ်ဆိုတာတောင်းပါပဲစိတ်ပေါင်းမြောင်မြတ်စွာဖြစ်မနေဘူးလားဒါတော့တခုတည်းကိုကြည့်နေတဲ့အခိုက်တန်လေးမှာတောင်းပါပဲစိတ်ကဂရေချီပြီးတော့ဖြစ်တယ်ဆိုရင်အဲ့ဒီတုန်းကနေဖြစ်ဖြစ်ဖြစ်ဖြစ်နဲ့သွားလာခဲ့တာဟာဘုဒ္ဓန္တရာမင်းဘုရားစိတ်ကဘလို့ဖျားဖြစ်တဲ့ဘုရားပါမှာမလဲပါနိုင်မှာမလားမပါနိုင်ဘူးအကြောင်းချုပ်အကျိုးချုပ်ဒီလိုနဲ့တစ်ခုစီတစ်ခုစီသွားလာခဲ့တာအဲ့ဒါကြောင့်တာမန်ကြည့်မယ်ဆိုလို့ရှိရင်တော့တဲ့တစိတ်แท้လို့ထင်ရပေမဲ့လည်းပဲ တကယ်အတွင်းထဲမှာပရမအနေနဲ့ကြည့်လိုက်တဲ့အခါကျတော့အကုန်လုံးကတစ်ခုဖြစ်တစ်ခုပြည့်အဲ့ဒီနည်းနဲ့သွားနေတာအဲ့ဒါကတကယ်ပရမအနေနဲ့ပြောတာစောစောတုန်းကတာတိရမြင်တာကိုင်းတော်ကြီးမိလောင်တာအဝေးကလှမ်းကြည့်သလိုမိတော့ကြည့်သွားတာပဲမြင်တယ်အောက်ကလောင်စာဘာလောင်လဲဆိုမြင်ရလားမမြင်ဘူးဒါကြောင့်တာမန်ပုဂ္ဂိုလ်တွေအနေနဲ့ကြတော့အဲ့ဒီလိုပဲအဝေးကအဲအရိယာပုဂ္ဂိုလ်နဲ့ပုရိသေဆိုကြပါစို့အရိယာပုဂ္ဂိုလ်တွေကဒီယုတ်ဒီနန္တသဘောတွေကို အတွင်းနဲ့ဒီနှစ်နှစ်နောနောတိတဲ့အတွက်ဒီယုတ်ဒီနံတွေရဲ့ဖွဲ့စည်းပုံတွေကိုတိဆောက်ပုံတွေရှိနေပုံတွေကိုအကုန်ကွဲတယ်တိတယ်နော်ဒီတာမန်ပုရိသေပုံကိုတွေကြအဝေးကြီးကနေလှမ်းကြည့်တဲ့အခါမှာမီးလောင်သွားတဲ့မီးကျုပ်ကိုပဲမြင်ရတယ်အောက်ကလောင်စာပြောင်းတာ तू မြင်ရလားမမြင်ဘူးမမြင်တဲ့အခါကျတော့မီးတော့ကြည့်ရတော့ဓောက်လျှောက်ပဲဟေးငိမ့်တယ်ကိုမရှိဘူးပြောဘူးလားငိမ့်တာပေါ့မီးတော့ကနော် ဟုံးကနေတောက်သွားတယ်ပြက်ကြတယ်ဟုံးကနေတောက်တယ်ပြက်ကြတယ်ဆိုအဲ့ဒါဘာဖြစ်နေရလဲငိမ့်ငိမ့်သွားတာ ဒါပေမဲ့နောက်ကလောင်စာတစ်ခုကအသက်အသက်ကိုပေးနေတဲ့အတွက်ကြောင့်မလို့အဲ့ဒီမြေကအောက်ကဆက်ထားတာဆက်ထားတာဒီလျှက်စစ်တွေဘာထုလဲနော်ဒီမီးတွေလာနေတယ်ဆိုဟိုးဘက်ကဒါထာပိုင်ကြီးတွေလဲနေတာမဟုတ်လားလို့လဲပြီးလှည့်ပို့နေတာဒါတော့အဲ့ဒီမီးကတခုချင်းဟုတ်တယ်ဟုတ်မဟုတ်တယ်သိကြအဲ့ထာပိုင်ကြီးတွေအပတ်ရေကိုရှော့ကြည့်လိုက်ဘာဖြစ်လဲဆိုမီးကမိတ်တုံမိတ်တုံဖြစ်မလားဟုတ်လားမိတ်တုံမိတ်တုံဖြစ်တယ်ဆိုတာရှေ့တစ်ပတ်လဲတာနဲ့နောက်တစ်ပတ်လဲတာကြားမှာအပြတ်ရှိတယ်ဘာရှိတာလဲ အေးအပြက်ရှိတယ်ဆိုတာအပြက်ရှိတယ်အပြက်ဆိုတာအနေဆာဟုတ်တယ်ဟုတ်လားအဲ့ဒီအနေဆာဒီတဲ့တန်းနေပြီတန်တိအစဉ်ကြီးကဆက်နေပြီဆိုလို့ရှိရင်ပုထုဇဉ်တွေကမမြင်တော့ဘူးတာပိုင်းကြီးကတောက်ချောက်မှုန့်နေအောင်လဲတဲ့ခါကျတော့ဒီမီးကတန်းပြီးတော့တခါတည်းလဲနေတယ်လို့ဖြစ်သွားတာဒါပေမဲ့ဦးဇင်းတို့လည်းမသိတဲ့ပုဂ္ဂိုလ်တော့ကလေးထိုးပါတော့ဗျာကလေးဆိုလို့ရှိရင်တော့မီးလုံးကြီးကတောက်လျှောက်လဲနေလို့သူတို့ကယူဆမယ်ဒါပေမဲ့လူကြီးကြတော့အ ਨੇ ဆုံးဘုသူတ္တရှိတော့မဟုတ်ဘူးဟိုကအပတ်ကြီးကမီးအောင်ပေးထားတဲ့မီးကမဖြစ်နိုင်လေ ဇက်တိုက်လာနေတာဒါပေမဲ့တခုချင်းတခုချင်းဘာဖြစ်နေတာလဲလာနေတာတခုချင်းတခုချင်းဘာဖြစ်နေလဲလာနေတာဒါပေမဲ့လာတဲ့နှုံးကအရန်ညံတဲ့ခါကျတော့အဲ့ဒီအခုနပြတ်တဲ့ကြားကမြင်ရသေးလားဘယ်ဆိုတဲ့အပြစ်ကိုမမြင်တော့မမြင်တော့ဒါကြီးကတောက်လျှောက်ရှိနေတယ်ဆိုပြီးတော့ပုရုဇဉ်တွေကစွဲတာအခုနတာတိယန်သည်အဲ့ဒါလို့စွဲတာကိုဘုရားတောင်မှမဟုတ်ဘူးဒီတရားတွေမှာဒီလိုအပြတ်အပြတ်အစစ်အစစ်တွေနဲ့တစ်ခုပြီးတစ်ခုသွားတယ် နော်ဓမ္မသဘောကဒီလိုပါရဲ့လို့ပရမတ်သဘောအဘိဓမ္မာသဘောတွေကိုလည်းပြောတယ်ဓမ္မတည်တဲ့ပရိစ္ဆေသမုပ္ပါကြီးကိုလည်းအမိပြန်ကောင်းပြန်၃လေးကောက်သွားတယ်အဲဒါလောက်ဟောတာတောင်မှဇွဲပြီးဟေးဆိုလို့ရှိရင်တော့ဗါတယ်လေကဲမသိရင်တော့ထပ်ပြီးတော့အင်းတတဝါတယောက်ယူမှမောက်ကိုတိမ့်လောက်ဖရာလှန်တော့အဖြစ်ဟောကြားခြေချွတ်ဖြစ်မလို့ဘူးမလောက်ကြောက်စရာကောင်းတယ်လေဥပါဒံ နော်ဒိဋ္ဌိနေပဲဆွဲဆွဲတဏှာနေပဲဆွဲဆွဲဒါကြောင့်အခုလို့ဓမ္မသင်္ဍန်းတွေကိုလစ်လာတယ်ဆိုတဲ့နေရာတွေမှာဦးဇုံတို့ပြောမယ်ဆိုလို့ရှိရင်တော့ဤကဲ့သို့သောမတိသေးတာကိုလည်းသိအောင်တကယ်လို့သိနေတာတွေကတာတီဟန်ဆွဲတယ်လို့မျိုးအမှားဆွဲတွေဖြစ်ခဲ့ရလည်းပဲပြေအောင်လို့လစ်လာခြင်းဖြစ်ပါတယ်နော်ဒါပရိညာအဆင့်ပြောမယ်ဆိုတော့ဗာလဲညာတာပရိညာညာတာပရိညာအဆင့်ပဲနော်မိမိတို့ကနာသောအဖြစ်လစ်လာသောအဖြစ်မှတ်သားသောအဖြစ် ဒါတွေကငါတို့ထင်သလိုတော့မဟုတ်ဘူးဟေးအဆက်ကြီးမဟုတ်ဘူးဗါတယ်လဲအပြက်အပြက်တွေပဲစိတ်ဆိုတာဟာဓာတ်ဖြောင်နေတာမဟုတ်ဘူးအကြောင်းပေါ်မှာအကျိုးဆိုတဲ့ဖြစ်တာအာယုံရှိမှဘာရှိလဲစိတ်ရှိတယ်အကြောင်းချုပ်ရင်အကျိုးချုပ်တယ်လို့ဒီလိုတွေနာယူမှတ်သားထားတဲ့အတွက်ကြောင့်မလို့ဘာပဲပြောပြောရုပ်ခန္ဓာမှာရောနာမ်ခန္ဓာမှာရောတစ်ခုချင်းတစ်ခုချင်းစီရဲ့နောက်မှာအပြစ်ဘယ်ဆိုတာရှိပါတယ်။နော်ဒါပြီးမှတစ်ခုလာနောက်တစ်ခုမှနောက်ခုသွားတယ်ဆိုလို့ရှိရင်ရုပ်ရောနာမ်ရောဒီ ဇက်တိုက်တခုတည်းဟုတ်ပါမလားမဟုတ်ဘူးဘာရှိနေလဲဆိုတော့အပြည့်ရှိတယ်အပြည့်ရှိရင်အနေဆာရှိတယ်အဲ့ဒီအနေဆာကိုမိမိတို့အခုလောလောဆယ်တရားအားထုတ်တဲ့ဝိပဿနာဉာဏ်နဲ့မတွေ့နိုင်သူပဲဆိုရင်တောင်မှပဲအခုဗာနဲ့ဖြုတ်ထားတယ်လဲဆိုရင်ညာတပရိညာလို့ခေါ်တဲ့နာယူသောအဖြစ်လိလာသောအဖြစ်မိမိတို့ဖြုတ်ထားပါပြီ။နော်အဲဒီကနေတစ်ဆက်မိမိတို့ကရှုမှတ်ပြီးတော့ပွားများမယ်ဆိုလို့ရှိရင်တော့ဗာပရိညာတိရဏပရိညာရှုမှတ်တဲ့ခါကျလို့ရှိရင်တော့တကယ်သမာဓိညာအားကောင်းပြီ တကယ်ကိုဖြစ်ပြီးနော်မိမိတို့ကလာချီပြီးတော့အားထုတ်ပြီးဟေ့ဆိုလို့ရှိရင်ဟုတ်တယ်အဲ့ဒီခါကျလို့ရှိရင်တော့မိမိတို့ဥရိယပြညာအထူးသဖြင့်ဘင်ကညာကိုကောင်းကောင်းရောက်တဲ့ခါကျလို့ရှိရင် तू ကစောစောတုန်းကဥရိယပြညာသဘောတုန်းကတော့အဖြစ်ရောအပြစ်ရောတွဲမြင်တယ်အေးအဲ့ဒီအဖြစ်အပြစ်ကိုရှူရင်းရှူရင်းကနေပြီးတော့တဘာဝကပြောင်းပြီးတော့ဖြစ်ပြီးပေါ်လာတာကိုမထင်ရှားတော့ဘဲနဲ့ပျောက်ပျောက်ပြက်ပြက်သွားတာထင်ရှားတာဘာထင်ရှား ပျောက်သွားပြက်သွားတာအေးအဲ့ဒီဘင်္ဂညံကိုရောက်တဲ့ခါမှာကြာရှည်အားထုတ်တဲ့ပုံကိုယ်တွေကအကုန်လုံးကြည့်လက်လက်ချင်းတခါအဲ့လိုဖြစ်ဖြစ်နေတာကြားတဲ့တန်တွေကလည်းကြားပြီးလို့ချင်းတခါပျောက်ပျောက်သွားတာတွေအာယုန်ထဲမှာသွားပြီးတော့တွေ့နေတယ်နော်အထူးသဖြင့်ကြားတာဖို့တင်ရှားတယ်မြင်တဲ့အာယုန်ထက်ကြားတဲ့အာယုံကတပြက်တပြက်တပြက်တပြက်ချင်းပျောက်ပျောက်သွားတော့ပိုးသိရတယ်။အေးနောက်ပြီးအထီအတွေ့ဗာလဲအေးအထီအတွေ့ကြတော့ဝေဒနာဗာလဲဝေဒနာကြတော့ပိုးတခါထင်ရှားပြန်။ဘာဖြစ်လို့လဲဆိုရင် လာတဲ့အခါမှာရှင်ကနေတက်တခါပြောက်ရှင်ကနေတက်တခါပြောက်ဒီလိုတွေမတွေ့ဘူးလားအေးအဲ့ဒါအပြစ်ကိုစတွေ့တာပဲအဖြစ်ပြစ်ကိုတွေ့တာဒါတော့ရှင်ကနေတက်ဆိုလို့ခံစားမိလိုက်တာဒီပါလဲဆိုရင်အဖြစ်အဲ့ဒါကနေရော့ကနေတခုပြောက်သွားတာကိုကြားလိုက်ခံစားမိလိုက်တယ်တွေ့လိုက်တယ်အပြစ်နောက်တစ်ခါတက်လာတယ်နောက်တစ်ခါပြောက်တယ်တက်တယ်ပြောက်တယ်နောက်တစ်ခါကျတော့ပြောက်ပြောက်ပြောက်ဒီလိုတွေ့တာအဲ့ဒါဘယ်ငါညံသဘောတွေနော်ဒါတော့ကောင်းပြီမိမိတို့ဒီတကယ်လို့အဲ့ဒီလိုမျိုးရှုမှတ်သောအဖြစ်ဩ ငါတို့ကထင်တာအတန်းကြီးလို့ထင်ပေမဲ့တကယ်တမ်းကျတော့အဖြစ်ရောအပြစ်ရောရှိနေတယ်လို့သဘောပေါက်နားလည်ပြီဆိုရင်အဲ့ဒီဉာဏ်မျိုးကိုဘာဉာဏ်ခေါ်လဲဘာပရိညာခေါ်လဲတိရဏပဲရှိသေးတယ်မပါသေးဘူးနော်မပယ်သေးဘူးအေးအဲ့ဒါကိုရင့်ကျက်လို့ပယ်လိုက်ခါကျမှဘာဟာနာရောက်တယ်နော်အဲ့တော့ကောင်းပါပြီနောက်မိမိတို့ဒီညာတာပရိညာကနေပြီးတော့မှဒီရဏဒီရဏကနေနောက်ဆုံးဒါတွေကိုအမြင့်ပြောင်းပယ်မဲ့ဘာဟာနာပရိညာကို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 ကျင်လေရလေဒုက္ခပေတံယမအပမကောင်းဟုသမျှမတွေ့ရပေအဘအိသာမင်္ဂလာကိုရွယ်ကာတာတိုင်းရစေသောယနေ့ယခု ပြုပြုသမျှမြတ်ဘာကကိုမိဘဆရာမျိုးသားနှင့်ကိုမဆောင်ချက်အရင်စ၍ ရှိသမျှလုံးစုံဘုံ31ဖြည့်ဖြည့်သမျှဝေနေရတို့ရကြပါစေဘေင့ဝေသည်မြာထွေသာတုခေါ်စေတော်အမြအမြအမြယူတော်မူကြပါကုန်လောသာဓုသာဓုသာဓုအမြအမြ အမြယူတော်မူကြပါကုန်လုံးသာဓုသာဓုသာဓုအမြအမြအမြယူတော်မူကြပါကုန်လုံးသာဓုသာဓုသာဓု